စာပေလောကအတန်ထွက်စာအုပ်အမှတ်နှစ်အဖြစ်1998ခုနှစ်ဇူလိုင်လတွင်ဖြန့်ချိသည့်အောင်သိလက်ခံလိုက်စမ်းပါစာပေလောကစာအုပ်တိုင်အမှတ်183 33လမ်းရန်ကုန်မြို့တယ်လီဖုန်း285166ကျွန်တော်တို့အခုဒီဟောပြောပဲဘုဘအတန်လေးစာအုပ်ပေါ့လေအဲ့ဒီစာအုပ်ကိုကျွန်တော်ခုပြန်ပြီးစီစဉ်တဲ့အခါမှာ စာပေလောကကိုမျိုးညွတ်သူရဲ့တိုက်တွန်းရရပြုလုပ်ခြင်းဖြစ်ပါတယ်။အမှန်တိုင်းပြောလို့ရှိရင်စီးပွားရေးသဘောအရပြောရမယ်ဆိုလို့ရှိရင်စာအုပ်ထုတ်ရတယ်လို့သိကြတာမျိုးမဟုတ်ပါဘူး။ဖြစ်ချင်းဖြစ်မယ်မဖြစ်ချင်းမဖြစ်ဘူး။တို့ကလို့ဆရာကြီးကျွန်တော်တို့တခုလုပ်ကြရအောင်။တိုက်ပြီးအတွက်လူမျိုးအတွက်လူမျိုးတွေတခုလုပ်ကြရအောင်။ဘာကြောင့်တခုလုပ်ကြရလဲဆိုတော့ဆရာကြီး ကျွန်တော်တို့တခုလုပ်ကြရမယ်ပေါ့ကဒီအတွက်ပါပဲကျွန်တော်ကလည်းလူငယ်တွေကိုအင်မတန်စိတ်ဝင်စားတယ်ဘာကြောင့်လဲဆိုတော့လူငယ်တွေပဲကျွန်တော်တို့ကအားကိုးရမှာကိုလူကြီးတွေကသိအားကိုးလို့မရတော့မရတော့ဘူးဆိုလိုက်တော့ကျွန်တော်ကလူကြီးတွေကိုအထင်သေးလို့ပြောတာမဟုတ်ပါဘူးသူတို့ကိုအပြစ်တင်တာမဟုတ်ပါဘူးလူကြီးဆိုတာကလိမ့်တုံညရောက်လို့ရှိရင်ဆင်းရဲဝါရောက်ပြီပြီးတော့မှာလေအဲဒါ ကျွန်တော်တို့ကလူငယ်တွေကိုအားကိုးရတာပါ။ဒါပေမဲ့လူငယ်တွေကိုအားကိုးတဲ့လူငယ်တွေကိုအားထားတယ်ဆိုတော့အောင်သိကလူငယ်တွေကိုချစ်လို့လို့မချင်နဲ့။အောင်သိကိုအောင်နေချစ်ရသေးတာကိုဘာကြောင့်လဲဆိုတော့လူငယ်တွေကအဟုတ်မလို့မိုက်မဲလို့ရှိရင်ကျွန်တော်မှအသက်ကြီးတော့ကြီးမှတောင်းပြေးရမြောက်ပြေးရစားရမယ်တောက်ရမယ်မဖြစ်ချင်ဘူး။ဒါကြောင့်ကျွန်တော်လူငယ်တွေကိုလိမ္မာစေခြင်းနဲ့လူငယ်တွေကိုကြောင်းကျိုးရေးချသိစေခြင်းနဲ့ဒါကြောင့်ကျွန်တော် လူငယ်တွေကိုပြောတာပါဒါပေမဲ့လူငယ်တွေကိုကျွန်တော်ပြောတဲ့အခါမှာကိုဒီခွေမာတော့ဖြစ်ကျွန်တော်မင်းနဲ့ငါနဲ့ပြောမှာဘာဆိုကျွန်တော်အတန်းထဲမှာကျွန်တော်စာသင်ခန်းထဲမှာရှိနေတဲ့ကလေးကိုပြောလို့ကျွန်တော်ပြောတော့မှာအဲ့ဒါကြောင့်တကယ်လို့များကျွန်တော်အခွေကိုလူကြီးတွေကနားထောင်ပြီးလို့ရှိရင်မင်းမင်းငါရေးနဲ့စာသင်ခန်းထဲမှာဆုံးမတဲ့သဘောမျိုးပါနေလို့ရှိရင်လူကြီးတွေတွေကအော်အောင်တဲ့ဟာ တို့သားသမီးမိတွေကိုဆုံးမနေပါကလားတို့တို့နဲ့မဆိုင်ပါလားငါတို့တွေက observer လို့ခေါ်တဲ့လေ့လာသူဖြစ်ပါလားလို့သဘောထားပြီးနားထောင်ကြပါလို့ဒီကြီးကိုကျွန်တော်ပြောချင်ပါတယ်။ကောင်းပါပြီ။ခုချိန်ကစပြီးတော့ကျွန်တော်လူငယ်တွေကိုဆရာလုပ်ခွင့်ပြုပါ။ကျွန်တော်ကျောင်းဆရာပါနော်။ကျောင်းဆရာဆိုတာကအင်မတန်ခက်ပါတယ်။တွေ့လိုက်လို့ရှိရင်ဆုံးမကျင်တာကြီးပဲ။သူကအကြည့်ကြီးပါလာတယ် ဒါကြောင့်မလို့ကျောင်းဆရာများပထမဆရာဖြစ်စဆိုလို့ရှိရင်လည်းသူကကျောင်းကစပြီးဆရာဖြစ်လာတယ်ဆိုတော့သူကရုပ်တည်းမပြောရဘူးမပြောရတော့သူကိုယ်တိုင်ကဘီဘီစီအောင်းလာတာတောင်မှအခန်းထဲကိုရောက်လို့ရှိရင်ဘယ်ကျောင်းသားများကတိကကြောက်နေလိမ့်မလဲလို့လန့်တယ်၆တန်းကျောင်းသားတော့ပေါ်နေတယ်လန့်တန်တာဖြစ်အဲ့နောက်ကြလို့ကျောင်းဆရာက၄၅၆နှစ်ရှိလာတော့မှ သူ့ကိုသူပိုင်နိုင်လာတယ်ဟဲ့ကောင်လေးလာနော်မိမလေးလိုက်သမီးဆက်လိုက်ဘိုက်လေးဆွလိုက်နောက်တစ်ခါဆိုရင်ဆရာကြီးရုံးကပို့မယ်အဲကျောင်းသားတွေကသူ့ကိုတတ်တယ်တကယ်ယူကြည့်လိုက်အဲ့ဒါမှကျောင်းဆရာလုပ်တဲ့14 5နှစ်ရှိလာတဲ့ခါကျမိမများလူတွေကသူကတတ်တယ်လို့ထင်တယ်ဗျာမတွေ့လိုက်နဲ့တွေ့လိုက်နဲ့တမ်းမဆရာရုံးချင်တာပဲဒီသမားဟိုငါတို့ကကျုပ်သိလာတယ်ဒီကစလာအဲ့ဒီကနေဒါကြောင့်မလို့ ကျောင်းဆရာကြီးတွေပဲရေးနေခင်ဗျားတို့ပင်စင်ယူပြပြီးတော့သမဝိုင်းမှာဥက္ကဋ္ဌဖြစ်မချောင်လို့တော့အောင်မလို့တော့သွားပြီးခင်ဗျားကအစည်းအဝေးမှာတခုလေးပြောမယ်လို့မထလိုက်ထားလိုက်တဲ့နေ့နဲ့အဲ့ဒီသမဝိုင်းမှာဥက္ကဋ္ဌဆရာကြီးကကျောင်းဆရာကြီးကဒီသမားတို့မင်းပြမငါနားလဲပါလေဆိုင်နမ်းမှာဆိုတဲ့အဲ့ရုပ်ခနဲ့တည်းလဲတော့ရှင်ဝါသပြလေးတော့မတောင်းဘူးကျွန်တော်ပြောတာကျွန်တော်ကကျောင်းဆရာယောဂပါဒါကြောင့်တကယ်လို့ဆရာလုပ်တဲ့အတန်ပါနေလို့ရှိရင်ခုလုပ်ပါလို့ကျွန်တော်ပြောချင်ပါတယ် to know all is to forgive all အလုံးကိုသိခြင်းနဲ့ခွင့်လွှတ်ခြင်းပဲသိလေလေခွင့်လွှတ်နိုင်တယ်စေမာနာနဲ့မြတ်စွာဘုရားသခင်ကိုတောင်းတမြောက်ပြီးတော့ပြောတော့မြတ်စွာဘုရားသခင်ကဘာကြောင့်ခွင့်လွှတ်နိုင်လဲဆိုတော့အော်ပုထုဇဉ်တော်ဥမတကောလူစရာအယူရပါလားဆိုအစအဆုံးသိနေတော့သူကဘာပြောရရှိလဲခွင့်လွှတ်နိုင်တာပေါ့အယူရတော့ထားပြီးသားဆိုခွင့်လွှတ်နိုင်တာပေါ့ ဆွေးနွေးတော်ဆိုမှလူနာတယောက်ကရောက်လာတဲ့ခါမှာဒေါက်တာဥမ္မာကိုတောင်ကျောင်းမြောက်ကျောင်းနဲ့ပြောလိုက်တာဘာတော့ကဒီကောင်ကဟင်ဘောင်းကြီးနဲ့နန်ကထိုင်နဲ့နောက်ကကောင်မတွေတထွေးကြီးနဲ့ဆိုတော့ဒေါက်တာဥမ္မာကပြောပါလေခွင့်လို့မှာပေါ့သူအယူဆသိနေတာကိုအဲဒီလိုပဲကျွန်တော်တကယ်လို့ပြောတဲ့ခါမှာခလေးတွေကိုပြောတဲ့ခါမှာရောက်ပြလေးကလူကြီးလေးတန်းပါသွားလို့ရှိရင်စေဝမာနကိုမြတ်စွာဘုရားသခင်ကခွင့်လို့ဒေါက်တာဥမ္မာကသစ္စာဝေနာရှင်ပြောက်ခွင့်လို့ ကျွန်တော်ခုလပါပြောပြစီကဲဒီချိန်ကစပြီးတော့ကျောင်းသားလူငယ်တွေကျွန်တော်ပြောနေတယ်ကျောင်းသားဟိုးမဟုတ်လူငယ်တွေပေါ့ပြောနေတာကဘာလဲဆိုလို့ရှိရင်အရေးကြီးဆုံးကစကားတစ်ခွန်းနဲ့ပါဒီအခွင့်အရေးတစ်ခွန်းလုံးမှာပြောမဲ့စကားတစ်ခွန်းနဲ့ရွယ်ရွယ်လေးရဲ့အဲ့ဒါဘာလဲဆိုတော့မင်းလက်ခံလိုက်စမ်းပါဒါပဲမင်းလက်ခံလိုက်စမ်းပါဆိုတော့ဘာကိုပြောရလဲဆိုတော့ ငါလည်းငယ်ရကကြည်လာတာကိုကြည်လာတဲ့ခါကျတော့ငါလည်းမင်းတို့ငါဓာတ်ပုံတွေကိုတူဦးပါလိမ့်မယ်ရုပ်ကတော်နာတယ်ဘုဖူးတဲ့တော့တော့တို့လူငယ်အထူးဖြစ်လူမျိုးအောက်ဆက်အရင်မှာတို့စိတ်ထဲမှာစိတ်မကောင်းဆုံးဟာအယုံဆုံးခြင်းပဲယုံဆုံးခြင်းရတယ်လေကံကချောမလို့ဆိုတတ်နေလားမင်းကောင်းပြီလောကကြီးမှာနော် ရွေးချယ်ခွင့်ရှိတာရှိတယ်ရွေးချယ်ခွင့်မရှိတာရှိတယ်ဥပမာဆိုကြပါစို့မင်းကသဘောပေါ်မှာတင်ထားတဲ့ပစ္စည်းတစ်ခုကိုတွေ့တယ်မင်းယူချင်ရင်ရတယ်မယူချင်လည်းရတယ်မင်းရေးနိုင်တယ်လက်ဖေးတွေယူသွားတယ်ဆိုရလာမိတယ်ဆရာကော်ဖီလားလက်ဖေးရလားလို့မေးတယ်အေးလားအပူလားလို့မေးတယ်မင်းယူနိုင်တယ်ကွန်ဘယ်လိုလဲ ဘုန်းကြီးနေတယ်ကောင်းပြီမင်းအဖေမင်းကနေမွေးရတဲ့ကိစ္စမင်းယူရတာကကျန်စမလားယူလို့ရမလားမရဘူးမင်းဒီအဖေမင်းကနေမွေးရခဲ့တာမင်းယူရတာဟုတ်မှမဟုတ်ပဲယူလို့မရဘူးကောင်းပြီမင်းယုံကြည်လားမြေပေါက်ကရှင်းတယ်မင်းရကလည်းမပါဘူးနှာခေါင်းကလည်းတူသေးတယ်အသားကလည်းလဲသေးတယ်ကဲမင်းယူလို့ရလား ဒီဒီကြီးပါလာတာမင်းဘယ်လိုလုပ်ရေးမလဲဘယ်လိုအဲ့လိုမဟုတ်နဲ့မျိုးလုံးလေးရရှာတယ်ကောင်းပါလေဆိုလို့ရှိရင်ဒီလိုတော့မျိုးလုံးလေးရရှာတယ်ဘလုံးတုံးနဲ့ရင်းတုံးလဲအဲ့ပလဲစလုံးရဲတလုံးရှာတယ်အဲ့ရေးတာလားသူ့လိုရင်းနဲ့လုပ်ထတာလားအသားဖြစ်နေကြည်ရဲ့စင်နေကဲဒါရေးတာလားသူ့ဘာလို့ဖြစ်လာတာအဲ့ဒါကိုပဲရေးလို့ရလားရေးလို့မရဘူးဆိုရင်မင်းလက်ခလိုက်ပါ ငါရုပ်ကဆိုးတယ်လို့လက်ခံလိုက်ပါကောင်းပြီဘာဖြစ်လို့လက်ခံလိုက်ပါလို့ပြောတယ်လဲဆိုတဲ့အခါကျကိုယ်ရုပ်ဆိုးတဲ့ဥစ္စာကိုကြည့်ပြီးအားငယ်နေမှဆိုလို့ပြောတာအားနေနေမှဆိုလို့ပြောတာငါကဖြစ်သူတို့ကအသားမရှိဘူးအသားလေးကမဲလိုက်တာငါဖြစ်သူတို့ကနှာခေါင်းကလည်းမလှဘူးမျိုးလုံးကလည်းမလှဘူးအဲ့လိုရှိပြီးအားငယ်နေလိမ့်မယ်အဲ့ဒီအားငယ်နေတဲ့များကာလပတ်လုံးမှာမင်းအတွက်ဒုက္ခကြီးပဲအောင်းမိထားပါ ဆိုလိုတဲ့အိဗယ်ကကိုယ်မှကိုယ်ရွေးချယ်ဖို့မရှိတဲ့ဘဲနဲ့ရတဲ့ကိစ္စကိုလက်ခံလိုက်ပါလို့ငါပြောကြတာ။ကောင်းပြီ။ငါကရုပ်လာတဲ့သူနဲ့ရုပ်ချောတဲ့သူတွေရဲ့ဘဝကိုငါရှိပြီးတော့ပြောတော့မယ်။ငါကိုယ်တိုင်ခံစားရတာနော်။ငါရုပ်ကလည်းမင်းတို့ဓာတ်ပုံနဲ့ပါတယ်တူပါလိမ့်မယ်။တချို့ခေါ်ပြောပါတယ်ပါတယ်မှာတူပါလိမ့်မယ်။ငါရုပ်ကလည်းတော်တော်နာတဲ့ရုပ်။ခုမှကိုသိတာပေါ့။ငြင်းငြင်းကသိရတာ။ဘာကြောင့်လဲဆိုတော့ ငါခန့်နေတယ်မှာရုပ်ချောတဲ့ကောင်တွေတွေ့ရဘူးလေအဲ့ဒီမှာပြောလိုက်အောင်မယ်ရှေ့ဆရာလည်းကောင်းပါရဲ့သင်္ကန်းသာယူရလဲကောင်းပါရဲ့နှစ်မျိုးလုံးကောင်းတာပေါ့ငါတွားတွဲမိတာဘယ်လိုတွဲမိလဲဆိုတော့သူ့တောင်လုံးကြီးမှာအထွဲသူ့နာမည်အထွဲတဲ့အထွဲဆိုတာကတရုတ်ကလား ဒါမှတင်းလို့တလုံးမှမတက်တဲ့ကာပြားပါဒီကောင်ကဘာအဖြစ်ပဲသူကအဖေကြီးကနေကြောက်ရွေးချယ်ဝင်မရှိဘဲနဲ့ရောက်တော့ကြည့်ဖက်ရောက်တော့အထွေဒါမှခင်မောင်ထွေးလေးလက်ထဲမှာဘုံမှုချင်းနဲ့အမှုထမ်းပြီးတော့မှပထုံနာစီမှာဟယ်လီကော်ပတာပြတ်သူချက်ဆုံးသွားရှာတယ်ဒီကောင်နဲ့မှလည်းကျောင်းသားဘုံမှာတိတ်တွဲတယ်အဲဒီကောင်ကလည်းမင်းချောလာမမင်းနဲ့ရုပ်ကရုပ်ချောတဲ့အပြင်အသားရလည်းတောက်နေတာ တောင်ကြီးကြီးမှာမောင်ရပြီလေဗျာကားလာမို့ဗျာကိုလုံးတော်ကလှသလားမွေးတယ်သူအဲ့ဒီတုန်းကသူ့ကိုယ်ကာယကိုပြနေတဲ့အချိန်မှာပဲကြောက်ချူတာကြောက်ချူရထူကြည့်ရလို့လှတာအဲ့ဒီဟာထားတော့ဒီကောင်ကသိရင်းနဲ့ပြိတ်ကောင်းတယ်အထူးသဖြင့်သိရင်းကောင်းတဲ့အပြင်ကောင်းတာပါလေသူ့ကိုကြည့်ရတယ်ဆိုတာရည်လို့ရှိရင်အပြစ်ရည်တာရည်မှဟာဘုံတော့ဟာဟာဟာဆိုတော့ဘယ်ကြီးကိုဖြဲနေအပြစ်ရည် အဲ့ဒီကဘယ်ချက်ကိုချစ်ဖို့ကောင်းမှမလို့ငါလည်းအဲ့ဒီကောင်ကမှသွားတွဲနေတယ်ဗျာပြန်ပြီးတာအရှင်းမကြီးသူကလည်းငါ့ကိုတော်တော်ဖြစ်ပါတယ်ငါအဲ့ဒီမှာလည်းလည်းစီရင်ချွတ်တဲ့သဘောရှိတယ်ကွာတပည့်ရတာဒီဆိုလို့ရှိရင်တပည့်ရတိုင်းမှာငါအမှန်တိုင်းပြောလို့ရှိရင်သိမထိုင်နိုင်ဘူးသူကဇွတ်လာခေါ်တယ်တခါတည်းကဘယ်လိုဖြစ်တယ်လဲဆိုရင်တပည့်ရတိုင်းကသူ့အိမ်နဲ့ငါအိမ်ကြားမှာရှိတယ်အဲ့ဒါငါအိမ်ကိုကြောလာပြီးခေါ်သေးတာကိုယ်ကဒါကလည်းဖိတ်တော့ဆိုခေါ်တော့ နောက်ပြန်သွားတယ်အဲ့လောက်ကျော်သွားတယ်နောက်ခင်မိပါတယ်တော်ခုပြန်ပြောခုကျေးဇူးတင်ပါတယ်ကွယ်လွန်သွားရှာပြီခဲခင်မိဖြစ်ဒီမှန်ကျေးဇူးတင်ဖို့ချစ်ဖို့ကောင်းတဲ့ကောင်ပါအဲ့ဒါနဲ့သူကလာလာပြီးခေါ်တော့သိခင်တဲ့ခါကျသူနဲ့တွဲတော်နေတာနောက်ပထမဆုံးစသတိထားမိတာဘယ်မှာလဲဆိုတော့သူတောင်မင်းကြီးကလည်းမဝင်ဘူးကားစီးတဲ့အခါအဲ့တော့ဘာလို့ကားတွေကလူထိုင်ကုန်နေပါလေပါလေငါတွေမပါသေးဘူးမပါသေးခင်မှာ အဲဒါတော့ဆရာကနေရာလေးမှလည်းလွတ်ပြီဆိုကြသူ့ကိုအရင်ပြီးတယ်ညာဟန်လာလာဆရာလေးအကိုကြီးဒီမှာထိုင်ငါကြတော့မယ်လူလေးတော့မတွေ့ဘူးဟာအတူတူလာတဲ့လူလေးပထမဆုံးစသတိထားမိတာနောက်ကြတော့ခဏခဏသတိထားမိတယ်ရုပ်ဆိုးတဲ့လူကိုလောကကဘူးမျက်နှာပေးပါလားဆိုငါစိတ်ထဲမှာသူစိတ်ကလားမသိစိတ်ကလားမပြောရဘူးငါသတိထားမိတယ်အဲ့ဒါနဲ့တနည်းရအောင်တော့မကွေးမှသူကရုပ်ရှင်ကြည့်ကြကြည့်ရတော့အဲ့ဒီမှာ ရုပ်ရှင်ဖြစ်တာဒီလိုပါဟိုးရှင်ဆုံးကငါမူလားနောက်သုံးမှတ်တာနောက်တစ်ချက်တန်ခုတော့မှတစ်ချက်ခွဲတာအဲ့တော့သူနဲ့ငါနဲ့ရုပ်ရှင်ကြည့်တော့တစ်ချက်ခွဲတာကကြည့်တာပေါ့ကွာတစ်ချက်ခွဲတာကကြည့်ပြီးတော့တစ်ချက်ခွဲတာကဟိုးနောက်ဆုံးတန်းဆိုတော့ကိုယ်ကလည်းပဲအဲရှင်ဆုံးတန်းမှထိုင်လိုက်တယ်ထိုင်တာဘာကြောင့်လဲဆိုတော့တစ်ချက်တန်းနဲ့တစ်ချက်ခွဲတာမှာကားထားတဲ့ဒီဝိညာဉ်လေးဆိုတော့ကွာစီယိုလေးရှိတယ်အဲ့ဒီစီယိုလေးပေါ်မှာခြေတော့တင်ပြီးကြည့်ရတဲ့အခါသင်ကြတာဟုတ်အဲ့ဒါနဲ့အသာထိုက်ကြည့်အောင် ရှင်းဆုံးတော့မှသူတို့ကလည်းမရောက်ဘူးနောက်ပိုင်းမှလည်းလူကသိနေတာမရှိဘူးတရားခွဲရကလူသိနေတာမရှိဘူးပေါ့ကွာအဲ့လိုကြည့်တယ်အလိထားတာကြည့်တော့ကြည့်နေကလည်းသဘောပေါက်လာတော့ငါဘာပြောလိုက်တာဟဲ့ကအမောင်ဖေးနာမင်းနဲ့ပေါက်လာတော့နာတယ်နော်အနာခံပေါက်နေရတော့ဆိုငါကမှရှားမသဘောပေါက်လာတယ်ဆိုဟုတ်ကောင်းတယ်နဲ့မျက်နှာရဲနေတယ်ကိုယ်နဲ့ခင်ဗျအဲ့လိုမပြောနိုင်ပါဘူးပြောတော့တော့ပြောအနာခံပေါက်မှာခင်ဗျဘာဘာနားနေလို့ပြောမယ်ဆိုလို့ရှိရင်ရုပ်ရက် ခုနလက်ဖေးကိုဘာညာဒါမျိုးရှိနေမှာငါပြောနေတကယ်မင်းကရုပ်ဖြောင်းတယ်ငါရုပ်မဖြောင်းဘူးမဖြောင်းတဲ့အခါကျတော့မင်းနဲ့ရှင်လိုက်တော့ငါပုံပုံနားနေတယ်ဘလောက်နားလဲဆိုတာမင်းကြီးအဲ့ဒီမှာတကြက်တန်းကဝင်လာတဲ့ကောင်မကြီးဝင်လာတဲ့ကောင်မကြီးစံကြီးအဲ့ဒီကောင်မတွေကဆယ်ယောက်ဝင်လာရင်မင်းကိုရှစ်ယောက်ကြည့်တယ်ငါ့ကိုမကြည့်ဘူးကြည့်စမ်းကြည့်တော့ဟာခဏလေတောက်တိတော့လေဟေးကောင်မဲကြည့်သွားလေစကားနဲ့အနေနဲ့ဘလောက်ငါနာလဲဆိုတော့မင်းကငါပြောပြမှာ ကြည့်တဲ့အခါကျဘယ်လိုဖြစ်လဲဆိုမိန်းကလေးဆယ်ယောက်ဝယ်လာလို့ရှိရင်ရှင်းယောက်ကငါ့ကိုကြောသွားတယ်သူ့ပဲကြည့်တယ်နှစ်ယောက်တော့ကတော့ငါ့ကိုမတော်ဆကြည့်တယ်ကြည့်ပြီးတဲ့အခါကျဘယ်လိုဖြစ်လဲဆိုငယ်ငယ်ကိုဘောလုံးပိတ်မှလိုက်ထုံးဆိုပြန်သွားတော့အဲ့မှာခင်မောင်ကြီးပဲစိုက်ကြည့်တာတွေ့လားဒီဘလောက်ငါနာတော့ဆိုသိလားငါတို့လူလူလူရအရင်မှာကောင်းမရာယူတဲ့ကအခန်းကြီးဆုံးပါ အဲ့တော့မင်းနဲ့ငါပေါင်းလိုက်တဲ့အခါကျရှိသမျှကောင်းမတွေကမင်းကြီးကြတယ်ဗျာလို့မင်းတော့သဘောကြတယ်ငါကြီးနားနာနေတဲ့အခါကျတော့မင်းတွေ့ကြည်လားလို့မင်းနဲ့ငါပေါင်းလာမင်းနဲ့တော့ဆိုအဲ့ဒီအထွေထွေတော့ခင်မုံထွေးဆိုကောင်ရှိလိုက်တာလေပဇက်ကြီးကတခါတည်းဒီမင်းနဲ့ဆက်ဆိုင်သွားတော့ပေါ့အိုးကြီးကြောင့်ဓာတ်နဲ့ဆက်လိုက်တဲ့အတိုင်းပဲကြီးတော့ဟာခမရတဲ့တောက်တိတောက်တယ်ခမရတော့ထပ်တော့မြန်ချုပ်ကုန်ချုပ်ပေါ်ချုပ်လို့ဂရင်သားကိုခမရလည်းရင်းတောက်တယ်ထားပါမှာဗျာတဲ့ကျုပ်စိတ်ထဲမှာတဲ့ ခဏကိုရုပ်ဆိုးရချောတာကထည့်ကိုစဉ်းစားမိတယ်ဟောသိတ္တိထားလို့လာပြီခင်မောင်သိပြောရတယ်ခဏကိုကျုပ်ရုပ်ဆိုးရချောတာဆိုထည့်ကိုစဉ်းစားမိဟုတ်တယ်ဒီမှာဘာပေါ်လာလဲဆိုတဲ့ခါကျတော့မေတ္တာတတ်တဲ့အမှုစိတ်ရင်းတွေအယူထဲမှာအရေးကြီးဆုံးကပေါ်မလာဘူးကောင်းပြီမင်းတို့တို့တွေ့အောင်မင်းတို့အဖေမေရုပ်ဆိုးရရုပ်ဆိုးတာစဉ်းစားမှုလား 没来做饭哦，你去了，去的，明天没有了，去了，去的，刚买又收了，又收了，我说这没有得了？好，阿飞呀，多吃几点，看你谁在的，都弄的，阿梅呀，费多了一点，阿飞呀，别看了，哎，把我买两根来，一分一米的，他们多不了。哦，他讲，没有我过的，你又收两个了。 လက်ခံလိုက်ပါရုပ်ဆိုတဲ့စာဒါပဲလို့ရုပ်ဆိုတဲ့ဥစ္စာဒီခဏတာဆိုတဲ့သဘောပေါက်လိုက်ပါကောင်းပြီဆက်ပြီးတော့ရုပ်ဆိုတဲ့ဥစ္စာပြောအောင်မယ်ဆက်ပြီးတော့ရုပ်ဆိုလို့ဘယ်လိုလက်စိတ်ထဲမှာဝင်နေနေလားမနေနဲ့တော့လောကကြီးတစ်ခုမှာတဲ့ဒီကမ္ဘာကြီးကိုဖန်တီးနေတာရုပ်ဆိုတဲ့လူတွေဖန်တီးထားတာလေညာဘာကြောင့်လဲဆိုပြောအောင်ပါဒီတဝန်းကျင်ကိုတိထားကြည့် ကလေးတွေတောင်မှလှမ်းပြီးကြည့်လို့ရှိရင်ရုပ်ချွန်းတဲ့ကလေးကိုအရင်ကြည့်ခြင်းနဲ့နော်ဟေးလှလိုက်တာဘယ်လိုလဲလို့လာပါအောင်အန်တီစီကိုလာပါအောင်အမေမမစီကိုလာပါအောင်ဦးလေးစီကိုလာပါအောင်လေရုပ်ချွန်းတဲ့ကလေးကိုခေါ်တာရုပ်ချွန်းတဲ့ကလေးကြလို့ရှိရင်ဟာတူတူတန်းနဲ့အေးအေးဘူးပြီးပါကဲဟိုကောင်ကခြေရမခံရဘူးရုပ်ချွန်းတဲ့ကောင်ကရုပ်ချွန်းတဲ့ကလေးကချစ်ချစ်ဆန်ခေါ်တာကဲကွာမလားဘူးလား ရှူရှူတဲ့ကလေးရဲ့စိတ်ထဲမှာလောကကြီးကငါ့ကိုသိမပြူပါဘူးဆိုတဲ့သူကဖြစ်လာဖြစ်လာတော့ဘာလုပ်လဲပြည့်ရေးကြီးလာပြီနော်ပြိဋ္ဌာနော်ကာမလေးကာမလေးပြိဋ္ဌာအဲ့ကြဘာဖြစ်လာလဲဆိုလောကကြီးကသူ့ကိုမခေါ်ရင်လောကကြီးကခေါ်ကြအောင်ငါလုပ်ရမယ်ဆိုစိတ်မျိုးလေးသူ့ကိုယ်သူမသိပဲနဲ့သူ့ကိုယ်သူမသိလိုက်ဖဲနဲ့ကျူလာလာတယ်အဲ့တော့ သူကဘာလုပ်လာလဲဆိုရင်ဘုဒ္ဓရှိအောင်လုပ်လာတယ်စကားပြောကောင်းလုပ်လာတယ်အဲ့ဒီကနောက်ထပ်ဆိုးတဲ့ပြောလိုက်မယ်ဆိုလို့ရှိရင်အိမ်မှာအကူညီကြအောင်ပန်းမီရေလောက်ပေးတယ်အိမ်ရာခင်းပေးတယ်မနေ့ကထားလိုက်အိမ်ရာသိမ့်ပေးတယ်ဘာလို့လဲဆိုသူကရုပ်ကြီးကနည်းနည်းဆိုးတော့မိဘတွေပတ်ဝန်းကျင်တွေအကုန်လုံးကချစ်အောင်လို့လုပ်လာတယ်သူကသူမပြီးလိုက်ဘူးနော် unconscious mind သူကလည်းမပြီးဘဲနဲ့ဆူရှားရတာ အဲ့ဒီလိုလှုပ်ရှားရင်လှုပ်ရှားရင်ကနေပြီးတော့မှဘာလို့ရုပ်ချွဲတဲ့ကလေးကအလွယ်ကူတော်ဝင်းကြီးကလက်ခံလိုက်တော့သူကဒီတိုင်းလိုက်သွားတယ်။ယောဂကြီးကသူ့ကိုရုံနဲ့ပြလိုက်တော့သူကလောကရဲ့မျက်နှာကိုမြင်လိုက်ရတော့ရုပ်ချွဲတဲ့ကလေးကကြတော့ယောဂကြီးကသူ့ကိုရုပ်ပြက်လက်မခံတော့ခဏနာနာရနေရတယ်။နေရတော့သူကယောဂမျက်နှာကိုလှမ်းမြင်လိုက်ရတယ်။အဲ့ဒီမှာသူချင်းကွာသွားတယ်။လောကမျက်နှာကိုလှမ်းမြင်ရတဲ့ခါကျတော့ လောကကြီးရဲ့မျက်နှာဘယ်လိုဟာလဲဆိုသတိထားပြီးတော့လောကကြီးကြိုက်တဲ့ကိစ္စကိုကြိုးစားတယ်။အဲ့လိုကြိုးစားရင်ကနေပြီးတော့မှသူရဲ့ပင်ကိုအရင်ရှင်းတဲ့ဖြည်းဖြည်းတက်တက်တက်တက်လိုက်တာ။အဲ့တော့ကောင်းပြီ။အပေါ်ယံရုပ်ဆိုးခြင်းချောခြင်းဆိုတဲ့ကိစ္စနဲ့အတူဒီဇာစိတ်တို့ပညာချောခြင်းနဲ့ဘယ်ဟာသွားလဲဆိုတော့မိဘလို့ချောလဲချောတာမှကောင်းပြီ။ မိန်းကလေးတယောက်ဆိုတော့ကရှာလိုက်တာအမလေးပိရှာတာလေကိုလုံးကိုလုံးခလေးလေ37 21 37ဒီတာရှိဒါရလို့အသက်40ကျော်ကနေခကြတော့ဟုတ်လား37 47 37ဒီတာရှိသွားပြီဒီတာရှိနဲ့ဒီတာရှိကပြောင်းသွားတာပြီးပါပြီလေအဲ့ကျ finish လောကကြီးမှာသူမိကုန်တက်သွားပြီဟုတ်လားပညာကြတာအဲ့လိုနေတာလား အဲ့ဒီမှာငါဆက်ပြလိုက်ချင်သေးတယ်ဗျာမင်းတို့စကားဆက်မိလားလို့ပါလူတွေကတော့မင်းတက်တက်ကြည့်ကြခဏတချို့စားတဲ့ကိစ္စလို့37 21 37ကြတော့လှအောင်ကျိုးလိုက်ကြတာယောက်ျားတွေရတယ်သူတို့ကိုယ်လုံးကိုယ်လုံးတွေပေါ့လေလက်မောင်းကြီးပြဆိုကြော်သားကြီးတွေအဖုအဖုနဲ့ထုထုကြီးခရာကျင်ရအောင်ဆိုပြီးတော့သိကျိုးတာဒါမဲ့အဲ့ဒါတွေကကျိုးတာနော်ဘုရားကဆိုသိရင်တော့ဖြစ်တုံးနေရတဲ့အုံနောက်ဖွင့်မှုကြမကျိုးစားရဘူးဖြစ်ဘူး မင်းတို့ဒါစကားဆက်ပြီးလို့ပြောလိုက်တာလားမင်းတို့စဉ်းစားကြဖို့ဆိုတာပါမိန်းကလေးဒလားအောင်ပဲလှလာနောက်ဆုံးမိတ်ကြတဲ့ခါကျအဲ့ဒီဟိုတော့ဂီတာရှိကနေပီပါရှိဖြစ်သွားတာအဲ့တော့ဒါမှမိန်းကလေးကလည်းသူတို့စိတ်ထဲမှာပြည့်ရနေစမှာဂီတာရှိဖြစ်အောင်ကြိုးစားကြတာပဲယောက်ျားလေးကလည်းအဲ့ဒီလိုပဲအဲ့တော့မင်းတို့အသိဉာဏ်ပညာပုံရေးကြည့်တဲ့စာရင်းစကားချက်ပြီးပြောလိုက်တာပါကောင်းပြီခုနကစကားပေါ့ကဒီဆိုရဲလှခြင်းနဲ့ယောက်ျားလေးဖြစ်စီမိန်းကလေးဖြစ်စီလှခြင်းတာပဲ ဒါမှမဟုတ်အဲ့ရှားတဲ့ဥစ္စာဝင်မဲ့ဘူးလားဆိုတော့မက်ထားပဲယောက်ျားလေးလည်းမက်ထားပဲမိန်းကလေးလည်းမက်ထားပဲအဲ့တော့ခုနကပြောရုပ်ဆိုးတဲ့ကလေးတွေကခက်ခက်ဆန်းဆန်းလေးကလေရတယ်ခင်ဗျ။အော်လောကကြီးဟာငါရုပ်မလှလို့ဝင်မဲ့မရဘူး။အဲ့တော့ငါဘာရှားရင်ကောင်းမယ်ဆိုတော့စဉ်းစားတော့အဲ့ဒီမှာသူကပညာဆိုတဲ့သဘောအတွေးခေါ်ဆိုတဲ့သဘောဘုံဘုံလေးရှိနေတယ်လောကကိုဆုံးဆောင်နိုင်တဲ့သဘောလောကကိုကူးပြင်းတဲ့သဘောအဲ့ဒီဥစ္စာတွေသွားစဉ်းစားတာအဲ့စဉ်းစားတဲ့အခါကျတော့ သူကဘာဖြစ်လာလဲဆိုတော့တဖြည်းဖြည်းနဲ့သူကလောကရဲ့ဇဝင်တွေကိုအမှန်တည်းရောက်လာသူရောက်တော့ရောက်လေးကသင်္ခါရပိတ်ဆံတဲ့ချက်ချင်းပြောက်ပြက်တဲ့ရုပ်လှတဲ့အနေနဲ့ဝင်လာမှုဝင်မနဲ့ဘာနဲ့ဝင်လာဆိုရုပ်ဆိုးတဲ့လူကြောင့်အနေနဲ့တို့တော့လောကကိုအထောက်ပံ့ပေးနေတဲ့လောကကိုကူညီနေတဲ့ပတ်ဝန်းကျင်ကိုကူညီနေတဲ့အပြင်လေးတွေရောက်လာတယ်စကားတော့ကောင်းလာတယ်အတွေ့အခေါ်အစကားတော့ကောင်းလာတယ်ဘုဒ္ဓရှိလာတယ်အဲ့ဒါနဲ့ဝင်လာတဲ့ခါကျတော့ ခုနအတွေးခေါ်ဘုံမှုကလောကကိုအကူအညီပေးနိုင်ရင်လောကကိုအထောက်ပံ့ပြုနိုင်ရင်ပတ်ဝန်းကျင်ကိုအကူအညီပေးနိုင်ရင်ဆိုတဲ့ဥစ္စာနဲ့ခုနရုပ်သာတာနဲ့ဘာဆိုင်တော့လဲရုပ်သာတာပတ်ဝန်းကျင်ဘာရှိလို့ဘာမှမရှိဘူးသူ့ဘာလို့လှတာရှိတာဟုတ်ဟိုကောင်ကရုပ်ထုတ်နေလို့အဲ့ဒီဟာတွေဖန်တီးနေတဲ့အခါကျသူ့ကိုလောကပိုးပြီးကြည်စွာလက်ခံတယ်ဒါမဲ့ထာဝရတည်တာကြတော့ရုပ်ချခြင်းပြုခြင်းဆိုတာဟူးနောက်ဆုံးရောက်သွားတယ်ဘာလို့ဆိုတော့ तू ကပြီးသွားတာကိုရုပ်ထုတ်သွားတာကို 20ကျော်အစိတ်ပိုင်းမှာအရွယ်တော်အစိတ်ဟိုင်းတော့စိတ်တိုင်းရတော့မှမရတော့ဘူးဆိုတာမဖြစ်သွားတာအသက်40ကျော်တဲ့ခါကျသွားပြီအေးနေတွေတုတ်တော့ပြီဘာရှိသေးလို့ဘာမှမရှိတော့ဒါမလို့အဲ့ချိန်မှာရုပ်ဆွတဲ့ကံမှာသူစီးမှုထားတဲ့ပညာရတဲ့အဲ့ကြလေအကျိုးပြုလေအဲ့လိုဖြစ်တယ်ကသူကလောကကြီးထဲမှာအသုံးဝင်လာတာပေါ့ဟုတ်လားတို့ဗမာပြည်မှာပြန်ပြီးကြည်စမ်းကြည့်ပေါ့နော်ခေါင်းဆောင်ဖြစ်တဲ့သူကိုပြန်ကြည့်ဘုရားအောင်ဆန်းရုပ်ကိုမင်းတို့ငါတို့က အမြဲငွေဆက်တွေမှာတွေ့နေရတော့သူ့ကိုကြည်နေတဲ့စိတ်ရှိကိုကြည်နေရတာသူ့ရုပ်ကြီးကြည်သမ်းပါလားငဟန်းတွဲကြီးနဲ့ရုပ်ကတစ်စဲမှမလောက်တစ်စဲနဲ့တေချာပြန်ကြည့်တော့မလို့ဘုရုပ်အောင်ဆန်းဆိုတဲ့ရုပ်ကိုဘုရုပ်အောင်ဆန်းဆိုတဲ့ဟာကိုဖြတ်ပြီးတော့ဘလူတယောက်နေနဲ့ကြည့်ဆိုင်သူ့ရုပ်တစ်စဲမှမလောက်သခင်စိုးလို့သခင်မှန်းထုံးလို့အမလီတုံးလိုက်တဲ့ရုပ်မှအားနာမလားပြောရတာနော်တော်တော်တုံးပါလေဗမာကြီးမှာထင်ရှားတဲ့လူတွေပြန်ကြည့်သမ်းပါရုပ်ဆိုးတဲ့လူတွေကြီးပါပဲ ရုပ်ချောတဲ့လူက1%ပါတိရာနှုန်းတော့မရှိကောင်းပြီအဲ့ဒီကနေပြန်ပြီးစဉ်းစားလိုက်တဲ့အခါကျတော့အမေကဘာနဲ့တောင်ချိလာတယ်ကြီးကျယ်စွတ်ပြောရအောင်အမေရိကန်ပြည်မှာတဲ့သမတကြီးတွေ39ရောက်တော့ဘုရော40လောက်ဖြစ်သွားတာမသိဘူးငါဖတ်တော့ကတော့39ရောက်တော့ကွာအဲဒီ39ရောက်ရှယ်ထဲမှာတဲ့ရုပ်ချိုးတဲ့သမတ9ရောက်လောက်ပါဘူးတဲ့အဲဒီ9ရောက်လောက်ကိုတဲ့ အမေရိကန်ပြည်သူတွေကိုပြန်ပြီးတော့ဓာတ်ပုံကိုပြတော့လူလူလူလဲလို့မေးတဲ့အခါမှာသမတတော့ဖြစ်ခဲ့လို့ထင်တယ်လို့ပြောတယ်။နာမည်မသိတော့ဘူး။ဟုတ်လား။မင်းကြီးကတရားမှာ69ရောက်မသိဘူး။နောက်ဆုံးကြတော့သမတကြီး9ရောက်လောက်ကိုမေးကြတဲ့အခါကျတောက်ခနဲ့တောက်ခနဲ့ပြောနေတယ်။သူကဘယ်လိုသူကဘယ်မှာပြောနေလဲ။အဲ့ဒါလူတွေလဲဆိုကြတဲ့အခါကျအဗရာဟမ်လင်ကွန်ဂျက်ဖာဆင်ဂျော့ဝါရှင်တန် အဲ့လိုဟာမျိုးတွေအကုန်လုံးပြောနိုင်တယ်အဲ့ဒီသမတတွေအကုန်လုံးဟာတရားမှရေမချောဘူးအဲ့တော့ကမ္ဘာလောကကြီးကိုဖန်တီးတယ်ဆိုတဲ့မှာတဲ့ရုပ်ဆိုးတဲ့လူတွေနဲ့ရုပ်ဆိုးတဲ့လူရှင်းလိုက်လို့ရှိရင်ကဘာကြီးတို့ကရုပ်ဆိုးတဲ့လူဖန်တီးတဲ့လောကကြီးအဲ့ဒါများပေါ်ဒီပေါ်စပြောတာမထင်နဲ့ပေရင်ချရာကိုသူတေသနာလုပ်ပြီးပြောထားတဲ့စကားဗျာအဲကောင်းပြီရုပ်ဆိုးတော့ရုပ်ဆိုးတော့ဘာဖြစ်တော့ ဆက်ပြောလိုက်ကြအောင်ရုပ်ဆိုးတာနဲ့ရုပ်ဆိုးတာဘာကွာပါလဲဆိုတဲ့အခါကျတော့ပထမတစ်ချက်ကရုပ်ဆိုးတဲ့သူကသူကလောကကြီးကသူ့ကိုအသာကြီးလက်မခံအဲ့ဒါဝင်းဝင်းအောင်လုပ်ရတယ်အမေစကားဆက်ပြီးတော့ပြောရပါတယ်မင်းတို့မင်းမချာတွေတွေ့မှာပေါ့မင်းမချာတွေလို့ဆိုလိုက်လို့ဟိုလိုမင်းတို့အထင်မသေးနဲ့နော်အာကောင်းမောင်းတော့ယောက်ျားတွေကဒီကောင်းဟာတွေကအချောက်ကြီးဘာညာပါမလို့နဲ့နော်မင်းတို့လည်းအစိုးရအများကြီးရှိရတယ်ရှိတယ်နော်သူတို့က သူတို့ခင်ဗျာမှာအချောက်လိုလဲခွန်ခါရှိတဲ့မင်းမချလို့လဲပတ်ဝန်းကျင်အပစ်ထားပြီးတော့သူတို့ခင်ဗျာတော့လောကကြီးကိုဝင်မရအောင်တော့ကိုကြိုးစားရချင်တာဘယ်လောက်ထိအောင်ကြိုးစားတယ်ထင်လဲမင်းမင်းအချောက်တော့ဘယ်ဘုံငါချက်တယ်လားမင်းအချောက်တော့မင်းအလှပြင်ပြီးတက်သလားဟာဘာမလုပ်နဲ့တော့တကယ်တော့ရနော်သူကအဲ့မှာအဖက်ဖက်မှာအိမ်အလှပြင်ကြီးအစားမှန်းထိုးရတာသူတို့တတ်နိုင်အောင်သူတို့အတိမတ်ပြောင်ကြိုးစားတယ်ဘာလို့ဆိုတော့သူတို့က handicap ခေါ်တာပေါ့အင်္ဂလိပ်လိုဆိုတော့ဒီဘက်နေရင်ချင်းရှာတာသူတို့ရဲ့ဘဝလေးကဒီလိုကဒီဒီမိမိချဖြစ်တယ်ဆိုလားသူတို့ဖြစ်ချင်တာမဟုတ်သူတို့ရွေးချယ်ဖို့မရှိဘူးဒီယောက်ျားဟုံလို့မိန်းမဟုံလို့ဆိုတာရှိတယ်ကွာအဲ့မင်းယောက်ျားဖြစ်နေလဲမိန်းမမိန်းမဟုံလို့ပါတယ်ကွာငါမိန်းမဖြစ်နေယောက်ျားဟုံလို့ပါတယ်အဲ့လိုဆိုတာဥမာဆိုတာယောက်ျားဟုံလို့က20မိန်းမဟုံလို့က80ဆိုရင်မိန်းမဖြစ်သွားတာပေါ့ဒါမဲ့လို့အားတစ်ခါမိန်းမဟုံလို့က20 ယောက်ျားဟုတ်ဘူးကရှင်းတယ်ဆိုပြန်တော့လည်းမင်းကမိန်းမဖြစ်သွားတာပေါ့တိုးတော်လည်းပဲဘယ်နဲ့ဖြစ်လဲဆိုတော့ယောက်ျားဟော်မုန်းက60မိန်းမဟော်မုန်းက40ဆိုတော့သူကဟော်မုန်းကမမျှမတဖြစ်တဲ့ခါကျယောက်ျားဝင်ဖြစ်လာတော့လဲမိန်းမအငွေတွေကပါတာသူတို့ခင်ဗျားဒီဘဝကြီးတော့ပါဗီဇာလေးတော့ဘယ်လိုဖြစ်လာတာဖြစ်လာတော့သူတို့စိတ်တွေကညံ့နေလို့တော့မဖြစ်နဲ့တော့မင်းတို့စူးစမ်းမှုဝိရိယမှာမင်းတို့လည်းအများကြီးကြီးနေတယ်အာကြီးအောင်ကြီးတယ်လို့ငါပြောချင်တယ်ပေါ့ဘာလို့ မင်းကယောက်ျားသူစစ်ကြည့်နေခါကျလောကကြီးကလူတွေလည်းယောက်ျားခုမှယောက်ျားလည်းလက်မခံမိမလည်းလက်မခံအဲ့လိုရှိတော့သူတို့ခင်ဗျာမှာအရင်ရှိရှိအောင်သိကြိုးစားရှာတာဒါကြောင့်မလို့ပဲမင်းတို့ပြောတဲ့အချောက်လို့ခေါ်တဲ့မိမိကြတွေမှာတော့မင်းတို့ရဲ့အများကြီးတော်တဲ့အရင်ရှိနေရှိတယ်ဆိုအတိမပြပါဒါတော့ခုချက်ပြောချင်တာအဲ့ဒီမိမိရှာရောက်ရှိတာကိုငါပြောချင်တာမဟုတ်ဘူးပြောချင်တဲ့ဒီကရုပ်ဆိုးတယ်ပဝင်းကြီးလည်းမခံဘူး လောကကြီးကလက်မခံဘူးသူကဘာလုပ်ရလဲဘာလုပ်ရလဲဆိုတဲ့ခါကျသူကအဲ့ဒီလောကကြီးကလက်ခံသူကအဆုံးကိုကြိုးစားရပြီကြိုးစားတဲ့ခါကျအဖက်ဖက်မှာတော်အောင်ကြိုးစားတယ်စကားပြောကောင်းအောင်ကြိုးစားတယ်ပညာတတ်အောင်ကြိုးစားရတယ်ဟာကွာနာမည်ဖြုတ်ပြောလို့မကောင်းလို့ပါမယ်ထားပါတော့သူတို့လည်းပဲအာနာပါတယ်စွတ်ပြောဆိုင်ပါဒီဗမာပြည်မှာရှိတဲ့ဆရာဝန်ကြီးတွေရှိတဲ့ specialist တွေရှိတယ်။အဲဒီဥစ္စာကတရားမှရုပ်ဆိုတာငါသိမတွေ့ဘူး။အဲတကယ်ကိုလုခဲ့တယ်။သူတို့ဘာလို့ဆိုတော့ သူတို့ကိုသူတို့သူတို့ရဲ့မသိစိတ်ကသူတို့ကိုတွန့်ပို့ထားတယ်အဲဒီတော့ခုနကပြောတယ်ပေါ့လေရုပ်ဆိုးတဲ့ကလေးတွေကသူတို့ကိုသူတိတ်တော်အောင်ကြိုးစားတယ်ကြိုးစားရတဲ့အခါကျဘာဖြစ်လာလဲဆိုတော့တစ်ဖက်ဖက်မှာတိတ်ထူးကျင်သွားတယ်သူတို့လောကကလက်ခံနိုင်လို့ရတယ်ဘာကြောင့်လောကကလက်ခံနိုင်လို့ရလဲဆိုတော့အရေးကြီးပြီနော်သတိထားနော်သူတို့ဘဝကိုသူတို့လက်ခံနိုင်လို့ပဲသူတို့ဘဝကိုသူတို့လက်ခံလိုက်တယ်တော့ငါရုပ်ဆိုးတယ်ဆိုတာလက်ခံလိုက်တယ် မင်းလက်မခံဘူးလားသမီးကောင်းပါလေဒီရုပ်ဆိုးတယ်လက်မခံဘူးလားငါရုပ်ဆိုးလို့ဆိုလက်မခံဘူးလားအဲ့လက်မခံမဲနဲ့ငါမှအရင်ဆိုးရှာတယ်အော်ငါခမရတနာပါတယ်အဲ့လိုလုပ်နေမှာလားမင်းကတော့နေစားပါငါရုပ်ကြီးကအသားပဲတယ်ကြောက်ပါမလည်းပါတယ်ရုပ်ဆိုးတယ်အဲ့ဒီဥစ္စာမင်းကဝင်းနေနေမှာလားဝင်းနေနေပြေးလိုက်တော့ကွာဒါပေါ့ပြေးတော့လူလုံးနေနေပြေးပြီးတော့မပြေးရင်တော့ဒီလောကကြီးမှာအောင်မြင်လို့ရှိရင် အဲ့ဒါလက်ခံလိုက်ပါငါဒီကြားတဲ့နေကောင်းပြီငါရေးဆိုတယ်လောကကြီးကလက်မခံဘူးကောင်းပြီငါချတယ်အဲ့ဒီစိတ်မျိုးရှိလို့ရှိရင်အောင်မြင်လာမှာပဲအဲ့တော့မိကုံမင်းပြန်စမ်းကြည့်တော့ဒီကနေနောက်စစ်တက်တော့မယ်နော်တစ်စစ်တက်တော့မယ်နော်သွားကောင်းပြီဒီเจ้าနေဘူးလားเจ้าမနေနိုင်ဘူးလားကောင်းမိမိသာဆင်းရလားเจ้าမထားနိုင်ဘူးလား လက်ခံလိုက်တော့ကြောင်းမထမ်းနိုင်ဘူးမင်းချင်းနေချင်းတယ်လက်ခံလိုက်တော့လက်မခံလိုက်ဖဲနဲ့မင်းကုန်မယ်အော်သူများတွေမှအဖြစ်ကျောင်းနေနေရှာတယ်ငါ့ဖြစ်ကျောင်းမနေနိုင်ဘူးလို့ဘင်းကဝင်းနေတယ်ပဲကောင်းတာဒီတော့ပေါ့ဒီလေစားလိုက်မင်းတို့ကပြီးတော့စိတ်သက်တုံးတာလေကောင်းတာတော့ကိုယ့်ဘာကိုတော့ပြီးလိုက်ကောင်းလို့ပေါ့ဒါပါပဲမသိရင်မလားဆက်ချဘာကြောင့်လဲဆိုတတ်တည်နေတဲ့ကောင်တွေလောကကြီးသိမလို့ရပါဘူးသိဝင်မနေနေပါဘူးမင်းပြေသွားလို့ဘယ်သူမှဝင်နေမှာမဟုတ် ငါခဏခဏပြောရဘူးပါလေဟုတ်လားတန်ညိုတစ်ခုကိုစစ်သားဘုံကိုရိုက်ခဲ့ဓာတ်ကိုရိုက်ခဲ့စစ်သားတော့မှတန်ညိုဝင်သွားတာပေါ့ဘာကြောင့်လဲဆိုတဲ့ခါကျတန်ညိုကမာတယ်လေစစ်သားကပြော့တယ်ပြော့တော့တန်ညိုနေဖို့အတွက်ကိုစစ်သားကနေရာဖယ်ပေးလိုက်တယ်ငါခဏခဏပြောရဘူးပါလေဟုတ်လားတန်ညိုတစ်ခုကိုစစ်သားဘုံကိုရိုက်ခဲ့ဓာတ်ကိုရိုက်ခဲ့စစ်သားတော့မှတန်ညိုဝင်သွားတာပေါ့ဘာကြောင့်လဲဆိုတဲ့ခါကျတန်ညိုကမာတယ်လေစစ်သားကပြော့တယ် ပြတော့ဘူးပန်းကျင်နေဖို့လက်ကိုသူသားနေရာဖယ်ပေးလိုက်ရတယ်ဒီတော့ဖယ်ပေးလိုက်တော့သူကနေမြစ်ပေပေါ့ကွာဒါပါပဲမင်းဆင်းလားဆင်းရတော့လက်ခလိုက်ပါမင်းကြောင်းမနေနိုင်ဘူးလားမနေနိုင်တော့လက်ခလိုက်ပါဒါပေမဲ့အဲ့မနေနိုင်ဘူးကြောင်းကငါဘာလုပ်လို့ဆိုဆွတ်သွားတာပြောကျင်တဲ့ဒီကတစ်ချက်တည်းမိပြစ်စက်ခအခြေတွေပဂရိအခြေတွေလက်ခံလိုက်သမားအပိမတ်လိုက်သမားငါညက်ရင်ညက်နေဆိုတာလက်ခံလိုက်သမား လက်ခံပြီးတော့မှအဲ့ဒီမျက်နှာကိုဘယ်လိုတော်အောင်လုပ်မလဲဆိုတာစဉ်းစားပါဒါအရေးကြီးတယ်ငါပြောတဲ့ခေါင်းစဉ်မှတ်မိလားလက်ခံလိုက်ဆမ်းပါမင်းယူဆူလားယူဆူတော့လက်ခံလိုက်ပေါ့မင်းရှင်းလားရှင်းတာလက်ခံလိုက်ပေါ့ပညာမတတ်ဘူးလားအဲ့ဒါဝိနည်းတွေငါပညာမတတ်ဘူးလက်ခံလိုက်ပါတအောင်လုပ်မယ်ဆိုတော့ဆက်လုပ်ရတယ်လောကကြီးမှာတော့လက်ခံရတယ်အဲ့လက်ခံတယ် လူကတော့တတ်ကြည့်အင်္ဂလိပ်လိုတော့ moral courage လို့ဗမာလိုဆိုသင်္ကတတ်တယ်တို့ဗမာပြည်မှာဘလောက်ရှောင်ဖြစ်နေလဲဆိုရင်ငါတခါကျသိမကောင်းဘူးသူပြောလိုက်အောင်မယ်ဆောင်းလို့မှခလေးတွေကခိုးချတယ်ဆရာမကိုလက်ထိုးပြီးတော့လုံကြီးပေးပြီးတော့ပြိမုတ်ပေးပြီးတော့အောင်မလို့ကြိုးစားတယ်အဲ့ဒီကောင်တွေလောကမှာကြီးပွားမဲ့ကောင်တွေမဟုတ်ဘူးဘာကြောင့်လဲဆိုတော့သူတို့ရဲ့အခြေအနေကိုပဂရိအခြေအနေကိုလက်မခံနိုင်တဲ့ကောင် ဟန်ဆောင်ရင်းတဲ့အကောင်မဟုတ်တန်ရာကြီးနဲ့ကိုယ့်ဘာသာကို position ရဖို့ကြိုးစားတဲ့အကောင်ဘဝမှာမကောင်းနိုင်ကိစ္စမရှိဘူးအဲ့ဒီကောင်ကအောက်ကျနောက်ကျဖြစ်မဲ့ကောင်မနှမျောနဲ့ငါမနှမျောပြီးလို့ရှိရင်သူများခိုင်းတာခံရမဲ့ကောင်ဒါကြောင့်လဲဆိုတော့လောကကြီးမှာကိုယ့်ကိုယ်ခိုင်းရတယ်ကွာကိုယ့်ကိုယ်ကိုမခိုင်းလို့ရှိရင်နေနေမှာကိုယ့်ကိုယ်ကိုမခိုင်းရင်သူများခိုင်းတာခံရတယ်အဲ့ဒီကောင်ကသူများခိုင်းတာခံရမဲ့ကောင်နှမျောပါဘာလို့ လောကကြီးမှာအသုံးမကျတဲ့ကောင်တွေစောသေးပြီးသွားတာအရေးမကြီးပါမနှမ်းရတဲ့ဒါနဲ့လို့သူများသေးသေးသေးပေါ့မင်းမသေးနဲ့သူများညံ့ညံ့မသေးပေါ့မင်းမညံ့နဲ့မင်းကောင်တွေလက်ခံနိုင်အောင်ကြိုးစားကောင်းပြီကြိုးစားတော့ဆရာရဲ့ဘယ်ဟာကြိုးစားမှလဲလို့မေးကြရှိတယ်ဒေါက်တာကျော်စိန်သိကြရပုဂ္ဂိုလ်နော်ငါအင်တာလေးစားတယ်နော်ဒေါက်တာကျော်စိန်ရေးတဲ့သိဘဝတက်တာအသုံးချသိပညာဆိုလို့ဆရာမှာပါတဲ့စကားလေးတစ်ပိုက်ကိုငါပြောခြင်းနဲ့အဲ့ဒါပါလဲဆိုတော့ အသားထိုးအောင်မြင်မှုလာပြီနော်ကောင်းပြီငါမင်းတို့သတော်ကပြောပြီငါယုတ်ကြီးကနာတယ်လို့ပြောခဲ့တယ်မလားအဲ့ဒါငါပဲဇာတ်မင်းသားလုပ်ချင်လို့ရမလားရုပ်ရှင်မင်းသားလုပ်ချင်လို့ရမလားအလုံးလုံးပါဖြင့်အဲ့ဒီမှာလူချမ်းဖြစ်မှာပေါ့ဇာတ်မင်းသားထိုးပြက်လက်လာပြေးလိုက်အဲ့မှာအဒါဆမ်းပြီးတော့မှညခသွေးချောင်းအချိုးခံပြီးတော့မှငါအဲ့မှာရုပ်ရှင်နဲ့ပေါင်းမှာပေါ့ငါမလုပ်နိုင်ဘူးတတပြောသိငါဘာပြောတယ်ဒီ မင်းဟာတဲ့တစုံတစ်ခုသောအကြောင်းကြောင့်မအောင်မြင်နိုင်ဘူးဆိုလို့ရှိရင်အသာထုတ်ပြီးအောင်မြင်ကြရရှိပါတယ်တဲ့မင်းဟာတဲ့အသာမကောင်းလို့မို့လို့အဆူတော်မဖြစ်နိုင်ဘူးဆိုရင်တဲ့အကောင်းဆုံးသချင်းဆရာဖြစ်နိုင်ပါလေအကောင်းဆုံးသံဃာဆရာဖြစ်နိုင်ပါလေအဲ့ဒီအသာထုတ်ဟုတ်တယ်မင်းလောကမှာမင်းအဆူတော်ဖြစ်ခြင်းနဲ့မင်းအတန်ကဘဲတန်ဖြစ်တော့ဘယ်နဲ့လုပ်လဲကဲကဲကဲကဲဖြစ်တော့ဟမ်လောကမှာအတန်ရဲ့ဆံရဲ့ဉာဏ်ရဲ့ကံရဲ့တူလို့မရဘူး ။သတင်းဆိုတဲ့ဥစ္စာလည်းစလုံးတုတ်ချင်တုတ်တာသိကျင်သိတာ။သတင်းကပြောချင်ပြောတာကြမ်းကြင်ကြမ်းတာ။ဒါလုပ်လို့မရဘူး။ကံတို့ဉာဏ်တို့ဆန်းတို့သိလို့မရဘူး။အဲငါအတိုင်းဆိုကြပါလို့အတန်ကောင်းနေပါပဲ။ကောင်းလို့မကောင်းတာပဲနဲ့ဘယ်နဲ့လုပ်မလဲ။မမရဲ့အသားမျိုးငါဘယ်နဲ့လုပ်ရမလဲ။ကိုမိမကောစရတောင်မှနေဝေချိုးတယ်မိမဘူး။ဒါဘယ်နဲ့လုပ်မလဲ။အဲ့ဒီကမျိုးငါအတန်မကောင်းဘူးလေ။အသားထိုးမှာပေါ့။ငါအကောင်းဆုံးအချင်းကြီးဆက်ပြောလို့မှာပေါ့။အကောင်းဆုံးဗီဒီယိုဆက်ပြောလို့မှာပေါ့။ လောကကြီးမှာမဲ့အသားထုတ်အောင်နေကြတဲ့နေရာတွေအများကြီးရှိတယ်နော်။ဘုန်းတော်သတိထားတော့အဖက်ဖက်မှာမင်းစူးစမ်းကြလို့ရှိရင်နေရာတကာမှာတကားတွေတွေ့နေတာရှိတယ်။အဲ့ဒီတော့ကိုစူးစမ်းသမှာအခုကြည်စမ်းကလေးတွေကသားမွေးမှာခိုးဖြေတယ်။ဘာလို့လဲဆိုအဲ့ဒီဥစ္စာဘာလဲဆိုလို့ရှိရင်ကိုယ့်ကိုယ်ကိုမကြည့်ဝင်တဲ့ကောင်းကြီးလုတ်တော့အမှန်တမ်း။ဒါဖြစ်ရင်ဆရာရဲ့တချို့လူတွေကတော့ခိုးဖြေပြီးအောင်းနေကြတာဘယ်နဲ့လုပ်မလဲဆိုတော့ ငါလည်းမတတ်နိုင်ဘူးသူကမင်းကိုမင်းစလားလို့ပြောတာဒါမှအဲ့ခိုးကြည့်အောင်လဲကောင်ရဘယ်တော့မှရေရှိမှကြီးပွားမှမဟုတ်ကြတော့ငါပြောဝင်ခိုင်းသူကပြန်ပြီးတော့ကြံကောက်ကြခိုးရှိရှိပိုင်းကပြောခဲ့တဲ့ဥစ္စာတွေမှာပြန်မှတ်ပြီးနေမယ်မင်းတို့နော်ဒီရုပ်ကလည်းနော်နာတယ်တယောက်ကချောတယ်ချောတော့အခွင့်အရေးလွယ်လွယ်နဲ့ရတယ်တယောက်ကကြတော့ ရုပ်ကဆိုးပါရဲ့ဒါမှမဟုတ်လောကကြီးကိုချစ်ကပ်နိုင်အောင်ကြိုးစားတော့သူကပညာတို့ဘာတို့ညာတို့အဲ့ဒီဘက်မှာတော်အောင်ကြိုးစားတယ်ဆိုရင်ပြောခဲ့ဘူးလေမှတ်ပြီတယ်နော်မှန်ပြီဟောသူပြန်ကြည့်အင်္ဂလိပ်မာလာကြောင်းမပေါ်လူတွေကိုအကုန်လုံးလက်ညှိုးလျှောက်ဖြတ်ခဲ့တာအင်္ဂလိပ်မာလာဆိုတာဒီပါဠိလိုသိမှုလို့ဆိုအင်္ဂလိပ်မာလာအင်္ဂလိပ်ဆိုတာလက်ညှိုးမာဆိုတာပန်းကုန်လက်ညှိုးပန်းကုန်ဆွဲတဲ့သူဆိုတဲ့အဓိပ္ပာယ်ရှိတယ် အဲ့ဒီမှာတာမန်လူဘွားတော့ကလက်ယူတွေဖြတ်လိုက်တဲ့ကိစ္စကအကုန်လုံးဖြတ်တော့ငါအဖေကိုလက်ယူဖြတ်တယ်အမေကိုလက်ယူဖြတ်တယ်ဦးလေးကိုလက်ယူဖြတ်တယ်ဆိုတော့သူ့ပေါ်အမျိုးကြီးလိုက်ကြတာပြောမနေနဲ့တော့ဘလောက်ပြောင်ကြီးတယ်ဆိုတော့သူတော်ပြီးဆုံးမဖြစ်တဲ့မှာဂင်းနဲ့ပေါက်တာနဲ့ဒုံနဲ့ကိစ္စနဲ့ဒုက္ခကိုရောက်ကျိုးတဲ့ပံနဲ့ပြန်လာတော့မြတ်စွာဘုရားလည်းကသူ့ကိုဂိုင်းခုနကပြောမိခင်များကိုပြိတ္တိဖွားတဲ့အခါမှာတက်တက်တာဖွားတဲ့အောက်ဆိုအင်္ဂုလိမာလာကိုသူ့ကိုပြလိုက်တဲ့ခါကြတော့မှဒါလူတိုင်းရဲ့ဆန္ဒကိစ္စဖြစ်လာပြီ ဘယ်မိမှမဆိုမျက်နှာမြင်ရတော့မယ်ကိုသမီးလည်းမျက်နှာမြင်မယ်ကိုနှမလည်းမျက်နှာမြင်မယ်ကိုအမေလည်းမျက်နှာမြင်ရမယ်ဆိုတော့အဲ့တော့မှအကုန်လုံးဖူးနေဝိုင်းလာပါကြည်လားကျန်တဲ့နေရာမှာဘလောက်ညံ့ညံ့အဲ့ဒီတုတ်ကလေးတစ်ခုကိုပြလိုက်ထားတဲ့အကုန်ကြီးချစ်ချင်းကိုခံလာရတယ်ကြည်လားအသာထိုးအောင်မြင်မှုတွေတော့ကျန်တဲ့နေရာမှာမအောင်မြင်ဘူးလေသူအဲ့ဒီမှာအောင်မြင်မလားလားအဲ့တော့ချက်ပြီးတစ်ခါပြောလိုက်မယ်ဆိုရင်အယုတ်ဆိုးတဲ့သူတွေကအောင်မြင်တယ်ရုပ်ချောတဲ့သူတွေကြတော့ဘုရားဒုက္ခအလွယ်တူလက်ခံတယ် အဲဒီမှာရုပ်ချောတဲ့မိန်းကလေးတွေကြက်ကြက်သတိထားဒီမှာပြောတော့မယ်ရုပ်ချောတဲ့ကောင်လေးတွေကြက်ကြက်သတိထားသူတို့ကိုလောကကြီးပိတ်အလိုလိုက်တယ်အလိုလိုက်တဲ့အခါကျအလိုလိုက်တဲ့အတွက်ကြောင့်ဘုရားကရောင်းတက်တယ်တော်တော်တောင်းတဲ့သိကောက်တယ်လက်ရှိတော်ချောပြီးဆိုတော့သိကောက်တယ်သိတာအဲ့ဒီဥစ္စာရဲ့ပတ်သက်လို့ငါကပြောရအောင်ပါဗျာငါအတွေ့အကြုံတွေမိန်းကလေးကချောလို့ရှိရင်တော်တော်အလိုလိုက်ရတယ်ပေါ့ငါလည်းတော်တော်စိတ်ညစ်ပါတယ် ငါတက္ကသိုလ်ကျောင်းမှာဆရာဖြစ်လာတဲ့ခါပျော်ဝဲသားထက်ပြီဆိုလို့ရှိရင်ချက်ပြောလိုက်ပျော်ဝဲသားထက်တယ်ဆိုတာမင်းတို့ပြန်စဉ်းစားကြည့်ပျော်ဝဲသားထက်တယ်ကမင်းအခက်အခဲတွေမှာပျော်ဝဲသားလို့ကောင်းတာတိုင်းတို့ဆရာတော်တော်ခုပျော်ဝဲသားဟေးဒါမှအထုပ်မစပြလိုက်လာပါအခန်းထဲမှာဇိနေသားလိုက်ကြအောင်ဆိုပျော်ဝဲသားဖြစ်တယ်အဖြစ်တော်ဘူးဘယ်လိုတော့မှပျော်ဝဲသားဖြစ်တော့တိုးတယ်ကွာဒါကြားပြီးတော့မှစိတ်ကောင်းနေဖြီးစားကွာ ဟိုကောင်ကအင်းဘက်တွေခုကပကံကရောက်တာမဟုတ်ဘူးဟဲ့သူပါလာတဲ့ဟိုကျတိုင်းဒီမှာချလိအဲ့မှာနှုတ်ရမှနဲ့တင်းရင်ကဘယ်လိုပြောမှနဲ့ဟိုကောင်ကမိဖို့ဒီကောင်ကမိဖို့ဟိုကောင်ကထင်းရှာအဲ့မှာအင်းဘက်တက်ခုရဲ့ကောင်ကတက်ခုနေတော့မှမှာရဲစိတ်ကလေးသမို့ချခါခြင်းလေလို့အမေဟာခါခြင်းနေခါခြင်းနေဆိုဆင်းလာလို့ချင်းဟာဟိုကောင်အဲ့ဒါပြောနေတာအခက်ခဲပါတယ်လို့ပြောရကောင်းတယ်ဘာခက်ခဲပါအခက်ခဲပါလို့ရှိရင်တော့ဒါသင်္ကန်းကပြောရမယ်အခက်ခဲမှုပါရင်လောကကြီးမှာပြောရမကောင်းဘူးနော်ဘယ်လိုသတိထားလဲ အခက်အခဲကိုတိတ်မကြောက်နဲ့နော်မင်းတို့လောကကြီးကိုပြောင်းလုပ်ပေးထားတဲ့ကိစ္စကြီးနော်ခိုင်းထားလိုက်ပါတော့ဒါစကားသက်မိလို့ပြောလိုက်တာအဲ့ဒီကနေပြီးတော့မှစားကြတဲ့အခါကျတော့ဥပမာအင်ပက်ချက်ဖြစ်ရော့ကြတာဟင်းရော့တဲ့ဟင်းဖြတ်ပေးလိုက်ပြီဖြတ်ပေးလိုက်တဲ့အခါကျအဲ့ရုပ်ချွတ်တဲ့မိန်းကလေးတယောက်ရဲ့လက်ထဲဒုက္ခနာပဲကိုကိုကိုအလိုလိုက်ခံထားတဲ့မိန်းကလေးရဲ့လက်ထဲမှာကြတာဟင်းဖြတ်ပေးလိုက်တယ်သူကအင်ပက်ကအပေါက်ဖြစ်လို့အောက်ယူကြတယ်ဗျာ သွားသိကောက်တာမန်ယောက်ျားလေးပြောရဲ့ဖက်ထက်မှာအဲ့ကျသားရဲ့ဖက်ကဖိတ်ကြတော့ဟိုကောင်ကပါလို့ဟာဟာဖိတ်ကုန်ပြီဖိတ်ကုန်ပြီလူလူစုံမလူစုံမဟာလူစုံမထဲဦးကတော်ပြီပါမင်းဒီတော့ကဟာကွာမင်းငါငါပဲဒါပြီးတော့ပြောစရာကြီးဖက်ပြီးခဏကတော့ရေဆွဲတဲ့ကလေးမလေး spoil ခေါ်တယ်အင်္ဂလိပ်လိုဆိုလောကကြီးကအလိုလိုက်ခံရတော့အရောက်တဲ့ကလေးမလေးရဲ့လက်ထက်မှာရောက်သွားရတော့ဘာဖြစ်လဲဥမလေးဟင်းဖက်ကြီးရတယ်အပေါင်းကြီးဒီကတုံးမစားတော့ သူ့ကနေနဲ့ခွဲညရဲစားပါရင်စားပါရင်စားပါရင်လူလူစားတော့စားပါရဲ့စားပါစားပါအဲ့ဒါဖြစ်အရေးမကြီးသေးဘူးကျေသားဟင်းစားဘူးလားလာပြီကဲကျေသားဟင်းစားဘူးလားကျွန်တော်လူအဲ့ဒီဟာမျိုးမှာအဲ့ကူးစီကောင်းဆောင်လုပ်ကြတဲ့ဆရာသိတိထားတယ်မျက်နှာပြတော့သိချာဟဲ့လူလူမျက်နှာဒီမှာဆိုသမီးမစားဘူးလို့ပြောတယ်ဟဲ့မျက်နှာစားလိုက်ရင်ဒီလိုဆရာသမီးမစားတော့ ဟောလောက်မှဆိုတာလေကောင်မလေးရတယ်ဒီငါလည်းမစားဘူးလက်ဆက်မှသူ့မှာလာပါနေနေငါစားအောင်လို့ပါရော့ငါခုတ်ပြရမှာဘာကြောင့်လဲဆရာလည်းနေပါသေးတယ်အဲဒါနဲ့ရော့ပါဆရာမသူ့မှာအဲ့ဒီမှာသူကပြန်ပြီးသိကြည့်သွားတယ်ရုံးမလို့ရှိရင်သူတယောက်ယောက်ပြောပေါ်စားကြီးတစ်ခုလုံးပြစ်တော့မှာဒါကြောင့်ကြောက်ဖို့ကောင်းပြောသိနေဖို့ကောင်းတယ်လောကကြီးရဲ့လှတဲ့အတွက်ကြောင့်လောကကြီးရဲ့ဖြစ်ပြီးခါတဲ့ခါတော့အလိုလိုက်ခါတဲ့ခါတော့မိကလေးလှတဲ့မိကလေးလှတဲ့ကောင်းလေးစိတ်ကလှအောင်ကြိုးစားတော့ ရုပ်ကလေးရှာလို့လောကကြီးကလုံလိုက်တဲ့အတွက်ကြောင့်ပျက်စီးသွားတာမျိုးဘယ်မှမဖြစ်ဘူးသတိထားပါကားလို့ဒီကနေဆက်လိုက်တော့ခဏကပြောရဘူးလေပြောရပြီရုပ်ဆိုးတဲ့သူတွေကသူတို့ကိုသူတွေးရတယ်ရုပ်လာတဲ့သူတွေလည်းသူတို့မှအလိုလိုက်ခံရတယ်ဆိုတော့ကောင်းပြီရုပ်လာတဲ့ကောင်းလေးဒီကောင်းမလေးကိုပြောလိုက်ချင်ရုပ်ဆိုးတဲ့သူတွေတောင်မှသူ့ကိုသူတွေးစားပြီးအဲ့လိုဖြစ်အောင်လုပ်တာနော်ဘယ်လိုကလောကကြီးမှာလုံလိုက်ပြီးသားနော်ရုပ်ဆိုးတဲ့လူကဘာနဲ့ကြည့်လဲဆိုတော့ သူရုပ်ထုတဲ့သူတွေကအစွဲမပါစွဲဆုံးမပါရဲ့ရှင်တဲ့သူအဲ့ဒါကိုဟိုင်းလို့ခေါ်တယ်အစွဲနှချောင်းပါလို့ရှိရင်စွဲဆုံးလို့ခေါ်တယ်အစွဲတစ်ဖက်တည်းပါလို့ရှိရင်ကျဲလို့ခေါ်တယ်အစွဲနှစ်ဖက်လုံးမပါလို့ရှိရင်ဟိုင်းလို့ခေါ်တယ်အဲ့ဒီဟိုင်းတင်ကဘယ်လိုဟာမျိုးလဲဆိုတော့သူကအစွဲနှစ်ဖက်လုံးမပါလို့သူ့ကိုယ်သူဘာလို့နှာမောင်းကိုကောင်းလို့ရတယ်ပိတ်ဆန်တယ်နော်နှာမောင်းစွဲဆုံးရှင်နဲ့ဟိုင်းတင်နဲ့ကြောထဲမှာတွေ့ရှင်ရရင်တွေ့ပြီဆိုရင် ဆွဲဆုံးဆင်းကပြေးထုတ်လိုက်တယ်ထိုးလိုက်ဆိုင်းကဘာလုပ်လဲဆင်းလဲအဲ့ဒီဆွဲဆုံးဆင်းရဲ့အဆွဲကိုဖတ်ပြီးဖြတ်ဆိုလက်မောင်းနဲ့လေးပြီးချိုးလိုက်တာနှိပ်ပြီးဆိုတော့အဆွဲကျုပ်ပြီးရောပေါ့ဆင်းမအဆွဲဆိုတာအထက်သွားပေါက်တဲ့အန်ဆွဲပဲကွနှိပ်ပြီးတော့ကိစ္စပြတ်သွားတယ်အဲ့ဒီဆိုင်းကနှမောင်းဘလောက်တန်တယ်ဆိုရှင်ငါပြစ်တက်ကလုတ်တဲ့လုတ်သားတွေကြောင့်လုတ်သားတွေကပြောကြလို့ငါသိရတာတော်ရဲမှာတဲ့ကျွန်တော်ခိုင်းတဲ့ဆင်နေပါလိမ့်ညာတဲ့တော်ရဲမှာ ဆင်ရိုင်းဟိုင်းနဲ့တွေ့ပြီဆိုရင်ကျွန်တော်တို့ဆင်ရိုင်းတော့ဆရာရဲ့တဲ့လွတ်အောင်တော့ပြေးတာပေါ့ပြေးမယ်လို့ကိုကလိုက်ပြီးတော့နှမောင်းနဲ့ရေးလိုက်တာဆရာရဲ့အရှိုးထင်ကြရေးခဲ့တယ်။ကဲဆင်မအရှိုးထင်တယ်ဆိုမင်းတို့စဉ်းစားကြည့်တော့ဘယ်လောက်တန်လဲ။အဲ့တော့ရုပ်ဆိုးတဲ့သူကဘာလဲသူသူ့မှာအကွဲမပါတော့သူဟိုင်းတယ်လို့ကြံတဲ့အပိုင်းမှာခက်မြအောင်သူကလုပ်တာ။ကောင်းပြီ။သူတို့ကဟိုင်းတယ်လို့ဖြစ်လို့နာမကိုခက်မြအောင်လုပ်တယ်ဆိုတဲ့အခါကျတော့မင်းတို့ရုပ်ဆိုးတဲ့ကလေးတွေရက်တက်ကြည့်နော်။ ရုပ်ဆိုးတဲ့ကလေးတွေလက်ခံနိုင်အောင်ကြိုးစားကောင်းပြီရုပ်ဆိုးတဲ့ကလေးတွေကလောကကြီးကအလိုလိုက်ထားတော့မင်းတို့ကမင်းမင်းတော့ပျက်စီးတယ်နော်သတိထားနော်မင်းတို့စိတ်ကောက်တတ်တယ်နော်အလွယ်တကူရတယ်လို့ထင်တယ်နော်အဲ့ဒါလေးပြန်ဖြစ်အောင်ဖြစ်အောင်လုပ်တဲ့ဆိုတာကြောင့်မင်းတို့ရုပ်ဆိုးတဲ့သူတွေကတိုးပြီးရုပ်ရှင်သူတို့ရဲ့ဘူးတော်တပန်းတာတွေအဲ့ဒါပြီးလိုက်ပါလဲဆိုတော့ဒါဒီမှာစကားတက်မလို့ပြန်လို့ပြောလိုက်ရအောင်အဲ့တော့မင်းတို့တခုပြောချင်တာက ရုပ်ဆိုးတဲ့သူရောရုပ်ဆိုးတဲ့သူရောယောဂကြီးကမင်းတို့တကယ်လုပ်ချင်တကယ်ဖြစ်နိုင်တယ်တကယ်ကျိုးနိုင်တကယ်ဖြစ်နိုင်တယ်ဆိုတဲ့အကြောင်းကိုငါပြောလို့ပြီအဲဒီမှာရောတွင်းဥပုနိုင်တဲ့တို့မင်းတို့မင်းကြီးနဲ့ပြောတဲ့စကားလေးကိုငါပြန်ထည့်ပြောခြင်းတယ်မင်းတို့မင်းကြီးကရောတွင်းဥပုနိုင်ကိုမေးတယ်ဥပုနိုင် မရှိတာနဲ့မသိတာခက်တယ်ဆိုဟုတ်လားဟဲ့မှန်ပါဗျာဟုတ်ပါတယ်ဗျာမသိရတဲ့ခက်တာရောရှိသေးလားဆိုရှိပါတယ်ဗျာဘာလဲရဲ့ဖိုးလိုက်ဆိုမလုထားပါဗျာဖိုးလိုက်ဘာကြောင့်မလုထားတာကိုခက်တယ်လဲဆိုတော့မှန်လားပါဗျာမရှိတာလဲရှိအောင်လုပ်ရင်ရှိပါတယ်ဗျာမသိတာလဲသိအောင်လုပ်ရင်သိပါတယ်ဗျာမလုထားတာကတော့ဘာမှမဖြစ်နိုင်တော့ပါဘူးဗျာဒါကြောင့်မို့လို့ မလုပ်တာအခက်ဆုံးပါဗျာမရှိတာတဲ့မသိတာခက်ပါတယ်မသိတာတဲ့မလုပ်တာခက်ပါတယ်ဗျာလို့ဆိုတော့မင်းတို့မင်းကြီးကအော်မောင်မင်းစကားပညာရှိရဲ့အဖြစ်ပြပါလေတဲ့ဆိုတော့လက်ဝတ်တော်လက်စွပ်တကွင်းချွတ်တော့ချက်ချင်းပြေးသနာတော်မူတယ်။ဒါငါကြားဘူးလားနော်။အဲ့တော့မင်းတို့လည်းပြောချင်တဲ့ဥစ္စာကရုပ်ဘလောက်ပဲချောနေလေပိုက်ဆံဘလောက်ပဲရှိနေလေမလုထာ ဘာမှမဖြစ်နိုင်တဲ့သဘောပေါက်အဲ့တော့ဘုရားကပြောခဲ့ပြီရုပ်ဆိုးတဲ့သူတွေလောကကြီးကနေလို့မျက်နှာသာမပြည့်တဲ့သူတွေလောကကြီးမှာကြီးပွားလာတဲ့ထုံးကားလာတဲ့လောကကြီးတစ်စုံကိုတစ်ခုလုံးကိုအယုံဆိုးတဲ့သူတွေကဖန်တီးသွားတယ်အဲ့ဒါတွေကိုပြောခဲ့ပြီဗမာပြည်မှာပဲကြည့်ကမ္ဘာသမိုင်းမှာပဲကြည့်ကြည့်နော်ကမ္ဘာမှာသိရှိရှာခဲ့တဲ့ဆိုကရတိဆိုလို့ရှိရင်ရုပ်ဆိုးလုံးလို့ဟိုလိုသမိုင်းမှာတင်းရတဲ့လူတကယ်ကိုယုံကြည်ရတော်တော်ဆိုးလာ ဒီငါတို့လောက်နေနေရဲ့ဆိုတော့ဒီဆိုတာကအဲ့လောက်ဆိုရတာဒါမဲ့လို့ဒီနေ့ထိသူကမိုင်းမှာတင်းပြီးကြံနေခဲ့အဲ့တော့ဘာကြောင့်လဲလို့ဆိုတော့သူကလုတ်ခဲ့လို့ပဲအသားထုတ်အောင်မြင်မှုရှာခဲ့လို့ပဲအဲ့တော့ရုပ်ချောတဲ့ကလေးတွေနော်မင်းတို့ဆက်ပြီးတော့မကြိုးစားလို့ရှိရင်မင်းတို့သဆုံးမိပါသူများခိုင်းတာခံရပါပဲဆိုတော့ဘောပေါ့အဲ့ဒီကနေဆင်းတင်လိုက်တဲ့ခါကျတော့ကောင်းပြီ ဆင်းရဲတဲ့သူနဲ့ချမ်းသာတဲ့သူသူတွေ့လိုက်ကြအောင်တော်တော်ကပြောရတဲ့ဆယ်မှာဆင်းရဲတယ်ဆင်းရဲတော့ကြောင်းမနေနိုင်ဘူးကြောင်းမနေနိုင်တော့ငါဟာကြောင်းမနေနိုင်ဘူးငါဆင်းရဲတယ်ချွတ်တယ်ပညာမရှိဘူးဆိုတာအဲ့ဒါလက်ခံလိုက်ပါလို့ငါပြောခဲ့တယ်အဲ့ဒီလိုပဲပိုက်ဆံရှိတဲ့ကလေးတွေကလည်းပြန်ပြီးစဉ်းစားပါငါကြောင်းနေနိုင်တယ်ငါဟာပိုက်ဆံရှိတယ်လက်ခံလိုက်ပါအဲ့တော့မှငါဟာကြောင်းနေနိုင်တယ်ပိုက်ဆံရှိတယ်ဒါပေမဲ့ငါကြောင်းပြင်းနေတယ်ငါလက်မိတ်ဆိုင်မှာအချိန်ကုန်နေတယ် နာမစာမှုမှခိုးချတယ်ဆရာတွေလက်ဆောင်ပေးပြီးတော့အောင်အောင်လုပ်နေတယ်ချက်ခလိုက်ပါလက်မခံတော့ဘာဖြစ်တော့ဘာမှမဖြစ်ဘယ်တော့ကြိုဖြစ်မှာပေါ့ကွာဒါပါပဲသူလည်းခိုက်တာခံမိဖို့ပိုက်ဆံရှိတယ်ကိစ္စမရှိဘူးမိလည်းတွေကကုန်ပါပဲမိဖို့ပိုက်ဆံကုန်ပြီးတော့ကြောင်းထားနေလို့ကလည်းဘာလို့အကုန်ကုန်ပါပဲအဲ့ဒါပဲမိလည်းတက်ကြလို့ရှိရင်သွားပါပဲအဲ့ဒါသာသမီလက်ထက်ကျတော့ပစ္စည်းတွေပစ္စည်းတွေဆိုလို့အဲ့ဒါမျိုးပြောတာအဲ့တော့ ကျောင်းဝင်နေလို့ရှိရင်သူများတဲ့တပန်းမတောင်းဘူးလားခရုံးကခြေနဲ့ခုမှပြောလို့ရှိရင်ကျွဲကျုံခြေနဲ့မတူဘူးလားကောင်းပြီမင်းကကျွဲကျုံခြေပြီးတော့မှဟိုင်းစင်ကအရှိထရဲလို့အရှိထတာခန်းနေရတဲ့ခြေမျိုးဖြစ်ကုန်တယ်ကောင်းပြီကြက်ကလေးတော့ပိုက်ဆံရှိတော့မင်းကအဲ့ပိုက်ဆံကိုဘာတွေလုပ်နေလဲပိုက်ဆံနဲ့မင်းအချိန်တွေကိုဘယ်လိုဖြုံးနေလဲအဲ့ဒါပြန်စဉ်းစားပေါ့မင်းတို့ငါသတိပေးလိုက်မယ်နော်အင်္ဂလိပ်စကားလေးတစ်ခုရှိတယ် life is made up of time ဘဝဆိုတာအချိန်နဲ့ပြထားတာမင်းအသက်ဘယ်လောက်ရှိလဲ16နှစ်အဲ့ဒါဆိုအချိန်กว่าဆရာဝန်တွေဘယ်လောက်ရှိလဲ60အချိန်กว่าအချိန်မပါဘဲနဲ့ဘဝမရှိဘူးဦးဝဲခောက်ခနေပြီးသွားလို့ရှိရင်ဘဝမရှိတော့ဘူးဘာလို့အချိန်မှမရှိလိုက်ခဲ့ဘူးအဲ့တော့ဘဝဆိုတာအချိန်ကိုပြောတာဘဝကိုမေတ္တာမို့ထားလားထိုင်အချိန်ကိုတမို့ထားမင်းအချိန်ပေါင်းများစွာကိုဘယ်မှာတုံးနေလဲတပိတ်လိုက်ပါလား လူတယောက်ရဲ့စိတ်နဲ့ဇေယိုက်ကိုသိကြရင်တဲ့သူ့အားရတဲ့အချိန်တွေကိုဘယ်လိုသုံးမလဲဆိုကြည့်ပါအဲဒီကောင်ကသူ့အားရတဲ့အချိန်မှာလပိတ်ဆိုင်မှာကုန်းနေလို့ရှိရင်အဲဒီကောင်ကလပိတ်ဆိုင်ရင်ကျင်းမှုလပိတ်ဆိုင်ကကောင်းမဲ့ဖြစ်မယ်အခုပိုက်ဆံရှိတဲ့ခရစ်ကပူးသိထားတယ်သူကပိုက်ဆံရှိတဲ့လပိတ်ဆိုင်မဟုတ်တော့ဘူးဘယ်ရောက်သွားလဲဆိုတော့ခါရာအုပ်ကြီးတို့ငါတို့ကြတော့ငါမသိတဲ့ဟာတွေပေါ့ကွာငါလည်းမရောက်ဘူးပါဘူးအဲဒီမှာအချိန်က ပြောလိုက်အောင်မယ်ပဲဒီပိုက်ဆံရှိရင်တော့များလာလို့ရှိရင်ပေါ်တော်တော်ဖြစ်လာပဲခရီးထားရမယ်ငါကိုယ်လည်းဒီမိုးကုတ်မှာရောက်လာတဲ့အခါတုန်းကမိုးကုတ်မှာဆင်းရဲနဲ့သွားပြီးလေးနဲ့ကြောက်အောင်လာတဲ့ကောင်လေးတယောက်မြောက်ကိုတွေ့ဘူးလေဘာလုပ်တယ်ရှင်တော့အဲ့ဒီကာရာအိုကေဆိုတော့ဟိုလက်တွေပေါက်ဆက်လာရှိတဲ့တင်လင်းပေါ်မှာကောင်မလေးတွေကလည်းဥဆောင်သွားနေရာတိုင်းအမလေးပန်းကိုကြည့်ဆိုတော့ငါချင်းတယ် တောင်းချီပြီးကုန်လိမ့်မယ်ဆိုရင်အိမ်နေကြမှာသူကြောက်ကြောက်ဒါနဲ့ဒီကောင်လေးတွေမေးကြောက်မင်းတို့ကွာဆရာသမားတို့ကငါလည်းခေါ်ပြီးတော့မေးကြောက်တညညမှာတောင်းချီကုန်လိမ့်မယ်ဆိုရင်ဟာဆရာရေတောင်းလောက်ကတော့လူပြောပြောကတောင်းလောက်ကတော့တေရောဘောကငါဘာဆက်ပြောတော့မယ်အဲ့ဒီမှာပြန်စဉ်းစားကြတော့သူ့ဘဝရည်မှန်းချက်ကြီးကလူကတော့ဘလောက်ကြီးရမယ်ဆိုမှန်းလေသိကြီးရမှာပေါ့တတိယချမ်းသာအောင်ဘယ်လိုဖြစ်အောင်ဘာဖြစ်အောင်လောကကြီးမှာဘာလို့မကြမ်းလဲဒါတွေတန်းရှိရမှာပေါ့ ဒါမပြန်တိုက်ဆန်ချမ်းသာသွားတဲ့ခါကျတော့ဒီကချမ်းသာရဲ့ဓာတ်ကိုမခံနိုင်ဘူးလူတော်တော်များများဟာနော်ဆင်းရဲရဲ့ဓာတ်ကိုခံနိုင်တယ်နော်ချမ်းသာရဲ့ဓာတ်ကိုခံနိုင်မှုမလိုဘူးနော်ဒုဗမာကြီးကိုပြန်စဉ်းစားကြည့်ဟိုးရေလုံးကတခင်လေးပါရင်ညာရေးဆိုတော့ဒုဗမာပြေးမှလူရဆင်းရဲတော့ကတော့တိုက်ပြီးတကယ်ချစ်တကယ်ကိုအမျိုးချစ်စိတ်နဲ့လုပ်ခဲ့တာနော်နောက်ပိုင်းချမ်းသာလာတော့ပေါက်ကြရဖြစ်ကုန်လေအဲ့ဒီတခင်ကြီးငါကိုယ်လည်းမျက်စိနဲ့မြင်ရလို့ဘာပြောတာဟုတ်တော့ အာနာမရှိတဲ့ဓာတ်ကိုတို့ခံနိုင်တယ်ဆင်းရဲတဲ့ဓာတ်ကိုခံနိုင်တယ်အာနာဓာတ်ကိုမခံနိုင်ဘူးဆင်းရဲတဲ့ဓာတ်ကိုမခံနိုင်ဘူးအဲ့တော့ဘယ်လိုကောင်းလေးကြီးစောစောကပြောရလို့ပေါ့နော်သူများစီကနေသင်္ကန်းသာယူကြမင်းတို့ကရုပ်ဆိုးတဲ့ဓာတ်ကိုခံနိုင်အောင်ကြိုးစားကြချမ်းသာတဲ့ဓာတ်ကိုခံနိုင်အောင်ကြိုးစားကြဆင်းရဲကောင်ကသူ့ဓာတ်နဲ့သူပြီးပြီးသားဆိုတော့အဲ့ဒီမှာကြိုးစားပန်းစားခံပြီးတက်လာလိမ့်မယ်ဆင်းရဲကောင်ကလည်းသူ့မှာသူကြိုးစားပြီးအောင်မြင်လာလိမ့်မယ်အဲ့ဒီချမ်းသာတဲ့ဓာတ်ကတော့မင်း ခံရတော့မယ်တောက်ကြမှာဒုက္ခတော့မှအမယ်လေးထအောင်လို့မရဘူးဗျာမင်းတို့အဲ့ဒါစဉ်းစားကြအဲ့ကောင်လေးတွေလည်းရုပ်ဆွဲတဲ့ကောင်မလေးတွေနော်လက်ကြသတိထားနော်မိန်းကလေးဘလောက်ချောနေနေနော်သေးရင်ကမကောင်ကောက်တတ်တယ်ပြတတ်တယ်ဘာညာဆိုလို့ရှိရင်အဲ့နောက်ဆုံးပိတ်ကြတော့လူများတယောက်ရတဲ့ခါကျလူများကြီးကြည့်ပြီးတော့တယောက်တယောက်ရုပ်ကိုမေ့နေကြတာသေရင်ကောင်းတယ်မကောင်းတယ်ဆိုတာတီးတီးတာအဲမိမအိတ်ကျရင်သမီးကောင်းကောင်းချက်ဆိုတာဟင်းကောင်းကောင်းချက်ဆိုတာဒါကိုကြည့်တာ ကျန်တဲ့ဥစ္စာတွေအကုန်လုံးပြီးဒါကြောင့်မလို့တချို့ရေချောပါဆိုမိမတွေရေငန်းပြစ်သွားတယ်ဆိုအဲ့ဒါတချို့ရေချောပါလဲဆိုအကောင်မိမကွာပါလဲဆိုအဲ့ဒါအဲ့တော့ဒါအိမ်တော်ကြီးပါကွာချက်ပြောတော့မကောင်းလို့မကောင်းပါကိုညံနဲ့ကိုချက်ပြီးစဉ်းစားရပါပြောနေတယ်ဒီကလောကကြီးကမင်းတို့ကိုပြေးလိုက်တဲ့အခွင့်အရေးကိုအတုံးချကြအတုံးမချနိုင်လို့ရှိရင်တော့အထုပ်သေးတယ်မရှိတော့ဘူးအဲ့တော့တခုနဲ့ပြောချင်တာ ရုပ်ချောတဲ့ကလေးတွေကိုကအဆုံးမပေးတာနော်။ဘာလို့လဲဆိုတော့ရုပ်ချောတဲ့ကလေးတွေကိုအားပေးလို့လည်းမကောက်ဘူး။ရုပ်ချောတဲ့ရုပ်ချောတဲ့ကလေးတွေလည်းငါနည်းနည်းဂရိပေးရတာကိုအဲ့ဒီရုပ်ချောတဲ့ရုပ်ချောတဲ့ကလေးတွေနဲ့ပတ်သက်ပြီးသင်္ကန်းစာယူဖို့ကိစ္စကကြတော့ငါဘာလို့သွားဂရိရလဲဆိုရှင်နော်။ဟေးမြတ်စွာဘုရားရှင်လက်ထက်တုန်းကမဟာတုတ်နဲ့ကြောက်လေသိဆင်းရဲတော့အာကြီးမဟာတုတ်သူကဟုတ်တဘောရတော့ကသူကမဖြစ်ခဲ့တယ်ဆိုတော့သိဆင်းရဲတော့အာကြီးတို့ သိချင်းလို့အားကြီးလို့ဒီဘုရားရှင်ကိုဆုကတ်ချင်တာတော့မကတ်နိုင်ဘူးမကတ်နိုင်တော့သူခင်ဗျာသူများအိမ်မှာကျွေးလို့ပြီးတော့ဆံလေးတွေရှာရတယ်ဒီမယားမြောက်လို့ငကြင်းလေးနှစ်ကောင်ကိုတန်ငါစီမှာတွားပြီးကူးညီပြီးရုပ်တဲ့ခါကျတော့မှငကြင်းလေးရကြတော့အဲ့ငကြင်းသားလေးနဲ့ဆုကတ်ခဲ့ရတယ်အဲ့ဒါနဲ့မြတ်စွာဘုရားသခင်လက်ထက်ရောက်တဲ့ခါကျတော့သူကဘာလားဖြစ်လို့ပေါ့ဟိုဘောရမမြတ်စွာဘုရားပေါ့သူ့လက်ထက်ရောက်တဲ့ခါကျတော့အဲ့မာတို့လားဖြစ်တော့ အဲ့ဟိုငါတို့ကနေပြီးတော့ငါဖြစ်တော့ကွာငါလားသူဆိုပထေးကြီးတယောက်ရဲ့ပထေးမကြီးတယောက်ဝင်နေဝင်နေမောက်ပန်ကြီးမောက်ပန်ကြီးအလားဖြစ်ဖြစ်တဲ့ခါကျတော့သူအရင်ရောက်လာတဲ့ခါကျတော့ခေါက်ခွေပြီးပူလာတယ်သူတာမဏေကြီးရေဘာညာဆိုတော့မေးဖေးရလည်းပဲဒီမနန်ချစ်တဲ့တာကိုင်ကာတာပြီးရင်ပြပါတော့သူလည်းဖားပြလိုက်တော့ကျွန်တော်ခုနှစ်ရက်ပဲနေရမယ်အဲ့လိုထားလိုက်တဲ့ခါမှာသူရဲ့ဥပဒေဆရာ ဥပဒေဆရာကမင်းတို့နားလည်အောင်ပြောလို့ဘုခေတ်ဆို guardian ပေါ့အနိကကြည့်ကြတဲ့သူကပြောတာရှင်သာရိပုတ္တရာကိုရောကြီးအဲ့ဒါနဲ့ခုနှစ်ပြည့်ကိုလူထွက်တော့မယ်လူထွက်တော့မယ်ဆိုတဲ့ခါကျတော့ဂိုင်းပဏိဘာအောက်မေ့ပြန်မယ်ပြောတဲ့ခါကျတော့ကျန်တော့ဗျာရှင်သာရိပုတ္တရာကိုရောကြီးကရှိကသူကနောက်ကအဲ့ဒီမှာလေဝင်နေတဲ့ဖြတ်ပြီးတော့ပြန်လာတော့လေဝင်ကလည်းသိလို့သိလို့ထုံလုံးလုံးလို့တစားလုံးစာမျိုးပေါ့ ဟုတ်လားသေးဆိုလူလည်းဝင်းကြီးတွေလည်းဖြတ်ပြီးလာတယ်ပေါ့ရှင်သာရိပုတ္တရာကိုရောကြီးကလည်းရှိကနေတော့သင်္ကန်းတော်ကြီးပြင်းနေလေးလေးနဲ့နောက်ကကိုရင်လေးကလည်းသင်္ကန်းလေးမနိုင်နိုင်နဲ့ရှင်ပန္ဒီကလိုက်လာတော့တတိသားဆိုတော့လေရာတွေမမြင်ဘူးရှာအရှင်ဘုရားဒါပါလဲဗျလေကွင်းကြီးကွဟဲ့ရှာရောဘာလဲဖျက်ဆိုတော့ချဲ့ကြည့်လိုက်တော့ရေမြောင်းကိုပြုတယ်ဘယ်အဲ့ဒါရေမြောင်းလို့ခေါ်လဲကွအဲ့ဒီရေမြောင်းကဘာဖြစ်လို့လွတ်ထားလဲဖျက် ဘယ်ရေကိုလေရာရောက်အောင်လို့ရုပ်ဖောက်ပေးတာပေါ့အဲ့ဒီလိုရုပ်ဖောက်ရတဲ့ခါကျရေကလေရာကိုရောက်လာဗျာသက်သာသက်သာရဲ့အရှင်ဘုရားရေထဲမှာစိတ်ရှိသလားနေရှင်သာရိပုတ္တရာကိုလိုရဘယ်ရှိမလဲကွယ်ဆိုလိုက်တော့မှရှင်ပန်းကြီးကသိချက်စဉ်းစားတာအော်သူမရှိတဲ့ရေတောင်ကမြောက်တယ်လို့လူရရောက်နေနေသူရှိတဲ့ငါဟာဘာကြောင့်တပတ်တခု မရောက်မနေရမလဲအဲ့ဒါနဲ့ဆက်ပြီးထွက်လာလိုက်တော့မုတ်ဆွေးကြီးတယောက်ကမြားလေးတွေကိုမိကင်းပြီးတော့ရက်စီလေးတစ်ဖက်ပြေးပြီးချောင်းအရှင်ပြန်အဲ့လူကြီးဘာလို့ထားလဲဖေ။ဝဲမြားချောင်းတာပေါ့ကွယ်။ဘာဖြစ်လို့ချောင်းတာလဲဖေ။ဝဲလူရပြောင်းလို့ပေါ့။အရှင်ပြန်ဟာအရှင်ပြန်ဟာအဲ့ဒီမြားတွေမှာသိရှိလားဖေ။ဘယ်ရှိမလဲကွယ်။အဲ့ဒါ ကိုရင်လေးပန်လေးကရှင်ပန်လေးကသူကစိတ်မရှိတဲ့ရေတောင်မှမြောက်စိတ်မရှိတဲ့ပြတောင်မှမင်းသေးပြီးဖြောက်လို့လေရာကောင်းလို့ရောက်နိုင်သေးရင်စိတ်ရှိတဲ့ငါဟာဘာကြောင့်တမက်တစ်ခုမရောက်အောင်မလဲလို့စဉ်းစားတော့ရှင်ပါရိပုတ္တရာကိုရင်လေးစဉ်းစားတဲ့ဥစ္စာအကုန်သိနေတယ်ဆက်ပြီးသားတော့လမ်းလျှောက်ရင်းလျှောက်ရင်းကနေတော့တဏှာရောက်တော့လူကြီးတယောက်ကတစ်တုံးကြီးတုံးကိုဒုံဒုံနဲ့တခါတည်းဓမ္မကြီးနဲ့ယူရင်းနေအရှင်ကအဲ့လူကြီးဘာလုပ်နေတာလဲ လဲသိယူတာလို့ခေါ်တယ်။ဘာဖြစ်လို့ယူတာလဲ။တစ်သိန်းကကောက်တယ်။ကောက်တော့လည်းဖြောင်းသွားလို့ယူတာပေါ့။အဲ့ဒီလိုယူလိုက်တော့အဲ့ဒီတစ်သိန်းကဖြောင်းလာဖြောင်းလာတော့တိုင်။အရှင်းအဲ့ဒီတစ်သိန်းကသိရှိလာရင်ဘယ်ရှိမလဲ။သိမရှိတဲ့တစ်သိန်းကမှမြင်းပေးပြီးဖြောင်းလို့ယူလို့ရသေးလို့ရှိရင်ပန်ဒီရေသိရှိတဲ့ငါဘာကြောင့်တစ်ဖက်တစ်ခုမပြောအောင်မလဲလို့သူ့ဖြစ်နေစဉ်းစားတော့အရှင်ဘုရား ရှင်ရတတိယသိရှိရဖျာပြီးတော့ကြောင်းပြန်မရသေးချာပြီးတော့အရှင်ဖျားတို့မိဘရောက်ချင်တယ်ဗျမျက်မှောက်ပြုရင်လည်းဖျာကြောင်းပြန်မရသေးဆိုလိုက်တဲ့ခါကြတော့မှအေးဒီပြန်လဲတော့ဖျာဖျာလိုက်ကြတော့ကြောင်းပြန်တော့ကဲအဲ့ဒီမှာတရားကိုပြေးတယ်သူကလူအပ်တဲ့ကမ္မထံကိုပြေးအဲ့ဒါလေးကိုယူဆိုင်ဘာမှစိတ်ကိုမရောက်စေနဲ့ဘယ်မှမရောက်စေနဲ့ကိုယ်စိတ်ကိုဂုစိုက်ကိုယ်စိတ်ကလေးဘယ်သွားလဲဆိုတော့ဒီစိတ်ကလေးမှထားအဲ့ဒါဆုံးရတော့မို့အရှင်ကဆုံးရတော့လို့လားဖျာအေးသွားမှာပေါ့ကွယ် အရှင်များဆုံးမတော်ဒီလိုဟိုငချင်းသားလေးပေါအောင်ခံနေတော့ဒီကွယ်ကြားကြလေရမို့လူလေးရဲ့မဏိရဲ့ငချင်းသားတွေစစ်မြုပ်ပါနဲ့အဲ့ဒီငါပြောတဲ့ချက်မှာကမ္မထမ်းထဲမှာအာယုထားသမှာငချင်းသားတွေထားသမှာထားပြီးခဲ့တဲ့ခါကျတော့ကလေးလေးကအာယုပြည့်တဲ့အခါပါရမီကပါနေတော့တတပတိနဲ့တမဲ့သဂရာဂာမိနဲ့အနာဂာမိနဲ့တတိယမဲ့ပြီးတော့နောက်ဆုံးရဟတမဲ့ကိုရောက်ခါနေတော့ ဆဲဆဲဆဲဆဲဆဲဆဲဆဲဆဲလေးမှဖြစ်နေတော့ရှင်သာရိပုတ္တရာကိုရောကြီးကဆုံးခံရကနေပြန်လာတော့မြတ်စွာဘုရားတကဆန့်ကျက်ပြီးခရိယာအရဟတမဆိုင်တော့မယ်ဆိုရလေငါသားသာရိပုတ္တရာပြန်ရောက်လာလို့ရှိရင်ချုံချုံချွတ်ချွတ်အတန်ကြားလို့ရှင် ဖြစ်ဒီခရိဟာအာယုလေးပြရည်ရဲ့ဆိုရလေဒီခရိကိုကြည့်ပြီးတော့ငါသားသာရိပုတ္တရာအပြင်မှာရပ်ပြီးနေရလို့ရှင်သမဏတရုတ်တာလို့ဆိုရယဟန်ရဲ့အိန္ဒိယကြီးရဲ့ထုတ်ကမြတ်စွာဘုရားတက ကျောင်းပရဝေငါကနေပြီးတော့မှရှင်သာရိပုတ္တရာယူတယ်ကျင့်ကမြတ်စွာဘုရားသခင်မြင်တော်ရှင်သာရိပုတ္တရာဥခိုက်ပြီးကြောလိုက်တဲ့ခါကျမှသာရိပုတ္တရာသုံးကုန်များညှက်ရလားဆိုတော့စကားလေးပฏิတန္တရာပြုတာလေးပါတရားလေးပါလေးကိုသူးမိလိုက်တော့တရားတစ်ထုံးတစ်ထုံးအဲဒီတရားတစ်ထုံးတစ်ဖွဲ့ပြေးသွားတဲ့အပြင်မှာဘုရားရှင်လည်းပဲလေးလိုက်တဲ့ဟာကိုရှင်သာရိပုတ္တရာကိုတစ်ထုံးတစ်ဖွဲ့လည်းပြေးရော ဘုရားကပဏိတဆိုတဲ့တာမဏေလေးနဲ့အရတ္တမတမက်ကိုစိုက်သွားတယ်ပြောနေတာကကောင်းပြီကောင်းပါလိမ့်မယ်မင်းတို့ရုပ်ဆိုးတဲ့ကလေးတွေကလည်းမင်းတို့ရဲ့အခြေလို့လက်ခံလိုက်သမားဆင်းရဲဆိုတဲ့လက်ခံလိုက်သမားပညာမတတ်ဘူးတဲ့လက်ခံလိုက်သမားအဲ့ဒါလက်မခံမဲနဲ့လောကကြီးကိုမနာကြီးစမ်းပါနဲ့ပတ်ဝန်းကျင်ကိုမမုန်းကြီးစမ်းပါနဲ့ကိုယ့်ဘဝကိုဝေမနေစမ်းပါနဲ့အဲ့ဒီကနေနောက်ဆက်ပြပြီးကြိုးစားစမ်းပါ အဲ့ဒီဒီရုပ်ချွဲတဲ့ကလေးတွေပတ်ဝန်းကျင်ကမျက်နှာသာပေးတဲ့ကလေးတွေကလည်းပဲဘယ်လိုပြုရမလဲဆိုတော့ငါတို့ဟာရုပ်ချွဲတဲ့သူတွေကမှအောင်မြင်နေလို့ရှိရင်ငါတို့ဘာလို့မအောင်မြင်နိုင်ရမလဲစိတ်မရှိတဲ့ရေးတောင်းမှပြောက်ကလေးရောက်လူရရောက်နေနေရင်စိတ်ရှိတဲ့ငါဟာဘာကြောင့်တပတ်တစ်ခုမရောက်ခွင့်နေနိုင်ရမလဲဆိုတဲ့ရှင်ပန္တိရဲ့အကြံစီလို့ရုပ်မဆုရုပ်ဆုတဲ့သူတွေတောင်မှလောကကြီးအောင်မြင်နေရင်ရုပ်ဆတဲ့ငါတို့ကလောကကြီးဘာကြောင့်မအောင်မြင်နိုင်ရမလဲဆိုတဲ့စိတ်နဲ့ ကျိုးစားကြကမှာအထုတ်ချက်ကမှာလောကကြီးရင်ဆိုင်ရာဇာမလို့ပြောရင်ဒီကိုချုပ်လိုက်ပါတယ် နေသူလိုက်တော့ကွာဒါပေါ့သူတော့လူလုံးနေနဲ့သူကြည့်လို့မသေးရင်တော့ဘယ်လောကကြီးမှာအောင်မြင်လို့ရှိရင်အဲ့ဒါလက်ခံလိုက်ပါငါဒီကြားရနေကောင်းပြီငါယူဆိုတယ်လောကကြီးကလက်မခံဘူးကောင်းပြီငါချတယ်အဲ့ဒီစိတ်မျိုးရှိလို့ရှိရင်အောင်မြင်လာပါမယ်အဲ့တော့မိကုံမင်းကျန်စမကြီးပေါ့ဒီကနေလက်ဖြစ်တက်တော့မယ်နော်တစ်ဖြစ်တက်တော့မယ်နော်သွားကောင်းပြီမင်းကြောင်းနေဘူးလားကြောင်းမနေနိုင်ဘူးလား ကောင်းမင်းကဆင်းရလားကြောင်းမထားနိုင်ဘူးလားလက်ခံလိုက်တော့ကြောင်းမထားနိုင်မင်းဆင်းရနေဆင်းရတယ်လက်ခံလိုက်တော့လက်မခံလိုက်ဖ ೇನೆ မင်းပုံမဲ့အော်သူများတွေမှာဖြစ်ကြောင်းနေနေရှာတယ်ငါဖြစ်ကြောင်းမနေနိုင်ဘူးလို့ဘင်းကဝင်နေတယ်ပဲကောင်းလားဒီတော့ပေါ့ဒီလေတားလိုက်ဒီမင်းတို့ကတိတော့စိတ်သက်တုံးတာလေကောင်းတာတော့ကိုယ့်ဘာကိုတောက်ပြီးလိုက်ကောင်းပြီမဟုတ်ဘူးမသိရင်မလားဆက်ချ ။ဘာကြောင့်လဲဆိုတော့တတ်ပြီးနေတဲ့ကောင်တွေလောကကြီးသိမလို့ရှိပါဘူး။သိဝင်မနေဘူးပါ။ဒီပြည်သားလည်းဘယ်မှဝင်နေမှာမဟုတ်ဘူး။ဒါခဏခဏပြောရလို့ပါလေ။ဟုတ်လား။တန်ညိုတစ်ခုကိုစစ်သားကိုရိုက်ခဲ့။ဓာတ်ကြီးကိုရိုက်ခဲ့။စစ်သားကမှတန်ညိုဝင်သွားတာပေါ့။ဘာကြောင့်လဲဆိုတဲ့ခါကျတန်ညိုကမာတယ်လေ။စစ်သားကပြော့တယ်လေ။ပြော့တော့တန်ညိုနေဖို့အတွက်ကိုစစ်သားကနေရာဖယ်ပေးလိုက်တယ်။ဒါခဏခဏပြောရလို့ပါလေ။ဟုတ်လား။တန်ညိုတစ်ခုကိုစစ်သားကိုရိုက်ခဲ့။ဓာတ်ကြီးကိုရိုက်ခဲ့။ စစ်သားထဲမှာတန်ညိုဝင်သွားတာပေါ့ဘာကြောင့်လဲဆိုတဲ့ခါကျတန်ညိုကမာတယ်လေစစ်သားကပြော့တယ်ပြော့တော့တန်ညိုနေဖို့အတွက်ကိုစစ်သားတွေကဖယ်ပေးလိုက်တာဒီပြော့ဖယ်ပေးလိုက်ပေါ့သူကနေလစ်ပေးပေါ့ပေါ့ဒါပါပဲမင်းဆင်းရဲလားဆင်းရဲတော့လက်ခံလိုက်ပါမင်းကြောင်းမနေနိုင်ဘူးလားမနေနိုင်တော့လက်ခံလိုက်ပါဒါပေမဲ့အဲ့မနေနိုင်တဲ့ကြောင်ငါဘာလုပ်နေဆိုဆက်ဆုံးတော့ပြောကျင်တဲ့အဓိပ္ပာယ်တစ်ချက်တည်းပဲမင်းပြစ်စက်ခအခြေတွေပဂရိအခြေတွေလက်ခံလိုက်သမား အပြိမတ်ပြလိုက်ဆမ်းပါငါညက်ရင်ညက်နေဆိုတာလက်ခံလိုက်ဆမ်းပါလက်ခံပြီးတော့မှအဲ့ဒီညက်နာကိုဘယ်လိုတော်အောင်လုပ်မလဲဆိုတာစဉ်းစားပါဒါအရေးကြီးတယ်ငါပြောတဲ့ခေါင်းစဉ်မှတ်မိလားလက်ခံလိုက်ဆမ်းပါမင်းယေရှုကယေရှုကလက်ခံလိုက်ပေါ့မင်းဆင်းရလားဆင်းရလက်ခံလိုက်ပေါ့ပညာမတတ်ဘူးလားအဲ့ဒါဝိသေသမှာငါပညာမတတ်ဘူးလက်ခံလိုက်ပါတအောင်လုပ်မယ်ဆိုတော့ဆက်လုပ်ရတယ် လောကကြီးမှာတော့လက္ခဏာအဲလက္ခဏာဒီဘက်တော့သတ္တိအင်္ဂလိပ်လိုတော့ moral courage လို့ဗမာလိုဆိုသိအပ်တယ်ဒီဗမာပြည်မှာဘယ်လောက်ကြောင်ဖြစ်နေလဲဆိုရင်ဟာတခါကျသိမကောင်းဘူးကိုပြောလိုက်အောင်မယ်စောင်းလို့မှခလေးတွေကခိုးချတယ်ဆရာမကိုလက်ထိုးပြီးတော့လူကြီးပေးပြီးတော့တိမုတ်ပေးပြီးတော့အောင်မလို့ကြိုးစားတယ်အဲ့ဒီကောင်ကယောဂမှာကြီးပွားမဲ့ကောင်တွေမဟုတ်ဘူးဘာကြောင့်လဲဆိုတော့ သူတို့ရဲ့အခြေအနေကိုပဂရိအခြေအနေကိုလက်မခံနိုင်တဲ့အကောင်ဟန်ဆောင်ရင်းတဲ့အကောင်မဟုတ်တန်တရားကြီးနဲ့ကိုယ့်ဘာသာကို position ရဖို့လို့ကြိုးစားတဲ့အကောင်ဘဝမှာမကောင်းနိုင်ဘူးကိစ္စမရှိဘူးအဲ့ဒီကောင်ကအောက်ကျနောက်ကျဖြစ်မဲ့ကောင်မနှမျောနဲ့ငါမနှမျောပြီးလို့ရှိရင်သူများခိုင်းတာခံရမဲ့ကောင်ဘာကြောင့်လဲဆိုတော့လောကကြီးမှာကိုယ့်ကိုယ်ကိုခိုင်းရတယ်ကွာကိုယ့်ကိုယ်ကိုမခိုင်းလို့ရှိရင်ငယ်ငယ်မှာကိုယ့်ကိုယ်ကိုမခိုင်းရင်သူများခိုင်းတာခံရတယ်အဲ့ဒီကောင်ကသူများခိုင်းတာခံရမဲ့ကောင်နှမျောပါဘူး ။ဘာလို့တော့လောကကြီးမှာအသုံးမကျတဲ့ကောင်တွေစောသေးပြီးသွားတာအရေးမကြီးပါဘူး။မနေရနဲ့။ဒါမဲ့လို့သူများသေးသေးသေးပေါ့။ဒီမသေးနဲ့။သူများညံ့ညံ့မသေးပေါ့။ဘယ်မညံ့နဲ့။ဒီကောင်တွေလက်ခံနိုင်အောင်ကြိုးစား။ကောင်းပြီ။ကြိုးစားတော့ဆရာရဲ့ဘယ်ဟာကြိုးစားမှလဲလို့မေးပြန်။ဒေါက်တာကျော်သိန်းဒီတော့ဘယ်လိုလဲ။အင်္ဂလိပ်စားတယ်နော်။ဒေါက်တာကျော်သိန်းရေးတဲ့သိဘဝတွက်တာအသုံးချသိပညာဆိုတဲ့ဆရာမှာပါတဲ့စကားလေးတစ်ခုကိုငါပြောချင်တယ်။ အဲ့ဒါဘာလဲဆိုတော့အသာထိုးအောင်မြင်မှုလာပြီနော်ကောင်းပြီငါမင်းတို့ကိုစောစောကပြောပြီးငါရုပ်ကြီးကနာတယ်လို့ပြောခဲ့တယ်မလားအဲ့ဒါငါပဲဇာတ်မင်းသားလုပ်ချင်လို့ရမလားရုပ်ရှင်မင်းသားလုပ်ချင်လို့ရမလားအလုံးလုံးပါဖြင့်အဲ့ဒီမှာလူတန်းဖြစ်မှာပေါ့ဇာတ်မင်းသားထိုးတက်လက်လာပြေးလိုက်အဲ့မှာအဒါဆန်းလို့မှဒီခါသူ့ဆောင်အထိုးခံပြီးတော့မှငါအဲ့မှာရုပ်ရှင်နဲ့ပေါင်းမှာပေါ့ငါမလုပ်နိုင်ဘူး တတပြောပြီးမှဘာပြောတယ်ဆိုမင်းဟာတဲ့တစုံတစ်ခုသောအကြောင်းကြောင့်မအောင်မြင်နိုင်ဘူးဆိုလို့ရှိရင်အသာထိုးပြီးအောင်မြင်ကြရရှိပါတယ်တဲ့မင်းဟာတဲ့အတန်မကောင်းလို့မို့လို့အဆူတော်မဖြစ်နိုင်ဘူးဆိုရင်တဲ့အကောင်းဆုံးသချင်းဆရာဖြစ်နိုင်ပါလေအကောင်းဆုံးသံဃာဆရာဖြစ်နိုင်ပါလေအဲ့ဒီအသာထိုးဟုတ်တယ်မင်းလောကမှာမင်းအဆူတော်ဖြစ်နေမင်းအတန်ကဘဲတန်ထွက်တော့ဘယ်နဲ့လုပ်လဲကဲကဲကဲကဲဖြစ်တော့ဟမ် လောကမှာအပန်းရယ်ဆန်းရယ်ညံရယ်ကံရယ်တဲ့သူ့လိုမရဘူး။သဘင်ဆိုတဲ့ဥစ္စာလည်းစလုံးတုတ်ချင်တုတ်တာသိရင်သိတာ။သဘင်ကပြောချင်ပြောတယ်ကြမ်းချင်ကြမ်းတာ။ဒါလို့လို့မရဘူး။ကံတို့ညံတို့ဆန်းတို့သူ့လိုမရဘူး။အဲငါကအဲဆိုကြပါလို့အပန်းကောင်းချင်ပါပဲ။ကောင်းလို့မကောင်းတာပဲဘယ်နဲ့လုပ်လဲ။မမရဲ့အပန်းမျိုးငါဘယ်နဲ့လုပ်ရလဲ။ကိုမိမကောဆွဲတာတောင်မှနေဝေချိုးနေတယ်မိမတို့။ကဲဘယ်နဲ့လုပ်လဲ။အဲ့လိုဆိုလို့ငါအပန်းမကောင်းဘူးတဲ့။အစားထိုးမှာပေါ့။ငါအကောင်းဆုံးအချင်းချင်းဆက်ပြောလို့ပါပေါ့။ အကောင်းဆုံးဒီတရားဆရာဆရာတို့မှာပေါ့လောကကြီးမှာမဲ့အသားထုတ်အောင်မြင်ကြတဲ့နေရာတွေအများကြီးရှိတယ်နော်မင်းတို့သတိထားတော့အဖက်ဖက်မှာမင်းကြိုးစားကြလို့ရှိရင်နေရာတကာမှာတကားတွေပွင့်နေတာရှိတယ်အဲ့ဒီတော့ကိုကြိုးစားသမှာအခုကြည်စမ်းကလေးတွေကသားမွေးမှာခိုးချည်ဘာလို့လဲဆိုအဲ့ဒီဥစ္စာဘာလဲဆိုလို့ရှိရင်ကိုယ့်ကိုယ်ကိုမကြည့်ဝင်တဲ့ကောင်လေးလုတ်တော့အမှန်တည်းဒါဖြစ်ရင်ဆရာရဲ့တချို့လူတွေကတော့ ခုအဖြေအောင်းနေကြတာဘယ်နဲ့လုပ်မလဲဆိုတော့ငါလည်းမတတ်နိုင်ဘူးသူတော့မြင့်ကိုမစလားဘူးလို့ငါပြောတာဒါပေမဲ့အဲ့ခုအဖြေအောင်းလဲကောင်းတယ်ဘယ်တော့မှရေရှိမှကြီးပွားမှမဟုတ်ကြတော့ငါပြောလို့ခိုင်းသူကပြန်ပြီးတော့ပြန်ကောက်ကြဟိုးရှိရှိပိုင်းကပြောတဲ့ဥစ္စာတွေမှာပြန်မှတ်ပြီးနေမယ်မလို့နော်ဒီရုပ်ကလည်းနော်နာတယ် တယောက်ကချောတယ်ချောတော့အခွင့်အရေးလွယ်လွယ်လေးရတယ်တယောက်ကကြတော့ရုပ်ကဆိုးပါရဲ့ဒါမဲ့လို့လောကကြီးကိုချစ်ကပ်နိုင်အောင်ကြိုးစားတော့သူကပညာတို့ဘာတို့ညာတို့အဲ့ဒီဘက်မှာတော်အောင်ကြိုးစားတယ်ဆိုရင်ပြောခဲ့ဘူးလေမှတ်ပြီလေနော်မှန်ပြီဟောသူပြတ်ပြောအင်္ဂလိပ်မာလာကျောင်းမှာပေါ့လူတွေကိုအကုန်လုံးလက်ညှိုးလျှောက်ဖြတ်ခဲ့တာအင်္ဂလိပ်မာလာဆိုတာဒီပါဠိလိုဟိန္ဒူလိုဆိုအင်္ဂလိပ်မာလာအင်္ဂလိပ်ဆိုတာလက်ညှိုး မာဆိုတန်ကုန်လက်ရင်းတန်ကုန်ဆွဲတဲ့သူဆိုတဲ့အဓိပ္ပာယ်ရှိအဲ့ဒီမှာတာမန်လေးဘဝတော့လက်ရင်းတွေဖြတ်လိုက်တဲ့ကိစ္စကအကုန်လုံးထက်တော့ငါအဖေကိုလက်ရင်းဖြတ်တဲ့အမေကိုလက်ရင်းဖြတ်တဲ့ဦးလေးကိုလက်ရင်းဖြတ်တယ်ဆိုတော့သူ့ပေါ်အညိုးကြည့်လိုက်ကြတာပြောမနေနဲ့တော့ဘလောက်ပြောင်ကြည့်တယ်ဆိုတော့သူသွားပြီးဆုံးမထွက်တဲ့မှာဂင်းနဲ့ပေါက်တာနဲ့ဒုံနဲ့ကိစ္စနဲ့ဒုက္ခကိုရောက်ကျွတ်တဲ့ပံနဲ့ပြန်လာတော့မြတ်စွာဘုရားကသူ့ကိုဂိုင်းခုနကပြောမိခင်များကိုပြိတ္တိခွာတဲ့အခါမှာ တက်တက်တာခွားနဲ့အောက်ဆိုတေဟူလီမာလာကိုတုတ်ကိုပြေးလိုက်တဲ့ခါကြတော့မှဒါလူတိုင်းနဲ့ဆန်တဲ့ကိစ္စဖြစ်လာပြီဘယ်မိမှမဆိုမျက်နှာမြင်တော့ဘူးကိုသမီးလည်းမျက်နှာမြင်မယ်ကိုနှမလည်းမျက်နှာမြင်မယ်ကိုအမေလည်းမျက်နှာမြင်မယ်ဆိုတော့အဲ့တော့မှအကုန်လုံးဖုန်းတွေဝိုင်းလာပါစီစမ်းကျန်တဲ့နေရာမှာဘလောက်ညံ့ညံ့အဲ့ဒီတုတ်ကလေးတစ်ခုကိုပြေးလိုက်ထားတဲ့အကုန်လုံးရဲ့ဖြစ်ချင်းကိုခံလာတာစီစမ်းအစားထိုးအောင်မြင်မှုတွေတော့ကျန်တဲ့နေရာမှာမအောင်မြင်ဘူးလေကိုအဲ့ဒီမှာအောင်မြင်မလားလား အဲ့တော့ဆက်ပြီးတစ်ခါပြောလိုက်မယ်ဆိုရင်အယုံဆိုးတဲ့သူတွေကအောင်နေတယ်ရုပ်ချောတဲ့သူတွေကြတော့ခဏလောကအလွယ်တူလက်ခံတယ်အဲ့ဒီမှာရုပ်ချောတဲ့မိန်းကလေးတွေကြက်ကြက်သတိထားဒီမှာပြောတော့မယ်ရုပ်ချောတဲ့ကောင်လေးတွေကြက်ကြက်သတိထားသူတို့ကိုလောကကြီးသိအလိုလိုက်တယ်အလိုလိုက်တဲ့အခါကျအလိုလိုက်တဲ့အတွက်ကြောင့်ဘတော့ကရောင်းတက်တယ်တောင်းတောင်းနဲ့သိကောက်တယ်မိကြီးတော်ချောပြီးကိုသိကောက်တယ်သတိထား အဲ့ဒီဥစ္စာနဲ့ပတ်သက်လို့ငါကပြောရအောင်ပါဗျာငါအတွေ့အကြုံတွေမင်းကြီးရချောလို့ရှိရင်တော်တော်အလုပ်လေးရတယ်ပေါ့။အားလည်းတော်တော်စိတ်ညစ်ပါတယ်။ငါတက္ကသိုလ်ကျောင်းမှာဆရာဖြစ်လာတဲ့ခါကျပျော်ပွဲစားထွက်ပြီဆိုလို့ရှိရင်ချက်ပြောလိုက်ပျော်ပွဲစားထွက်တယ်ဆိုတာမင်းတို့ပြန်စဉ်းစားကြည့်ပျော်ပွဲစားထွက်တယ်ဆိုတာမင်းအခက်အခဲတွေ့မှာပျော်ပွဲစားလို့ကောင်းတာ။တိုင်းတို့ခဏတော့တော်သူ့ပျော်ပွဲစားအောင်ဟေး။ဒါမှအထုပ်မဆွဲပြလိုက်လာပါ အခန်းထဲမှာဇိမ်နဲ့စားလိုက်ကြအောင်ဆိုဘယ်ဝဲစားဖြစ်ဘူးမဖြစ်တော့ဘူးဘယ်လိုတော့မှဘယ်ဝဲစားဖြစ်တော့တိုးနေကွာဒါကြပြီးတော့မှစိတ်ကောင်းနေထိရှာကွာဟုတ်ကောအင်းဘက်တွေခုကပကံကလောက်တာမဟုတ်ဘူးဟဲ့သူပါလာတဲ့ဟိုကျတိုင်းဒီမှာချလေအဲ့မှာနှုတ်ရမှနဲ့တင်းရင်ကဘယ်လိုပြောမှနဲ့ကိုကောင်ကဘူးဘူးဒီကောင်ကဘူးဘူးကိုကောင်ကထိရှာအဲ့မှာအင်းဘက်တက်ကြည့်ရကောင်ကတက်ခုနေတော့မှမဟုတ်ဘူးအဲ့စိတ်ကလေးဘုံချခါကြည့်လေလို့အမေဟာခါကြည့်နေခါကြည့်နေဆိုဆင်းလာလို့ရှိရင်ဟာဟုတ်ကောအဲ့ဒါပြောတယ် အခက်အခဲပါတယ်လို့ပြောစရာကောင်းတယ်ဘာလို့ခက်ခဲပါအခက်အခဲမပါလို့ရှိရင်ဒါသင်္ကန်းစာပြောရမယ်အခက်အခဲမပါရင်လောကကြီးမှာပြောစရာမကောင်းဘူးနော်မင်းတို့သတိထားကြအခက်အခဲကိုတိတ်မကြောက်နဲ့နော်မင်းတို့လောကကြီးကိုပြောအောင်လုပ်ပေးထားတဲ့ကိစ္စကြီးတွေနော်ခိုင်းထားလိုက်ပါတော့ဒါစကားသက်မိလို့ပြောလိုက်တာအဲ့ဒီကနေပြီးတော့မှစားကြတဲ့အခါကျတော့ဥပမာ infection ဖြစ်ရော့ကျတာဟင်းရော့ကျဟင်းဖြတ်ပြလိုက်ပြီ ထည့်ပေးလိုက်တဲ့အခါကျအဲရုပ်ချွတ်တဲ့မိန်းကလေးတယောက်ရဲ့လက်ထဲသုတနာပဲကိုကိုကိုအလိုလိုက်ခံထားတဲ့မိန်းကလေးရဲ့လက်ထဲမှာစိတ်သားဟင်းထည့်ပေးလိုက်တယ်သူကအင်းဘက်ကအပေါက်ဖြစ်လို့အောက်ယူကြတယ်မှာကြားဟောပတ်သိကောက်တာမန်ယောက်ျားလေးတယောက်ရဲ့ဖက်ထဲမှာအဲစိတ်သားရဲ့ထက်တော့ဖိတ်ကြတော့ဘုံဘောင်းပါလို့ဟာဟာဖိတ်ကုန်ပြီတော့ဖိတ်ကုန်ပြီလေလေဆုံးမလေဆုံးမဟာလေဆုံးမထဲမှာအတော်ကြီးပါမင်းကြီးတော့ပါဟာကွာမင်းငါငါပဲဒါပြီးတော့ပြောပြကြီး အဲ့ဒီဘုရားကရုပ်ဆွဲတဲ့ကလေးမလေး spoil ခေါ်တယ်အင်္ဂလိပ်လိုဆိုလောကကြီးကအလိုလိုက်ခံရတော့အရောက်တဲ့ကလေးမလေးရဲ့လက်ထက်မှာရောက်သွားရတော့ဘာဖြစ်လဲဥမလေးဟင်းဖက်ကြီးရတဲ့အပေါက်ကြီးလေးပါတုံးမစားတော့သူ့ကငယ်ငယ်ခေါ်တယ်ညရဲစားပါရင်စားပါရင်စားပါရင်လူငင်စားတော့စားပါရဲ့စားပါစားပါအဲ့ဒါအထိအရေးမကြီးသေးဘူးကျက်သားဟင်းစားဘူးသားဟာလာပြီဒီကိုင်းကျက်သားဟင်းစားဘူးသားကျန်လို့ အဲ့ဒီဟာမျိုးမှာအဲ့ကူးစီကောင်းဆောင်လုပ်ကြတဲ့ဆရာသိတိထားတယ်မျက်နှာသိကောင်းတယ်သိချာဟဲ့မင်းတို့မျက်နှာကိုမဆရာသမီးမစားဘူးလို့ပြောတယ်ဟဲ့မျက်နှာဒါလေးလိုက်မင်းတို့ဆရာသမီးမစားတော့ဘာလာကမှဆိုပါလေကောင်းပါလေအဲ့ဒီမဲ့ငါလည်းမစားဘူးလက်ဆမ်းမှသူ့မှာလာပါနင်းနဲ့ငါစားအောင်လို့ပါရော့ငါခုတ်ပြရမယ်ဘာကြောင့်လဲဆရာလည်းနေပါသေးတယ်အဲ့ဒါနဲ့ရော့ပါဆရာမဆိုမှအဲ့ဒီမှာသူကပြန်ပြီးသိကြည်သွားတယ်ရုံးမလို့ရှိရင်သူတယောက်ယောက်ပြောပေါ်စားကြီးတစ်ခုလုံးပြည့်တော့မှာ တန်ကြောက်ကြောက်ဖို့ကောင်းတယ်ကြောက်စိတ်နဲ့ဖို့ကောင်းတယ်လောကကြီးရဲ့လှတဲ့အတွက်ကြောင့်လောကကြီးရဲ့ဖြစ်ပြီးခြားခြင်းခံရတော့အလိုလိုက်ခြားခြင်းခံရတော့မိကလေးလှတဲ့မိကလေးလှတဲ့ကောင်လေးစိတ်ကလှအောင်ကြိုးစားတော့ရုပ်ကလေးလှလို့လောကကြီးကအလိုလိုက်တဲ့အတွက်ကြောင့်ပျက်စီးသွားတာမျိုးဘယ်မှမဖြစ်သေးဘူးသတိထားပါကောင်းပြီဒီကနေဆက်လိုက်တော့ခဏကပြောရဘူးလေပြောရပြီ ယူဖို့တဲ့သူတွေကသူတို့ကိုသူတို့ကြိုးစားတယ်ယူစားတဲ့သူတွေလည်းသူတို့မှအလိုလိုက်ခံရတယ်ဆိုတော့ကောင်းလို့ယူစားတဲ့ကောင်းလေးပြီးကောင်းမလေးကိုယူလိုက်ချင်ယူဖို့တဲ့သူတွေကြောင့်သူတို့ကိုသူတို့ကြိုးစားပြီးအဲ့လိုဖြစ်အောင်လုပ်တာသူတို့ကလောကကြီးမှာလေလိုက်ပြီးသားနော်ယူဖို့တဲ့လူကဘာနဲ့ကြည့်လဲဆိုတော့သူယူဖို့တဲ့သူတွေကအစွဲမပါစွဲစုံမပါရဲ့ရှင်နေတယ်အဲ့ဒါကိုဟိုင်းလို့အစွဲနှချောင်းပါလို့ရှိရင်စွဲစုံလို့ခေါ်တယ်အစွဲတစ်ဖက်တည်းပါလို့ရှိရင်ကျဲလို့ခေါ်တယ် အစင်တစ်ဖက်လုံးနဲ့ပါလို့ရှိရင်ဟိုင်းလို့ခေါ်တယ်အဲ့ဒီဟိုင်းတင်ကဘယ်လိုဟာမျိုးလဲဆိုတော့သူကအစင်တစ်ဖက်လုံးနဲ့ပါလို့သူ့ကိုယ်သူဘာလို့လဲနှမောင်းကိုတောင်းလို့ပါပိတ်ပန်တယ်နော်နှမောင်းစေဆုံးဆင်းနဲ့ဟိုင်းတင်နဲ့တော်ရမှာတွေ့ဆင်းရရင်တွေ့ပြီဆိုရင်စေဆုံးဆင်းကပြေးထုတ်လိုက်တယ်ထိုးလိုက်ဟိုင်းကဘာလို့လဲဆိုလဲအဲ့ဒီစေဆုံးဆင်းရဲ့အစင်ဖတ်ပြီးဖြတ်ဆိုလက်မောင်းနဲ့လေးပြီးထိုးပလိုက်တာလို့ဒီဆိုတော့အစွဲကျုပ်ပြီးရောပေါ့ ရှင်းမအစွဲဆိုတာအထက်သွားပေါက်တဲ့အစွဲပဲကွာသိပြီးတော့ကိစ္စပြတ်သွားအဲ့ဒီဟိုက်ပြန်နှမောင်းဘလောက်တန်လဲဆိုလို့ရှိရင်ငါပြစ်တက်ကလုပ်တဲ့လူသားတွေကြောင့်လူသားတွေကပြောတာလို့ငါသိရတယ်တောထဲမှာတဲ့ကျွန်တော်ခိုက်တဲ့ဆင်နေပါလိမ့်များတဲ့တောထဲမှာဆင်ရိုင်းဟိုင်းနဲ့တွေ့ပြီဆိုရင်ကျွန်တော်တို့ဆင်ရတော့ဆရာရဲ့တဲ့လွတ်အောင်တော့ပြေးတာပေါ့ပြေးမယ်လို့ကိုကလိုက်ပြီးတော့နှမောင်းနဲ့ရေးလိုက်တာဆရာရဲ့အရှိုးထင်ကြရေးခဲ့တယ်ကဲ ဆင်မှာအရှိုးချင်တယ်ဆိုမင်းတို့စဉ်းစားကြည့်တော့ဘလောက်တန်လဲအဲ့တော့ရုပ်ဆိုးတဲ့သူကဘာလဲသူသူ့မှာအပြောမပါတော့သူဟိုင်းတယ်လို့ကျန်တဲ့အပိုင်းမှာဖြတ်ပြအောင်သူကလုပ်တာကောင်းပြီသူတို့ကဟိုင်းတယ်လို့ဖြစ်လို့နာမကိုဖြတ်ပြအောင်လုပ်တယ်ဆိုတဲ့အခါကျတော့မင်းတို့ရုပ်ဆိုးတဲ့ကလေးတွေရက်တက်ကြည့်တော့ရုပ်ဆိုးတဲ့ကလေးတွေလက်ခံနေအောင်ကြိုးစားကောင်းပြီရုပ်ဆိုးတဲ့ကလေးတွေကလောကကြီးကအလိုလိုက်ထားတော့မင်းတို့ကနင်းနေနော်ပျက်စီးတယ်နော်သတိထားနော်မင်းတို့စိတ်ကောက်တတ်တယ်နော် အလွယ်တကူရတယ်လို့ထင်နေတော့အဲ့ဒါလေးကြားဖြစ်အောင်လို့ဖြစ်အောင်လုပ်တဲ့ဆိုတာကြောင့်မိတို့ရုပ်ချောတဲ့သူတွေကတိုးပြီးရုပ်ချင်သူတို့ရဲ့ကိုးတောင်တပန်းတာနေအဲ့ဒါပြီးဆိုင်ပါလဲဆိုတော့ဒါဒီမှာစကားဆက်ပြီးပြန်ပြောလိုက်ရအောင်အဲ့တော့မင်းတို့တခုပြောချင်တာကရုပ်ဆိုးတဲ့သူရောရုပ်ဆိုးတဲ့သူရောလောကကြီးမှာမင်းတို့တကယ်လုပ်ချင်တကယ်ဖြစ်နိုင်ရင်တကယ်ကြိုးစားရင်တကယ်ဖြစ်နိုင်မယ်ဆိုအကြောင်းငါပြောခဲ့ပြီ အဲ့ဒီမှာရောတွင်းဥပုနိုင်တဲ့တို့မင်းတို့မင်းကြီးရဲ့ပြောတဲ့စကားလေးကိုငါပြန်ထည့်ပြောခြင်းတယ်မင်းတို့မင်းကြီးကရောတွင်းဥပုနိုင်ကိုမေးတယ်တဲ့ဥနိုင်မရှိတာနဲ့မသိတာခက်တယ်ဆိုဟုတ်လားဟဲ့မှန်ပါဗျာဟုတ်ပါတယ်ဗျာမသိရတဲ့ခက်တာရောရှိသေးလားပေါ့ရှိပါတယ်ဗျာဘာလဲနဲ့ထိုးလိုက်ဆိုမလုပ်တာပါဘူး ဟုတ်လားဘာကြောင့်မလုပ်တာကိုခက်တယ်လဲဆိုတော့မှန်လားပါဗျာမရှိတာလဲရှိအောင်လုပ်ရင်ရှိပါတယ်ဗျာမသိတာလဲသိအောင်လုပ်ရင်သိပါတယ်ဗျာမလုပ်တာကတော့ဘာမှမဖြစ်နိုင်တော့ပါဘူးဗျာဒါကြောင့်မို့လို့မလုပ်တာခက်ဆုံးပါဗျာမရှိတာတဲ့မသိတာခက်ပါတယ်မသိတာတဲ့မလုပ်တာခက်ပါတယ်ဗျာလို့ဆိုတော့မင်းတို့မင်းကြီးကအော်မောင်မင်းကပညာရှိရဲ့အဖြစ်ပြီးပါပြီတဲ့ဆိုတော့ လက်ဝတ်တော်လက်ဝတ်တကွင်းချုပ်တော့ချက်ချင်းပြေးကနာတော်မူတယ်။ဒါမှကြားဘူးလားနော်။အဲ့တော့မင်းတို့လည်းပဲပြောနေတဲ့ဥစ္စာဟာရုပ်ဘလောက်ပဲချောနေနေပိုက်ဆံဘလောက်ပဲရှိနေနေမလောက်တာဘာမှမဖြစ်နိုင်ဆိုတာသဘောပါ။အဲ့တော့ခရမပြောခဲ့ပြီလူဆိုးတဲ့သူတွေလောကကြီးကနေတော့မျက်နှာသာမပြည့်တဲ့သူတွေလောကကြီးမှာကြီးပွားလာတဲ့ထုံးကားလာတဲ့ လောကကြီးတစ်စုံကိုတစ်ခုလုံးကိုအယုံဆိုးတဲ့သူတွေကဖန်တီးသွားတယ်အဲ့ဒါတွေကိုပြောတဲ့ပြီးဗမာပြည်မှာပဲကြည့်ကမ္ဘာသမိုင်းမှာပဲကြည့်ကြည့်နော်ကမ္ဘာမှာသိရှိရှာခဲ့တဲ့ဆိုကရတီဆိုလို့ရှိရင်ယုံဆိုးလုံးလို့ခေါ်လို့သမိုင်းမှာတင်းရတဲ့သူတကယ်ကိုယုံကြည်ကတော်တော်ဆိုးတာဒီငါတို့လောက်နေနေရဲဆိုတော့ယုံဆိုးတာအဲ့လောက်ဆိုးရတာဒါမဲ့လို့ဒီနေ့ထိသူသမိုင်းမှာတင်းပြီးကြံနေခဲ့အဲ့တော့ဘာကြောင့်လဲလို့ဆိုတော့သူကလုတ်ခဲ့လို့ အသားထိုးအောင်မြင်မှုရှာခဲ့လို့ပဲအဲဒါရုပ်ချောတဲ့ကလေးတွေနော်မင်းတို့ဆက်ပြီးတော့မကြိုးစားလို့ရှိရင်မင်းတို့သာဆုံးမိပါသူများခိုင်းတာခံရပါပဲဆိုတော့အဲ့ဒီကနေဆင်းတင်လိုက်တဲ့ခါကျတော့ကောင်းပြီဆင်းရဲတဲ့သူနဲ့ချမ်းသာတဲ့သူသူတွက်လိုက်ကြတော်တော်ကပြောရတဲ့အချိန်မှာဆင်းရဲတယ်ဆင်းရဲတော့ကြောင်းမနေနိုင်ဘူးကြောင်းမနေနိုင်တော့ငါဟာကြောင်းမနေနိုင်ဘူးငါဆင်းရဲတယ်ချုပ်တယ်ပညာမရှိဘူးဆိုတော့အဲ့ဒါလက်ခံလိုက်ပါလို့ငါပြောခဲ့တယ် အဲ့ဒီလိုပဲပိုက်ဆံရှိတဲ့ကလေးတွေကလည်းကြံပြီးစဉ်းစားပါငါအကြောင်းနေနိုင်တယ်ငါဟာပိုက်ဆံရှိတယ်လက်ခံလိုက်ပါဒီတော့မှငါဟာအကြောင်းနေနိုင်တယ်ပိုက်ဆံရှိတယ်ဒါပေမဲ့ငါအကြောင်းပြင်းနေတယ်ငါလက်ဖေးဆိုင်မှာအချိန်ကုန်နေတယ်ငါဟာတောင်းမှခိုးချတယ်ဆရာတွေလက်ဆောင်ပေးပြီးတော့အောင်အောင်လုပ်နေတယ်လက်ခံလိုက်ပါလက်မခံတော့ဘာဖြစ်တော့ဘာမှဖြစ်နေတော့ကြုံဖြစ်မှာပေါ့ကွာဒါကသူလည်းခိုက်တယ် မိဖို့ပိုက်ဆံရှိတယ်ကိစ္စမရှိဘူးမိလည်းနေတာကုန်ပါပဲမိဖို့ပိုက်ဆံကုန်ပြီးတော့ကြောင်းထားနေတဲ့ကာလပတ်လုံးအကုန်ကုန်ပါပဲအဲ့ဒါပဲမိလည်းစိတ်ကြလို့ရှိသွားပါပဲအဲ့ဒါသာသမီလည်းစိတ်ကြတော့ပစ္စည်းတွေပစ္စည်းတွေဆိုတော့အဲ့ဒါမျိုးပြောတာအဲ့တော့ကြောင်းနေနေလို့ရှိရင်သူများတဲ့တပန်းမတောင်းဘူးလားဘုရားကဆင်းတဲ့ဥပမာပြောလို့ရှိရင်ဆွဲဆုံးဆင်းတဲ့မတူသေးဘူးလားကောင်းပြီမင်းကဆွဲဆုံးဆင်းပြီးတော့ကျတော့မှဟိုင်းစင်ကအရှိ ထရဲနေလို့အရှိုးထတာခန်းနေရတဲ့ဆင်လို့ဖြစ်ကုန်လို့ကောင်းပြီပြန်တွက်လိုက်တော့ပိုက်ဆံရှိတော့မင်းကအဲ့ပိုက်ဆံကိုဘာတွေလုပ်နေလဲပိုက်ဆံနဲ့မင်းအခြေအနေကိုဘယ်လိုဖြုံးနေလဲအဲ့ဒါပြန်စဉ်းစားပေါ့မင်းတို့ငါသတိပေးလိုက်မယ်နော်အင်္ဂလိပ်စကားလေးတစ်ခုပြန် life is made up of time ဘဝဆိုတာအချိန်နဲ့ဖွဲ့ထားတာမင်းအသက်ဘယ်လောက်ရှိလဲ16နှစ်အဲ့ဒါဆိုအချိန်กว่าဆရာဝန်တွေဘယ်လောက်ရှိလဲ60အချိန်กว่าအချိန်မပါဘဲနဲ့ဘဝမရှိဘူး ဦးဝင်းခောက်ခနေပြီးသွားလို့ရှိရင်ဘဝမရှိတော့ဘူးဘာအချိန်မှမရှိလိုက်ဘူးအဲ့တော့ဘဝဆိုတာအချိန်ကိုပြောတာဘဝကိုမေတ္တာမို့ထားလားထားရင်အချိန်ကိုတမို့ထားမင်းအချိန်ကောင်းများစွာကိုဘယ်မှာတုံးနေလဲတစ်ဖက်လိုက်ပါလားလူတယောက်ရဲ့စိတ်နဲ့ဇေယိုက်ကိုသိရင်တဲ့သူ့အားရတဲ့အချိန်တွေကိုဘယ်လိုသုံးလဲဆိုတာကြည့်ပါအဲ့ဒီကောင်ကသူ့အားရတဲ့အချိန်ပါလပိတ်ဆိုင်မှာကုန်းနေလို့ရှိရင်အဲ့ဒီကောင်ကလပိတ်ဆိုင်ရင်ကျင်းမှု လက်မေးတိုင်းကကောင်းမဲ့ဖြစ်မယ်အခုတိုက်ဆန်ရှိတဲ့ခရီးတွေကပူးတည်ထားရတယ်သူကတိုက်ဆန်ရှိတဲ့လက်မေးတိုင်းမဟုတ်တော့ဘူးဘယ်ရောက်သွားလဲဆိုတော့ခါရာဥဒီတို့ငါတို့ညတော့ငါမသိတဲ့ဟာတွေပေါ့ကွာငါလည်းမရောက်ဘူးပါဘူးအဲ့ဒီမှာအချိန်ကုန်တာပဲပြောလိုက်အောင်မယ်မင်းဒီတိုက်ဆန်ရှိရင်တော့များလာလို့ရှိရင်ပေါ်တော်တော်ဖြစ်လာတယ်ခရီးထားရမှာငါကိုယ်လည်းဒီမိုးကုတ်မှာရောက်လာတဲ့ခါတော့ မိုးကုတ်မှာဆင်းရဲနဲ့သွားပြီးလူရင်းကနေကြောက်အောင်လာတဲ့ကောင်လေးတယောက်မြောက်ကိုကြည့်ဦးတယ်။ဘာလုပ်တယ်ရှင်လို့အဲ့ဒီကာရာအိုလီဆိုတဲ့သဟိုးလက်စိတ်ပေါက်ဆက်လာရှိတဲ့သင်္ကင်းပေါ်မှာကောင်မလေးတွေကရဥဆောင်သွားနေရာတိုင်းအမလေးပန်းကိုတီဆိုတဲ့ကောင်မာရှင်နဲ့တောင်းချီပြီးကုန်လိမ့်မယ်ရှင်နဲ့အိမ်နေကြမှာသူကြောက်ကြောက်ဒါနဲ့ဒီကောင်လေးတွေမေးကြဘင်းတို့ကွာဒါကမှဆိုတော့ငါလည်းခေါ်ပြီးတော့မေးကြတ냐ကြမှာတောင်းချီကုန်လိမ့်မယ်ရှင်ဟာဆရာရေတောင်းတော့ကတော့ ပြောပြောကတောင်းလောက်ကတော့ဆိုသေရောပေါ့ကွာငါကဘာဆက်ပြောတော့မယ်အဲ့ဒီမှာပြန်ဆွမ်းလိုက်တော့သူ့ဘဝရည်မှန်းချက်ကြီးကမူကတော့ဘယ်လောက်ကြီးခဲ့မလဲဆိုမှန်းလို့ရတယ်သိကြီးရမှာပေါ့တတိယချမ်းသာအောင်ဘယ်လိုဖြစ်အောင်ဒါဖြစ်အောင်လောကကြီးမှာဘာလို့မကြမ်းမကြမ်းဒီတိုင်းရှိနေမှာပေါ့ဒါမှကြအိုက်ဆန်ချမ်းသာသွားတဲ့ခါကျတော့ဒီကချမ်းသာကြီးတဲ့တံကိုမခံနိုင်ဘူးလူတော်တော်များများဟာနော်ဆင်းရဲကြီးတဲ့တံကိုခံနိုင်တယ်နော်ချမ်းသာကြီးတဲ့တံကိုခံနိုင်ဖို့မလိုဘူးတော့ တို့ဗမာပြည်ကိုပြန်စဉ်းစားကြည့်တော့ဟိုးရေလုံးကတခင်လေးပါးညာရေးဆိုတဲ့ဥစ္စာတို့မှပြေးမှလူရရှင်ရတော့ကတော့တိုက်ပြည်တကယ်ဖြစ်တကယ်ကိုအမျိုးဖြစ်စီလေလုပ်ခဲ့တာနော်နောက်ပိုင်းချမ်းသာလာတော့ပေါက်ကရဖြစ်ကုန်တယ်အဲ့ဒီတခင်လေးငါကိုယ်တိုင်မျက်စိနဲ့မြင်ရလို့ငါပြောတာဟုတ်သောအာနာမရှိတဲ့ဓာတ်ကိုခံနိုင်တယ်ဆင်းရဲတဲ့ဓာတ်ကိုခံနိုင်တယ်အာနာဓာတ်ကိုမခံနိုင်ဘူးဆင်းရဲတဲ့ဓာတ်ကိုခံနိုင်ဘူးအဲ့တော့မင်းတို့ကောင်းလေးတွေသုံးလုံးကပြောရလို့ပေါ့နော် သူများစီကနေသင်္ကန်းစာယူကြမင်းတို့ကရုပ်ချောတဲ့ဓာတ်ကိုခံနိုင်အောင်ကြိုးစားကြချမ်းသာတဲ့ဓာတ်ကိုခံနိုင်အောင်ကြိုးစားကြဆေးရဲကောင်းကတော့ကုတ်ဓာတ်နဲ့သူပြီးပြီးသားဆိုတော့အဲ့ဒီမှာကြိုးစားပန်းစားခံပြီးတက်လာလိမ့်မယ်ဆေးရဲကောင်းကလည်းသူ့မှာသူကြိုးစားပြီးအောင်နေလာလိမ့်မယ်အဲ့ဒီချမ်းသာတဲ့ဓာတ်ကတော့မင်းခါတော့မှတောကြမှဒုက္ခတော့မှအမယ်လေးထအောင်လို့မရဘူးဗျာမင်းတို့အဲ့ဒါစဉ်းစားကြအဲ့ကောင်လေးတွေလည်းရုပ်ချောတဲ့ကောင်မလေးတွေနော်ကြားကြသတိထားနော်မိန်းကလေးဘလောက်ချောနေနေနော် သေရင်ကမကောက်ကောက်တတ်တယ်ပြတ်တတ်တယ်ဘာညာဆိုလို့ရှိရင်အဲ့နောက်ဆုံးပိတ်ကြတော့လေမယားတယောက်ရတဲ့ခါကျလေမယားကြီးကြည့်ပြီးတော့တယောက်တယောက်ရုပ်ကိုမေ့နေကြတာသေရင်ကောင်းတယ်မကောင်းတယ်ဆိုတာတီးတီးတာအဲ့မိမအိတ်ကြိုက်သမီးကောင်းအောင်ချက်ဆိုတာဟင်းကောင်းအောင်ချက်ဆိုတာဒါကိုကြည့်တာကျန်တဲ့ဥစ္စာတွေအကုန်လုံးပြီးဒါကြောင့်မို့လို့တချို့ရေချောပါဆိုမိမတွေလေကန်းပြစ်သွားတယ်ဆိုအဲ့ဒါတချို့ရေချောပါလဲဆိုကောင်းတယ်မိမကွာပါလဲဆိုအဲ့ဒါအဲ့တော့ဒါအိမ်တော်ကြီးပါကွာရှောက်ပြောတော့မကောင်းလို့မကောင်းပါကိုယ်ဉာဏ်နဲ့ကိုယ်ချက်ပြီးစဉ်းစားရပါပြောချင်တယ်ဒီကလောကကြီးကမင်းတို့ကိုပေးလိုက်တဲ့အခွင့်အရေးကိုအတုံးချကြ အသုံးမခံနိုင်လို့ရှိရင်တော့အထုပ်ဒိဋ္ဌိမရှိတော့ဘူးအဲ့တော့တခုနဲ့ပြောချင်တာရုပ်ဆိုးတဲ့ကလေးတွေကအဆုံးမပေးတာနော်ဟုတ်တော့ရုပ်ဆိုးတဲ့ကလေးတွေကိုအားပေးလို့မကောင်းဘူးရုပ်ဆိုးတဲ့ရုပ်ဆိုးတဲ့ကလေးတွေလည်းငါနည်းနည်းဂရိပြရတာကိုအဲ့ဒီရုပ်ဆိုးတဲ့ရုပ်ဆိုးတဲ့ကလေးတွေနဲ့ပတ်သက်ပြီးသင်္ကန်းစာယူဖို့ကိစ္စအားကြတော့ငါဘာလို့သွားဂရိရလဲပြောရှိနော်ဟေးမြတ်စွာဘုရားရှင်လက်ထက်တုန်းကမဟာဒုက္ခဘယ်လိုကြောက်လဲသိစေလုံးအကြည့်မဟာဒုက္ခ သူကဟောင်းတဘောကတော့သူကဘာဖြစ်ခဲ့လဲဆိုတော့သိစင်လုံးအာကြီးတို့သိစင်လုံးအာကြီးတို့ဒီဘုရားရှင်ကိုဆုကတ်ချင်တာမကတ်နိုင်မကတ်နိုင်တော့သူခင်ဗျာသူရဲ့အိမ်မှာကျွေးလိုက်ပြီးတော့ဆံလေးတွေရှားရတယ်လူများမြောက်လို့ငကြင်းလေးနှစ်ကောင်ကိုတန်ငါစီမှာတွားပြီးကူးညီပြီးရုပ်တဲ့ခါကျတော့မှငကြင်းလေးရကြတော့အဲ့ငကြင်းသားလေးနဲ့ဆုကတ်ခဲ့ရတယ်အဲ့ဒါနဲ့မြတ်စွာဘုရားသခင်လက်ထက်ရောက်တဲ့ခါကျတော့သူကဘာလားဖြစ်နေလဲ ဟိုဘောရမမြတ်စွာဘုရားပေါ့သူ့လက်ထက်ရောက်တဲ့ခါကျတော့အဲ့မာရုလာဖြစ်တော့အဲ့ဟိုမာရုကနေပြီးတော့လာဖြစ်တော့ကွာမာလာကိုဆိုပထေးကြီးတယောက်ရဲ့ပထေးမကြီးတယောက်ဝင်းနေမှာဝင်းနေမောပန်ကြီးမောပန်ကြီးလာဖြစ်ဖြစ်တဲ့ခါကျတော့သူ့အရွယ်ရောက်လာတဲ့ခါကျတော့ခေါင်းပိတ်ပြီးပြူလာတယ်သူတာမဏေကြီးရေပါညာဆိုတော့မေဖေရလည်းပဲပြင်းထန်ရှိတဲ့သာကိုက်ကာတာပြည့်ပြပါတော့ဆိုပြီးထားပြလိုက်တော့ကျွန်တော်ခုနှစ်ရက်ပဲနေပါမယ်အဲ့လိုထားလိုက်တဲ့ခါမှာ သူရဲ့ဥပဒေဆရာဥပဒေဆရာကမင်းတို့နားရအောင်ပြောလို့ဘုခေတ်ဆိုဂါဒီယန်တော့ပါအနိကကြည့်ချက်တဲ့သူကပြောရှင်သာရိပုတ္တရာကိုတော်ကြီးအဲ့ဒါနဲ့ခဏရပြည့်ကိုလူထွက်တော့မယ်လူထွက်တော့မယ်ဆိုတဲ့ခါကျတော့ဂိုင်းပဏိရေဒါအောက်မေ့အိမ်ပြန်မယ်ဆိုတဲ့ခါကျတော့ကျန်တော့ဗျာရှင်သာရိပုတ္တရာကိုတော်ကြီးကရှိကသူကနောက်ကအဲ့ဒီမှာလေဝင်တွေဖြတ်ပြီးတော့ပြန်လာတော့လေဝင်တွေကလည်းစိတ်လို့သိုးလို့ ထုံလုံးလုံးလို့တစားမိုးဆိုတာမျိုးပေါ့ခုကစေးသူလူလည်းဝင်းကြီးတွေလည်းဖြတ်ပြီးလာတယ်ပေါ့ရှင်သာရိပုတ္တရာကိုရောကြီးကလည်းရှိကနေကြောသင်္ကန်းတော်ကြီးလွင်းလွင်းလွင်းလွင်းနဲ့နောက်ကကိုရင်လေးကလည်းသင်္ကန်းလေးမလိုက်တိုင်းနဲ့ရှင်ပန္ဒီကလိုက်လာတော့ပထေသာဆိုတော့လေရာတွေမမြင်ဘူးရှာအရှင်ဗျာဒါပါလဲဗျလေခွင်းလေးကွဟဲ့ဒီဟာရောဘာလဲဖျက်ဆိုတော့လှည့်ကြည့်လိုက်တော့ရေမြောင်းကိုပြီးတော့ဘယ်အဲ့ဒါရေမြောင်းလို့ခေါ်လဲကွ အဲ့ဒီရေမြောင်းကဘာဖြစ်လို့လုတ်တာလဲဖေရဘယ်ရေကိုလိုရာရောက်အောင်လို့မြောက်ဖောက်ပေးတာပေါ့အဲ့ဒီကိုမြောက်ဖောက်လိုက်တဲ့ခါကျရေကလိုရာကိုရောက်လာဖေရလက်ဆောင်ပေါ်သားရဲ့အရှင်ဖေရရေထဲမှာစိတ်ရှိသလားနေရှင်ဘိုင်းဘုရားကိုရောဘယ်ရှိမလဲကွယ်ကြည့်လိုက်တော့မှရှင်ပန်းကြီးကသိချက်သိမ်းလာတာအော်သိမရှိတဲ့ရေကြောင့်က

ဘယ်ရှိမလဲကွယ်အဲ့ဒါမှကိုရင်လေးပန်လေးကရှင်ပန်လေးကသူကစိတ်မရှိတဲ့ရေတောင်မှမြောက်စိတ်မရှိတဲ့ပြားတောင်မှမင်းသေးပြီးဖြောက်လို့လေရာကောင်းလို့ရောက်နိုင်လေစိတ်ရှိတဲ့ငါဟာဘာကြောင့်တမက်တစ်ခုမရောက်ပါမလဲလို့စဉ်းစားတော့ရှင်သာရိပုတ္တရာကိုရင်လေးစဉ်းစားတဲ့ဥစ္စာအကုန်သိနေတယ်ဖြစ်ပြီးသားတော့လမ်းရှောင်းရင်းရှောင်းရင်းကနေတော့တဏှာရောက်တော့ဘူးကြီးတယောက်ကတစ်တုံးကြီးတုံးကိုဒုံဒုံနဲ့တခါတည်းဓမ္မကြီးရဲ့ရွေးနေတယ် အရှင်ကအဲ့လိုကြီးဘာလုပ်နေလဲဗျ။ဘယ်သိရတာလဲခေါ်တယ်။ဘာဖြစ်လို့ရတာဗျ။တစ်တင်းကြီးကောက်တယ်ကောက်တော့ဘယ်လိုဖြောင်းသွားလို့ရတာပေါ့။အဲ့ဒီလိုရေလိုက်တော့အဲ့တစ်တင်းကြီးဖြောင်းလာဖြောင်းလာဘောတိုင်အရှင်ရှင်အဲ့ဒီတစ်တင်းကြီးမှာသိရှိတာနည်းဘယ်ရှိမလဲ။သိမရှိတဲ့တစ်တင်းကမှမြင်းပေပြီးဖြောင်းလို့ရေလို့ရသေးလို့ရှင်။တန်ပြီးရသိရှိတဲ့ငါဘာကြောင့်တစ်ဖက်တစ်ခုမပြောအောင်မလဲလို့သူ့စိတ်ကစဉ်းစားတော့ အရှင်ဘုရားအရှင်ဘုရားတတိယသိရှိတယ်ဗျာဒီတော့ကြောင်ပြန်မရစေဗျာဒီတော့အရှင်ဘုရားတို့မိဘရောက်ချင်းဗျာမျက်မှောက်ကြည့်နေဗျာကြောင်ပြန်မရစေဆိုလိုက်တဲ့ခါကြတော့မှဒီမိပြန်နေပြန်ပေါ့ကြာပြန်လိုက်ကြတော့ကြောင်ပြန်တော့ကဲအဲ့ဒီမှာတရားကိုပြေးတယ်သူကလူအပ်တဲ့ကမ္မထံကိုပြေးအဲ့ဒါလေးကိုယူဆိုင်ဘာမှစိတ်ကိုမရောက်စေနဲ့ဘယ်မှမရောက်စေနဲ့ကိုယ်စိတ်ကိုဘူးဆိုင်ကိုယ်စိတ်ကလေးဘယ်သွားလဲဆိုဒီဆိုင်ခရစ်မတ်ထား ကိုက်နေဆုံးရသွားမှာအရှင်မြတ်ဆုံးရသွားလို့လားဖြစ်အေးသွားမှာပေါ့ကွယ်အရှင်မြတ်ဆုံးရသွားရင်ဒီတော့ဟိုငချင်းသားလေးပေါအောင်ခံနေမှာဗျဒီကွယ်ကြကြလေရမို့ဒီလေးရဲ့ခဏရဲ့ငချင်းသားတွေပဲစစ်မြောက်ပါနဲ့အဲ့ဒီငါပြောတဲ့ချက်မှာကမ္မထမ်းထဲမှာအာရုံထားသမှာငချင်းသားတွေထားသမှာထားပြီးခဲ့တဲ့ခါကျတော့ကလေးလေးကအာရုံပြည့်တဲ့အခါပါရမီကပါနေတော့တတပတ္တိနဲ့တမက် သဂရာဂါမိနဲ့အနာဂါမိနဲ့တတိယမက်ပြီးတော့ရောက်ဆုံးအရဟတမက်ကိုရောက်ခါနေတော့ဆယ်ဆယ်ဆယ်ဆယ်ဆယ်ဆယ်ဆယ်လေးမှဖြစ်နေတော့ရှင်သာရိပုတ္တရာကိုရောကြီးကဆုံးခံရနေပြန်လာတော့မြတ်စွာဘုရားကဆန့်ကျက်ဒီခရီးဟာအရဟတမက်စိုက်တော့မယ်တို့လည်းနတ်သားသာရိပုတ္တရာပြန်ရောက်လာလို့ရှိရင်ချုံချုံချွတ်ချွတ်အပန်ကြားလို့ရှင်ဖြစ်ဒီကလေးဟာအာယုန်လေးတရားကြီးရဲ့တို့လည်းဒီကလေးကိုကြည့်ပြီးတော့ငါသားတာရိပုတ္တရာအပြင် မှာရပ်ပြီးနေရလို့ရှိရင်သမဏတရုတ်တာလို့ခေါ်တဲ့ယဟန်ရဲ့အိမ်ဒီတရားကြီးရဲ့သူကမြတ်စွာဘုရားတခါကျောင်းတော်ကတော့နေပြီးတော့မှရှင်သာရိပုတ္တရာယူတယ်ကျတော့မြတ်စွာဘုရားတခင်မြင်တော့ရှင်သာရိပုတ္တရာဥခိုက်ပြီးကြောလိုက်တဲ့ခါကျမှပါရိပုတ္တရာသုံးကများညှက်ရလားဆိုတော့စကားလေးပฏิတန္တရာပြုတာလေးပါတရားလေးပါလေးကိုဆွေးနွေးလိုက်တော့တရားတစ်ထုံးတစ်ထုံးအဲ့ဒီတရားတစ်ထုံးတစ်ဖက်ပြေးသွားလိုက်တဲ့အပြေးမှာ ဘုရားရှင်လည်းပဲမေးလိုက်တဲ့ဟာကိုရှင်သာရိပုတ္တရာပြောထုတ်ဆိုလို့ပြေရောဘုရားကပဏိတဆိုတဲ့တာမဏေလေးရဲ့အရတ္တမတမက်ကိုဆက်ကြတယ်ပြောနေတာကကောင်းပြီကောင်းပါပြီမင်းတို့ရုပ်ဆိုးတဲ့ကလေးတွေကလည်းမင်းတို့ရဲ့အခြေကိုလက်ခံလိုက်သမားဆင်းရဲတယ်ဆိုတဲ့လက်ခံလိုက်သမားပညာမတတ်ဘူးဆိုလက်ခံလိုက်သမားအဲ့ဒါလက်မခံမဲနဲ့လောကကြီးကိုမနာကြီးသမ်းပါနဲ့ ပတ်ဝန်းကျင်ကိုမမုန်းကြီးသမ်းပါနဲ့ကိုယ့်ဘဝကိုဝေမနေသမ်းပါနဲ့အဲ့ဒီကနေနောက်ချက်တက်ပြီးကြိုးစားသမ်းပါအဲ့ဒီပြင်ရင်ချွဲတဲ့ကလေးတွေပတ်ဝန်းကျင်ကမျက်နှာသာပေးကလေးကလည်းပဲဘယ်လိုပြုရမလဲဆိုတော့ငါတို့ဟာရုပ်ဆိုးတဲ့သူတွေတော့မအောင်နေလို့ရှိရင်ငါတို့ဘာလို့မအောင်မြင်နိုင်ရမလဲစိတ်မရှိတဲ့ရေးတောင်းမှပြောင်းကြလို့ရောက်လူရရောက်နေနေရင်စိတ်ရှိတဲ့ငါဟာဘာကြောင့်တပတ်တစ်ခုမရောက်ခွင့်နေနိုင်ရမလဲဆိုတဲ့ရှင်ပန္တိရဲ့အကြံစီလို့ ရုပ်မဆိုးရုပ်ဆိုးတဲ့သူတွေတောင်မှလောကကြီးကိုအောင်မြင်နိုင်ရင်ရုပ်ဆတဲ့ငါတို့ကလောကကြီးကိုဘာလို့မအောင်မြင်နိုင်ရမလဲဆိုတဲ့စိတ်နဲ့ကြိုးစားကြတာမှအထုတ်ချတာမှလောကကြီးကိုရင်ဆိုင်ရစမ်းမှလို့ပြောရင်ဒီလိုဖြစ်လိုက်ပါတယ် ပေးတယ်ပြန်ဖြစ်အောင်ဖြစ်အောင်လုပ်တဲ့ဆိုကြကြမင်းတို့ရုပ်ချောတဲ့သူတွေကပိုးပြီးလုတ်ချင်သူတို့ရဲ့ပိုးတော်တပန်းတာလေအဲ့ဒါပြီးတော့ပါလဲဆိုတော့မဒီမှာစကားသမီးတို့ပြန်ပြောလိုက်ရအောင်အဲ့တော့မင်းတို့တခုပြောချင်တာကရုပ်ချောတဲ့သူရောရုပ်ချောတဲ့သူရောလောကကြီးမှာမင်းတို့တကယ်လုတ်ချင်တကယ်ဖြစ်နိုင်တယ်တကယ်ကျိုးနိုင်တယ်တကယ်ဖြစ်နိုင်တယ်ဆိုတဲ့အကြောင်းကိုငါပြောလို့ပြီအဲ့ဒီမှာ ရောတွင်းဥခုနိုင်တဲ့သူမင်းတို့မင်းကြီးရဲ့ပြောတဲ့စကားလေးကိုငါပြန်ထည့်ပြောခြင်းတယ်မင်းတို့မင်းကြီးကရောတွင်းဥခုနိုင်ကိုမေးတယ်တဲ့ခုနိုင်တဲ့မရှိတာနဲ့မသိတာခက်တယ်ဆိုဟုတ်ကလားခဲ့မှန်ပါဗျာဟုတ်ပါတယ်ဗျာမသိရတဲ့ခက်တာရောရှိသေးလားဗျာရှိပါတယ်ဗျာဘာလဲနဲ့ဖိုးလိုက်ဆိုမလုထားပါဗျာဖိုးလိုက်ဘာကြောင့်မလုထားတာကိုခက်တယ်လဲဆိုတော့ မှန်လားပါဗျာမရှိတာလဲရှိအောင်လုပ်ရင်ရှိပါတယ်ဗျာမသိတာလဲသိအောင်လုပ်ရင်သိပါတယ်ဗျာမလုပ်တာကတော့ဘာမှမဖြစ်နိုင်တော့ပါဘူးဗျာဒါကြောင့်မို့လို့မလုပ်တာခက်ဆုံးပါဗျာမရှိတာတဲ့မသိတာခက်ပါတယ်မသိတာတဲ့မလုပ်တာခက်ပါတယ်ဗျာလို့ဆိုတော့မင်းတို့မင်းကြီးကအော်ဘောမင်းစကားပညာရှိရဲ့အဖြစ်ပြီးပါလေတဲ့ဆိုတော့လက်ဝတ်တော်လက်စွပ်တကွင်းချုပ်တော့ချက်ချင်းပြေးသနာတော်မူတယ် ကလာကြားဘူးလားနော်အဲ့တော့မင်းတို့လည်းပြောချင်တဲ့ဥစ္စာရုပ်ဘလောက်ပဲချောနေပြီပိုက်ဆံဘလောက်ပဲရှိနေပြီမလောက်တာဘာမှမဖြစ်နိုင်တဲ့သဘောပါအဲ့တော့ဘုရားကပြောခဲ့ပြီလူဆိုးတဲ့သူတွေလောကကြီးကနေတော့မျက်နှာသာမပြည့်တဲ့သူတွေလောကကြီးမှာကြီးပွားလာတဲ့ထုံးကားလာတဲ့လောကကြီးတစ်စုံကိုတစ်ခုလုံးကိုအယုံဆိုးတဲ့သူတွေကဖန်တီးသွားတယ် အဲ့ဒါတွေကိုပြောခဲ့ပြီးဗမာပြည်မှာပဲကြည့်ကြည့်ကမ္ဘာသမိုင်းမှာပဲကြည့်ကြည့်နော်ကမ္ဘာမှာသိရှိရှာခဲ့တဲ့ဆိုကရတီဆိုလို့ရှိရင်ရုပ်ဆုံးလုံးလို့ဟိုလိုသမိုင်းမှာတည်ရတဲ့သူတကယ်ကိုယုံကြည်ရတော်ဆိုးတာဒီငါတို့လောက်နင်းနေရဲဆိုတော့ရုပ်ဆိုတာကအဲ့လောက်ဆိုးရတာဒါမဲ့လို့ဒီနေ့ထိသူသမိုင်းမှာတည်ပြီးကြံနေခဲ့အဲ့တော့ဘာကြောင့်လဲလို့ဆိုတော့သူကလုတ်ခဲ့လို့အသားထုတ်အောင်မြင်မှုရှာခဲ့လို့ပဲအဲ့တော့ ရုပ်ချောတဲ့ကလေးတွေနော်မင်းတို့ဆက်ပြီးတော့မကြိုးစားလို့ရှိရင်မင်းတို့နောက်ဆုံးမိမှာသူများခိုင်းတာခံရပါပဲဆိုသလိုပေါ့အဲ့ဒီကနေဆင်းတက်လိုက်တဲ့ခါကျတော့ကောင်းပြီဆင်းရဲတဲ့သူနဲ့ချမ်းသာတဲ့သူသူတွေ့လိုက်ကြအောင်တော်တော်ကပြောရတဲ့ဆင်မှာဆင်းရဲတယ်ဆင်းရဲတော့ကြောင်းမနေနိုင်ဘူးကြောင်းမနေနိုင်တော့ငါဟာကြောင်းမနေနိုင်ဘူးငါဆင်းရဲတယ်ချုပ်တယ်ပညာမရှိဘူးဆိုတာအဲ့ဒါလက်ခံလိုက်ပါလို့ငါပြောခဲ့တယ်အဲ့ဒီလိုပဲပိုက်ဆံရှိတဲ့ကလေးတွေကလည်း ပြန်ပြီးစဉ်းစားပါငါအကြောင်းနေနိုင်တယ်ငါဟာပိုက်ဆံရှိတယ်လက်ခံလိုက်ပါအဲ့တော့မှငါဟာအကြောင်းနေနိုင်တယ်ပိုက်ဆံရှိတယ်ဒါပေမဲ့ငါအကြောင်းပြင်းနေတယ်ငါလက်မိတ်ဆိုင်မှာအချိန်ကုန်နေတယ်ငါဟာစာမှုမှာခိုးချတယ်ဆရာတွေလက်ဆောင်ပေးပြီးတော့အောင်အောင်လုပ်နေတယ်လက်ခံလိုက်ပါလက်မခံတော့ဘာဖြစ်တော့ဘာမှဖြစ်ဝင်တော့ကြုံဖြစ်မှာပေါ့ကွာဒါပါပဲသူလည်းခိုက်တာကမ်းပါမင်းအဖေပိုက်ဆံရှိတယ်ကိစ္စမရှိဘူးမင်းလည်းနေရကုန်ပါပဲ မင်းတို့ပိုက်ဆံကုန်ပြီးတော့ကြောင်းထားနေပြီကလာပါလို့အကုန်ကုန်ပါပဲအဲ့ဒါပဲမင်းလက်ထက်ကြရစီသွားပါပဲအဲ့ဒါသာသမီလက်ထက်ကြတော့ပစ္စည်းတွေပစ္စည်းတွေဆိုလို့အဲ့ဒါမျိုးပြောတာအဲ့တော့ကြောင်းနေနိုင်လို့ရှိရင်သူများတဲ့တပန်းမတားဘူးလားဘယ်တော့မှသင်တဲ့ဥပမာပြောလို့ရှိရင်ကျွဲဆုံးသင်နဲ့မတူဘူးလားကောင်းပြီမင်းကကျွဲဆုံးသင်ပြီးတော့မှဟိုင်းစင်ကအရှိထရဲနေလို့အရှိထတာခံရတဲ့သင်မျိုးဖြစ်ကုန်လို့ကောင်းပြီ ပြတ်ကလေးတော့ပိုက်ဆံရှိတော့မင်းကအဲ့ပိုက်ဆံကိုဘာတွေလုပ်နေလဲပိုက်ဆံနဲ့မင်းအချိန်တွေကိုဘယ်လိုချုပ်နေလဲအဲ့ဒါပြောစမ်းတာပေါ့မင်းတို့ငါသတိပေးလိုက်မယ်နော်အင်္ဂလိပ်စကားလေးတစ်ခုရှိတယ် life is made up of time ဘဝဆိုတာအချိန်နဲ့ပွဲထားတာမင်းအသက်ဘယ်လောက်ရှိလဲ16နှစ်အဲ့ဒါဆိုအချိန်กว่าဆရာတော်တွေအသက်ဘယ်လောက်ရှိလဲ60အချိန်กว่าအချိန်မပါမနဲ့ဘဝမရှိဘူးဦးဝဲခောက်ခနေသေးသွားလို့ရှိရင်ဘဝမရှိတော့ နောက်ဆိုအချိန်မှပြည့်လိုက်တယ်အဲ့တော့ဘဝဆိုတာအချိန်ကိုပြောတာဘဝကိုမေတ္တာမို့ထားလားထိုင်အချိန်ကိုတမို့ထားမင်းအချိန်ပေါင်းများစွာကိုဘယ်မှာတုံးနေလဲတပိတ်လိုက်ပါလားလူတယောက်ရဲ့စိတ်နဲ့ဇေယိုက်ကိုသိရင်တဲ့သူ့အားရတဲ့အချိန်တွေကိုဘယ်လိုသုံးလဲဆိုတာကြည့်ပါအဲ့ဒီကောင်ကသူ့အားရတဲ့အချိန်မှာလပိတ်ဆိုင်မှာကုန်းနေလို့ရှိရင်အဲ့ဒီကောင်ကလပိတ်ဆိုင်ရင်ကျင်းမှုလပိတ်ဆိုင်ကကောင်းမဲ့ဖြစ်မယ် အခုပိုက်ဆံရှိတဲ့ credit ကပူးစိန်ထားရတယ်။သူကပိုက်ဆံရှိတဲ့လက်ဖိတ်ဆိုင်မဟုတ်တော့ဘူး။ဘယ်ရောက်သွားလဲဆိုတော့ကာရာအိုကေတို့ငါတို့ညာတို့ငါမသိတဲ့ဟာတွေပေါ့ကွာငါလည်းမရောက်ဘူးပါဘူး။အဲ့ဒီမှာအချိန်ကုန်တယ်။ပြောလိုက်အောင်မယ်မင်းဒီပိုက်ဆံရှိရင်တော့များလာလို့ရှိရင်ပေါ်တော်တော်ဖြစ်လာတယ်ခရီးထားရမယ်။ငါကိုယ်လည်းဒီမိုးကုတ်မှာရောက်လာတဲ့အခါတုန်းကမိုးကုတ်မှာဆင်းရဲနဲ့သွားပြီးလေရင်းနဲ့ကြောက်အောင်လာတဲ့ကောင်လေးတစ်ယောက်မြောက်ကိုတွေ့ဘူးလေ။ဟာလုပ်တယ်ရှင်တော့ အဲ့ဒီကာရာအိုကေဆိုတော့ဟိုလက်စိတ်ပေါက်ဆက်လာရှိတဲ့တင်လင်းတော်မှာကောင်မလေးတွေကလည်းဥဆောင်သွားနေရာတိုင်းကိုအမလီပန်းလို့တီးဆိုတော့နားချင်တဲ့တောင်းချီပြီးကုန်လိမ့်မယ်ဆိုရင်အိမ်နေကြမှာသူကြောက်ကြောက်ဒါနဲ့ဒီကောင်လေးတွေမေးကြောက်မင်းတို့ကွာဆရာသမားတို့ကငါလည်းခေါ်ပြီးတော့မေးကြောက်တ냐တ냐မှာတောင်းချီကုန်လိမ့်မယ်ဆိုရင်ဟာဆရာရေတောင်းလောက်ကတော့ပြောပြောလားတောင်းလောက်ကတော့တေရောဘောကငါဘာဆက်ပြောတော့မယ် အဲ့ဒီမှာပြန်စဉ်းစားကြတော့သူ့ဘဝရည်မှန်းချက်ကြီးကလူကတော့ဘလောက်ကြီးရမယ်ဆိုမှန်းလို့သိကြီးရမှာပေါ့တဖြည်းဖြည်းချမ်းသာအောင်ဘယ်လိုဖြစ်အောင်ဘာဖြစ်အောင်လောကကြီးမှာဘာလို့မကြမ်းဒါတွေတန်းရှိနေမှာပေါ့ဒါမှကြမ်းပိုက်ဆံချမ်းသာသွားတဲ့ခါကျတော့ဒီကချမ်းသာကြီးရဲ့ဓာတ်ကိုမခံနိုင်ဘူးလူတော်တော်များများဟာနော်ဆင်းရဲရဲ့ဓာတ်ကိုခံနိုင်တယ်နော်ချမ်းသာကြီးရဲ့ဓာတ်ကိုခံနိုင်ဖို့မလိုဘူးနော်ဒုက္ခမှမျိုးကြစဉ်းစားကြည့်ပါဟိုးရေလုံးကတခင်နေပါရင်ညာရေးဆိုတဲ့ဥစ္စာဒုက္ခစီးမှလူရ င်းရဲတုန်းကတော့တိုင်းပြည်ကိုတကယ်ချစ်ပြီးတကယ်ကိုအမျိုးချစ်စိတ်နဲ့လုပ်ခဲ့တာနော်။နောက်ပိုင်းချမ်းသာလာတော့ပေါက်ကြရဖြစ်ကုန်တယ်ဒီသခင်ကြီး။ငါကိုယ်တိုင်မျက်စိနဲ့မြင်ခဲ့ရလို့ငါပြောတာ။ဟုတ်သောအာနာမရှိတဲ့ဓာတ်ကိုတို့ခံနိုင်တယ်။ဆင်းရဲတဲ့ဓာတ်ကိုခံနိုင်တယ်။အာနာဓာတ်ကိုမခံနိုင်ဘူးဆင်းရဲတဲ့ဓာတ်ကိုခံနိုင်ဘူး။အဲဒါတို့ကောင်းလေးကြီးစောစောကပြောရလို့ပေါ့နော်။သူများစီကနေသင်္ကန်းသာယူကြ။မင်းတို့ကရုပ်ဆိုးတဲ့ဓာတ်ကိုခံနိုင်အောင်ကြိုးစားကြ။ချမ်းသာတဲ့ဓာတ်ကိုခံနိုင်အောင်ကြိုးစားကြ။ ဆင်းရဲကောင်းကတော့သူ့ဓာတ်နဲ့သူပြီးပြီးသားဆိုတော့အဲ့ဒီဟာကျိုးစားပန်းသားခံပြီးတက်လာလိမ့်မယ်ဆင်းရဲကောင်းကလည်းသူ့ဘာသူကျိုးစားပြီးအောင်နေလာလိမ့်မယ်အဲ့ဒီချမ်းသာတဲ့ဓာတ်ကတော့မင်းခါတော့မထောက်ကြမှာဒုက္ခတော့မအမယ်လေးထအောင်လို့မရဘူးဗျာမင်းတို့အဲ့ဒါစဉ်းစားကြအဲ့ကောင်လေးတွေလည်းရင်ဆွဲတဲ့ကောင်မလေးတွေနော်ကြားကြတိထားနော်မိန်းကလေးဘလောက်ချောနေနေနော်သေးရင်ကမကောင်ကောက်တတ်တယ်ပြတ်တတ်တယ်ဘာညာဆိုလို့ရှိရင်အဲ့ဒါဆိုပြီးကြတော့လူမယားတယောက်ရတဲ့ခါကျလူမယားကြီးကြည့်ပြီးတော့ကြောက်ကြကြရုပ်ကိုမေ့နေကြတာသေရင်ကောင်းတယ်မကောင်းတယ်ဆိုတာတီးတီးတာ အဲဒီမိမအေးကြရင်သမီးကောင်းကောင်းချက်ဆိုတာသင်ကောင်းကောင်းချက်ဆိုတာဒါကိုကြည့်တာကျန်တဲ့ဥစ္စာတွေအကုန်လုံးပြီးဒါကြောင့်မို့လို့တချို့ရုပ်ချောပါဆိုမိမတွေလင်ကားပြစ်သွားတယ်ဆိုအဲ့ဒါတချို့ရုပ်ချောပါလဲဆိုကောင်းတယ်မိမကွာပါလဲဆိုအဲ့ဒါအဲ့တော့ဒါအိမ်တော်ကြီးပါကွာရှောက်ပြောတယ်မကောင်းလည်းမကောင်းပါကိုညံနဲ့ကိုချက်ပြီးစဉ်းစားရပါပြောချင်တယ်ကလောကကြီးကမင်းတို့ကိုပေးလိုက်တဲ့အခွင့်အရေးကိုအတုံးချကြအတုံးမချနိုင်လို့ရှိရင်တော့အတုံးဒိဋ္ဌိမရှိတော့ဘူးအဲ့တော့တခုနဲ့ပြောချင်တာ ရုပ်ဆိုးတဲ့ကလေးတွေကအဆုံးမပေးတာနော်။ဘာလို့ရုပ်ဆိုးတဲ့ကလေးတွေကိုအားပေးလို့လည်းမကောက်ဘူး။ရုပ်ဆိုးတဲ့ရုပ်ဆိုးတဲ့ကလေးတွေလည်းငါနည်းနည်းဂရိပေးရတာ哦။အဲ့ဒီရုပ်ဆိုးတဲ့ရုပ်ဆိုးတဲ့ကလေးတွေနဲ့ပတ်သက်ပြီးသင်္ကန်းသာယူဖို့ကိစ္စအားကြတော့ငါဘာလို့သွားဂရိရလဲဆိုရှိနော်။ဟေးမြတ်စွာဘုရားရှင်လက်ထက်တုန်းကမဟာဒုက္ခနဲ့ကြောက်ဝေးသိဆင်းရဲလုံးအချင်းမဟာဒုက္ခသူကဟုတ်တဘောရတော့သူကဘာဖြစ်ခဲ့လဲဆိုတော့သိဆင်းရဲလုံးအချင်းတို့ သိခြင်းလို့အားကြီးလို့ဒီဘုရားရှင်ကိုဆုတက်ချင်တာတော့မကတ်နိုင်ဘူးမကတ်နိုင်တော့သူခင်ဗျာသူများအိမ်မှာကျုံလို့ပြီးတော့ဆံလေးတွေရှာရတယ်လူများတယောက်လို့ငကြီးလေးနှစ်ကောင်ကိုတဏှာစီမှာတွားပြီးကူးညီပြီးလုပ်တဲ့ခါကျတော့မှငကြီးလေးရရတော့အဲ့ငကြီးသားလေးနဲ့ဆုကတ်ခဲ့ရတယ်အဲ့ဒါနဲ့မြတ်စွာဘုရားသခင်လက်ထက်ရောက်တဲ့ခါကျတော့သူကဘာလားဖြစ်နေတော့ကိုဘောရမမြတ်စွာဘုရားပေါ့သူ့လက်ထက်ရောက်တဲ့ခါကျတော့အဲ့မာတို့လားဖြစ်တော့ အဲ့ဟိုမဟာရုပ်ကနေပြီးတော့လာဖြစ်တော့သူကဘာလဲသူဆိုပထီးကြီးတယောက်ရဲ့ပထီးမကြီးတယောက်ဝင်နေဝင်နေမောက်ပန်ဒီမောက်ပန်ဒီလာချင်ဖြစ်တဲ့ခါကျတော့သူအရွယ်ရောက်လာတဲ့ခါကျတော့ခေါင်းခွေပြီးပူလာတယ်သူတာမဏေကြီးရေဘာညာဆိုတော့မေဖေးရလည်းပဲပြင်းမတန်ချစ်တဲ့သာကိုင်ခါတာပြည့်ပြည့်ပြီးပါတော့ဆိုပြီးထားပြလိုက်တော့ကျွန်တော်ခွန်ကြီးရဲ့ပင်နေပါမယ်အဲ့လိုထားလိုက်တဲ့ခါမှာကြီးရဲ့ဥပ္ပဒေဆရာ ဥပဒေဆရာကမင်းတို့နားလည်အောင်ပြောလို့ဥပဒေဆို guardian ပေါ့အနိကကြည့်ကြတဲ့သူကပြောတာရှင်သာရိပုတ္တရာကိုတော်ကြီးအဲ့ဒါနဲ့ခဏရပြေးတော့လူထွက်တော့မယ်လူထွက်တော့မယ်ဆိုတဲ့ခါကျတော့ဂိုင်းပဏိရေဒါအောက်မေ့အိမ်ပြန်မယ်ဆိုတဲ့ခါကျတော့ကျန်တော့ဆရာရှင်သာရိပုတ္တရာကိုတော်ကြီးကရှိကသူကနောက်ကအဲ့ဒီမှာလေဝင်နေတဲ့ဖြတ်ပြီးတော့ပြန်လာတော့လေဝင်နေကလည်းစိတ်လို့သိုးလို့ထုံလုံးလုံးတစောင်းမိုးတံမိုးပေါ့ ဟုတ်လားသွေးဆိုလူလည်းဝင်းကြီးတွေလည်းဖြတ်ပြလာတယ်ပေါ့ရှင်သာရိပုတ္တရာကိုရောကြီးကလည်းရှိကနေပြောသင်္ကန်းတော်ကြီးကလည်းလင်းလင်းနဲ့နောက်ကကိုရင်လေးကလည်းသင်္ကန်းလေးမနိုင်တိုင်းနဲ့ရှင်မန္ဒီကလိုက်လာတော့ပတိသာဆိုတော့လေရာတွေမမြင်ဘူးရှာအရှင်ဗျာဒါပါလဲဗျလက်ဝင်းကြီးကွဟဲ့ရှာရောဗာလဲဖျက်ဆိုတော့ရှေ့ကြည့်လိုက်တော့ရေမြောင်းလို့ပြောတော့ဘယ်အဲ့ဒါရေမြောင်းလို့ခေါ်တယ်ကွအဲ့ဒီရေမြောင်းကဘာဖြစ်လို့လုထားလဲဖျက် ဝယ်ရေကိုလေယာရောက်အောင်လို့ရုပ်ထုတ်ပေးတယ်ပေါ့အဲ့ဒီရုပ်ထုတ်ရတဲ့ခါကျရေကလေယာကိုရောက်လာဖေ။လက်ဆောင်သက်သားရဲ့အရှင်ဘုရားရေထဲမှာစိတ်ရှိသလားညီရှင်ပိုင်းဘုရားကိုလိုရဘယ်ရှိမလဲကွယ်ဆိုလိုက်တော့မှရှင်ပန်းကြီးကသိချက်သိမှတာအော်သိမရှိတဲ့ရေတောင်ကမြောက်တယ်လို့လူရရောက်နေနေသိရှိတဲ့ငါဟာဘာရောက်တဲ့ဘက်တခု မရောက်မနေရမလဲအဲ့ဒါနဲ့ဆက်ပြီးထွက်လာလိုက်တော့မုတ်ဆိုးကြီးတယောက်ကမြားလေးတွေကိုမိကင်းပြီးတော့မျက်စိလေးတစ်ဖက်ပြေးပြီးချောင်းအရှင်ပြန်အဲ့လူကြီးဘာလုပ်ထားလဲဖေ။ဘယ်မြားချောင်းတာပေါ့ကွယ်။ဘာဖြစ်လို့ချောင်းတာလဲဖေ။ဘယ်လူရပြောင်းလို့ပေါ့။အရှင်ပြန်ဟာအရှင်ပြန်ဟာအရှင်မြားတွေမှာသိရှိလားဖေ။ဘယ်ရှိလဲကွယ်။အဲ့ဒါမှ ကိုရင်လေးပန်လေးကရှင်ပန်လေးကသူကစိတ်မရှိတဲ့ရေတောင်မှမြောက်စိတ်မရှိတဲ့ပြားတောင်မှမင်းသေးပြီးချောက်လို့လေရောင်ရောင်နဲ့ရောက်နိုင်လေရင်စိတ်ရှိတဲ့ငါဟာဘာကြောင့်တမက်တစ်ခုမရောက်အောင်မလဲလို့စဉ်းစားတော့ရှင်သာရိပုတ္တရာကိုရင်လေးစဉ်းစားတဲ့ဥစ္စာအကုန်သိနေတယ်ဆက်ပြီးလာတော့လမ်းရှောင်းရင်းရှောင်းရင်းကနေတော့တဏှာရောက်တော့လူကြီးတယောက်ကတစ်တုံးကြီးတစ်တုံးကိုဒုံဒုံနဲ့အခါတော့ဓမ္မကြီးရဲ့ရွေးနေတယ်အရှင်ကအဲ့ဒီဘာလုပ်နေလဲ တယ်သိယူတာလို့ခေါ်တယ်။ဘာဖြစ်လို့ယူတာလဲ။တစ်တုံးညကောက်တယ်။ကောက်တော့လည်းချောင်းတာကိုယူတာ။အဲ့ဒီလိုယူလိုက်တော့အဲ့ဒီတုံးညချောင်းတာချောင်းတာဘောတိုင်။အရှင်းပြ။အဲ့ဒီတုံးညမှာသိရှိလာရင်မရှိဘူးလေ။သိမရှိတဲ့တစ်တုံးမှာမြင်းတက်ပြီးချောင်းယူလို့ရသေးလို့ရှင်။ပန်ဒီရေသိရှိတဲ့ငါဘာကြောင့်တစ်ဖက်တစ်ခုမပြောအောင်မလဲလို့သူ့ဖြစ်စဉ်းစားတော့အရှင်ဘုရား တချို့ကတတိယသိရှိရဖျာပြီးတော့ကြောင်းပြန်မရသေးဖျာပြီးတော့အရှင်ဖျားတို့ကိုမိဘရောက်ချင်တယ်မျက်မှောက်ပြုနေတယ်ဖျာကြောင်းပြန်မရသေးဆိုလိုက်တဲ့ခါကြတော့မှဒီဒီပြန်နေတော့ပေါ့ဖျာဖျာတဲ့ကြတော့ကြောင်းပြန်တော့ကဲအဲ့ဒီမှာတရားကိုပြေးတယ်သူကလူအပ်တဲ့ကမ္မထံကိုပြေးအဲ့ဒါလေးကိုဒီဆိုင်ဘာမှစိတ်ကိုမရောက်စင်းနဲ့ဘယ်မှမရောက်စင်းနဲ့ကိုယ်စိတ်ကိုဘူးဆိုင်ကိုယ်စိတ်ကလေးဘယ်သွားလဲဆိုဒီဆိုင်ခရစ်မတ်ထားကိုင်းနဲ့ဆုံးရတော့မှာအရှင်မြတ်ဆုံးရပါလို့လားဖျာအေးသွားမှာပေါ့ကွယ် အရှင်များဆုံးမတော်ရင်ဒီလိုဟိုငကျင်းသားလေးပေါအောင်ခံနေမှာပြဒီကွယ်ရတယ်လေရမို့ဒီလေးရဲ့မဏိရဲ့ငကျင်းသားတွေစစ်မြောက်ပါနဲ့အဲ့ဒီငါပြောတဲ့ချက်မှာကမ္မထမ်းထဲမှာအာယုံထားသမှာငကျင်းသားတွေထားသမှာထားပြီးခဲ့တဲ့ခါကျတော့ကလေးလေးကအာယုံပြည့်တဲ့အခါပါရမီကပါနေတော့သောတာပတ္တိနဲ့တမက်သဂရာဂာမိနဲ့အနာဂါမိနဲ့တတိယမြတ်ပြီးတော့နောက်ဆုံးအရဟတမက်ကိုရောက်ခါနေတော့ ဆဲဆဲဆဲဆဲဆဲဆဲဆဲဆဲလေးမှဖြစ်နေတော့ရှင်သာရိပုတ္တရာကိုရောကြီးကသုခန္ဓာကနေပြန်လာတော့မြတ်စွာဘုရားတက္ကဆန့်ကျက်ဒီကလေးဟာအရဟတမေဆိုင်တော့မယ်ဆိုရလေငါသားသာရိပုတ္တရာပြန်ရောက်လာလို့ရှိရင်ချုံချုံချွတ်ချွတ်အတန်ကြားလို့ရှိရင်ဖြစ်ဒီကလေးဟာအာယုန်လေးပြရည်ရဲ့ဆိုရလေဒီကလေးကိုကြည့်ပြီးတော့ငါသားသာရိပုတ္တရာအပြင်မှာရပ်ပြီးနေရလို့ရှိရင်သမဏတရုတ်ပါလို့ဆိုရယဟန်ရဲ့အိမ်ကြီးပြရည်ရဲ့ဆိုတော့မြတ်စွာဘုရားတက္က ကျောင်းပရဝကတော့နေပြီးတော့မှရှင်သာရိပုတ္တရာယူတယ်ကျတော့ရသော်ဘုရားသခင်မြင်တော့ရှင်သာရိပုတ္တရာဥခိုက်ပြီးကြောလိုက်တဲ့ခါကျမှသာရိပုတ္တရာသုံးကမြညှက်ရဲ့လားဆိုတော့စကားလေးပဋိတန္တရာပြုတာလေးပါတရားလေးပါလေးကိုသူ့လို့လိုက်တော့တရားတစ်ထုံးနှစ်ထုံးအဲ့ဒီတရားတစ်ထုံးတစ်ဖက်ပြေးသွားတဲ့ပြေးလိုက်မှာဘုရားရှင်လည်းပဲမေးလိုက်တဲ့ဟာကိုရှင်သာရိပုတ္တရာပြောတစ်ထုံးတစ်ဖက်လည်းပြေးရော ဘုရင်ကပဏိတဆိုတဲ့တာမဏေလေးနဲ့အရတ္တမတမက်ကိုဆက်ပါတယ်ပြောချင်တာကကောင်းလေးတွေကောင်းပါလိမ့်မင်းတို့ရုပ်ဆိုးတဲ့ကလေးတွေကလည်းမင်းတို့ရဲ့အခြေကိုလက်ခံလိုက်သမားဆင်းရဲတယ်ဆိုလည်းလက်ခံလိုက်သမားပညာမတတ်ဘူးလို့လက်ခံလိုက်သမားအဲ့ဒါလက်မခံမဲနဲ့လောကကြီးကိုမနာကြီးစမ်းပါနဲ့ပတ်ဝန်းကျင်ကိုမမုန်းကြီးစမ်းပါနဲ့ကိုယ့်ဘဝကိုဝင်းမနေစမ်းပါနဲ့အဲ့ဒီကနေနောက်ဆက်တက်ပြီးကြိုးစားစမ်းပါအဲ့ဒီပြင်ရုပ်ဆိုးတဲ့ကလေးတွေ ပတ်ဝန်းကျင်ကမျက်နှာသာပေးတဲ့ကလေးကလည်းပဲဘယ်လိုပြုရမလဲဆိုတော့ငါတို့ဟာရုပ်ထူးတဲ့သူတွေကမှအောင်မြင်နေလို့ရှိရင်ငါတို့ဘာလို့မအောင်မြင်နိုင်ရမလဲစိတ်မရှိတဲ့ရေတောင်းမှပြောက်ကလေးရောက်လူရရောက်နေပြီစိတ်ရှိတဲ့ငါဟာဘာကြောင့်တပတ်တစ်ခုမရောက်ခွင့်နေနိုင်ရမလဲဆိုတဲ့ရှင်ပန္တိရဲ့အကြံစီလို့ရုပ်မဆုရုပ်ဆိုးတဲ့သူတွေတောင်မှလောကကြီးအောင်မြင်နေနေရင်ရုပ်ဆတဲ့ငါတို့ကလောကကြီးကိုဘာကြောင့်မအောင်မြင်နိုင်ရမလဲဆိုတဲ့စိတ်နဲ့ကြိုးစားကြတာမှအထုတ်ချတာမှ လောကကြီးရင်ဆိုင်ရာဈာမလို့ပြောရင်ဒီကိုချက်လိုက်ပါတယ် တယ်ပြုလိုက်တယ်ဘာညာဆိုလို့ရှိရင်အဲ့နောက်ဆုံးပိတ်ကြတော့လူမယားတယောက်ရတဲ့ခါကျလူမယားကြီးကြည့်ပြီးတော့တယောက်တယောက်ရုပ်ကိုမေ့နေကြတာဟာသိရင်ကောင်းတယ်မကောင်းတယ်ဆိုတာတီးတီးတာအဲ့မိမအိတ်ကြိုက်သမီးကောင်းအောင်ချက်ဆိုတာဟင်းကောင်းအောင်ချက်ဆိုတာဒါကိုကြည့်တာကျန်တဲ့ဥစ္စာတွေအကုန်လုံးပြီးဒါကြောင့်မို့လို့တချို့ရေချောပါဆိုမိမတွေရေငန်းပြစ်သွားလို့ဆိုအဲ့ဒါတချို့ရေချောပါလဲဆိုကောင်းလို့မိမကွာပါလဲဆိုအဲ့ဒါအဲ့တော့ဒါအိမ်တော်ကြီးပါကွာချက်ပြောတော့မကောင်းလည်းမကောင်းပါကိုယ်ဉာဏ်နဲ့ကိုယ်ချက်ပြီးစဉ်းစားရပါပြောနေတယ်ကြလောကကြီးကမင်းတို့ကိုပေးလိုက်တဲ့အခွင့်အရေးကိုအသုံးချကြ အသုံးမချနိုင်လို့ရှိရင်တော့အထုတ်ဒိဗေမရှိတော့ဘူးအဲ့တော့တခုနဲ့ပြောချင်တာရုပ်ဆွဲတဲ့ကလေးတွေကအဆုံးမပေးတာဟုတ်တော့ရုပ်ဆွဲတဲ့ကလေးတွေကိုအားပေးလို့မကောက်ဘူးရုပ်ဆွဲတဲ့ရုပ်ဆွဲတဲ့ကလေးတွေလည်းငါနည်းနည်းဂရိပြရတာကိုအဲ့ရုပ်ဆွဲတဲ့ရုပ်ဆွဲတဲ့ကလေးတွေနဲ့ပတ်သက်ပြီးသင်္ကန်းကယူကိစ္စအားကြတော့ငါဘာလို့သွားဂရိရလဲဆိုရှင်နော်ဟေးမြတ်စွာဘုရားရှင်လက်ထက်တုန်းကမဟာတုတ်ဟိုကြောက်ကြီးသိစေလုံးအကြီးမဟာတုတ် သူကဟိုးတဘောရတော့သူကမဖြစ်ခဲ့တယ်ဆိုတော့သိချင်းတော့အာကြီးတို့သိချင်းတော့အာကြီးတို့ဒီဘုရားရှင်ကိုဆုကတ်ချင်တာမကတ်တယ်မကတ်နိုင်တော့သူခင်ဗျာသူများအိမ်မှာကျင်းလိုက်ပြီးတော့ဆံလေးတွေရှားရတယ်ဒီမယားပြောက်လို့ငကြင်းလေးနှစ်ကောင်ကိုတန်ငါစီမှာတွားပြီးကူးညီပြီးရုပ်တဲ့ခါကျတော့မှငကြင်းလေးရရတော့အဲ့ငကြင်းသားလေးနဲ့ဆုကတ်ခဲ့ရတယ်အဲ့ဒါနဲ့မြတ်စွာဘုရားသခင်လက်ထက်ရောက်တဲ့ခါကျတော့သူကဘာလားဖြစ်နေလဲ ကိုဘောရမမြတ်စွာဘုရားပေါ့သူ့လက်ထက်ရောက်တဲ့ခါကျတော့အဲ့မာတို့လာဖြစ်တော့အဲ့ဟိုမာတို့ကနေပြီးတော့လာဖြစ်တော့သူကမာလာဖြစ်တော့တထေးကြီးတယောက်ရဲ့တထေးမကြီးတယောက်ဝင်းနေမှာဝင်းနေမောပန္တိမောပန္တိလာဖြစ်ဖြစ်တဲ့ခါကျတော့သူအရွယ်ရောက်လာတဲ့ခါကျတော့ခေါင်းခွေပြီးပူလာတယ်သူတာမဏေကြီးရေဘာညာဆိုတော့မေဖေရလည်းပဲအင်းမတန်ရှိတဲ့သာကိုက်ကာတာပြည်ကြီးပြပါတော့ဆိုပြီးထားပြလိုက်တော့ကျွန်တော်ခုနှစ်ရက်ပဲနေပါမယ်အဲ့လိုထားလိုက်တဲ့ခါမှာ သူရဲ့ဥပိ္ပေဆရာဥပိ္ပေဆရာဆိုမင်းတို့နားလည်အောင်ဆိုဘုခိဆိုဂါဒီယန်ပေါ့အနိကကြည့်ကြတဲ့သူကပေါ့ရှင်သာရိပုတ္တရာကိုရောကြီးအဲ့ဒါနဲ့ခုနှစ်ရက်ပြည့်တော့လူထွက်တော့မယ်လူထွက်တော့မယ်ဆိုတဲ့ခါကျတော့ဂိုင်းပါဠိရေဒါအောက်မေ့အိမ်ပြန်မယ်ဆိုတဲ့ခါကျတော့ပြန်တော့ဗျာရှင်သာရိပုတ္တရာကိုရောကြီးကရှိကသူကနောက်ကအဲ့ဒီမှာလေဝင်နေတဲ့ဖြတ်ပြီးတော့ပြန်လာတော့လေဝင်ကလည်းစိတ်လို့သိုးလို့ ဖုံလုံးလုံးလို့တစားမုံတာမျိုးပေါ့ဟုတ်လားစေးဆိုလူလည်းဝင်းကြီးတွေလည်းဖြတ်ပြလာတယ်ပေါ့ရှင်မာရိပုတ္တရာကိုရောကြီးကလည်းရှိကနေပြောသင်္ကန်းတော်ကြီးကလေးလေးလေးနဲ့နောက်ကကိုရင်လေးကလည်းသင်္ကန်းလေးမနိုင်တဲ့တိုင်းနဲ့ရှင်မန္ဒီကလိုက်လာတော့ပတိသာဆိုတော့လေရာတွေမမြင်ဘူးရှာအရှင်ဗျာဒါပါလဲဗျလေခွင်းကြီးကွအဲ့ဒါချာဘာလဲဖျက်ပဲရှဲ့ကြည့်လိုက်တော့ရေမြောင်းလို့ပြီးတော့ဘယ်အဲ့ဒါရေမြောင်းလို့ခေါ်လဲကွ အဲ့ဒီရေလုံးကဘာဖြစ်လို့လုထားလဲဖေ။ဘယ်ရေကိုလေယာရောက်အောင်လို့မြောက်ဖောက်ပေးတာပေါ့။အဲ့ဒီကိုမြောက်ဖောက်ရတဲ့ခါကျရေကလေယာကိုရောက်လာဖေ။ရောက်တာပဲသားရဲ့။အရှင်ဘုရားရေထဲမှာစိတ်ရှိသလားကြီး။ရှင်ဘိုင်းဘုရားကိုလည်းဘယ်ရှိမလဲကွယ်။ဒီလိုက်တော့မှရှင်ပန်းကြီးကသိချက်သိမ်းလာတာ။အော်သိမရှိတဲ့ရေတောင်က မြောက်ကျလို့ဒီဟာရောက်နေပြီသိရှိတဲ့ငါဟာဘာကြောင့်တပတ်တခုမရောက်ပဲနေရမလဲအဲ့ဒါနဲ့ဆက်ပြီးထွက်လာလိုက်တော့မုတ်ဆွေကြီးတယောက်ကပြားလေးကိုမိကင်းပြီးတော့ရက်စီလေးတစ်ဖက်ပြေးပြီးချောင်းအရှင်ဘုရားအဲ့လူကြီးဘာလုပ်ထားလဲဗျ။ကိုင်းပြားချောင်းတာပေါ့ကွယ်။ဘာဖြစ်လို့ချောင်းတာလဲဖေ။ဝဲလျာပြောင်းလို့ပေါ့။အရှင်ဘုရားအရှင်ဘုရားအရှင်ပြားလေးမှာသိရှိလားဖေ။ ဘယ်ရှိမလဲကွအဲ့ဒါမှကိုရင်းပန်လေးကရှင်ပန်လေးကသူကစိတ်မရှိတဲ့ရေတောင်မှမြောက်စိတ်မရှိတဲ့ပြားတောင်မှမင်းပြေးပြီးဖြောက်လို့လေရောင်ရောင်ရောက်နိုင်လေစိတ်ရှိတဲ့ငါဟာဘာကြောင့်တမက်တစ်ခုမရောမလဲလို့စဉ်းစားတော့ရှင်သာရိပုတ္တရာကကိုရင်းစဉ်းစားတဲ့ဥစ္စာအကုန်လုံးသိရဲ့ဖြစ်ပြီးသားတော့လမ်းရှောင်းရင်းရှောင်းရင်းကနေတော့တနေရာရောက်တော့ဒီကြီးတက်ကတစ်တုံးကြီးတစ်တုံးကိုဒုံဒုံနဲ့တခါတည်းဓမ္မကြီးနဲ့ရွေးနေတယ် အရှင်ဗျာအဲ့လူကြီးဘာလုပ်နေလဲဗျာဘယ်သိရတာလို့ခေါ်ရဲ့ဘာဖြစ်လို့ယူတာဗျာတစ်တုံးမြကောက်တယ်ကောက်တော့လည်းဖြောင်းသွားလို့ယူတာပေါ့အဲ့ဒီလိုယူလိုက်တော့အဲ့တစ်တုံးမြဖြောင်းလာဖြောင်းလာဘောတိုင်အရှင်ဗျာအဲ့ဒီတစ်တုံးကြီးမှာသိရှိလာရင်ဘယ်ရှိမလဲသိမရှိတဲ့တစ်တုံးကမြင်းပေပြီးဖြောင်းလို့ယူလို့ရသေးလို့ရှင်ပန်ဒီရေသိရှိတဲ့ငါဘာကြောင့်တစ်ဖက်တစ်ဖက်မပြောအောင်မလဲလို့သူ့ပြည်စဉ်းစားတော့ အရှင်ဘုရားအရှင်ဘုရားတတိယသိရှိတယ်ဖျာပြီးတော့ကြောင်ပြန်မရစေဖျာပြီးတော့အရှင်ဘုရားတို့မိဘရောက်ဖြစ်နေဖျာမျက်မှောက်ပြုခြင်းနဲ့ဖျာကြောင်ပြန်မရစေဆိုလိုက်တဲ့ခါကြတော့မှဒီမိပြန်နေတယ်ပေါ့ဖျာဖျာခဲ့ကြတော့ကြောင်ပြန်တော့ကဲအဲ့ဒီမှာတရားကိုသိတယ်သူကလိုအပ်တဲ့ကမ္မထံကိုသိအဲ့ဒါလေးကိုယူဆိုင်ဘာမှစိတ်ကိုမရောက်စေနဲ့ဘယ်မှမရောက်စေနဲ့ကိုယ်စိတ်ကိုဂရုစိုက်ကိုယ်စိတ်ကလေးဘယ်သွားလဲဆိုဒီစိတ်ပြိမှတ်ထား တိုက်နေတာဆုံးရသွားမို့အရှင်မြတ်ဆုံးရသွားလို့လားဖေအေးသွားမှာပေါ့ကွယ်အရှင်မြတ်ဆုံးရသွားရင်ဒီတော့ဟိုငချင်းသားလေးပေါအောင်ခံနေမှာပေါ့ဒီကွယ်ကြကြလေးရမို့လူကြီးရဲ့မဏိရဲ့ငချင်းသားတွေပြစ်မြောက်ပါနဲ့အဲ့ဒီငါပြောတဲ့ချက်မှာကမ္မထမ်းထဲမှာအာယုထားသမှာငချင်းသားတွေထားသမှာထားပြီးခဲ့တဲ့ခါကျတော့ကလေးတွေကအာယုပြလိုက်တဲ့ဥစ္စာပါရမီကပါနေတော့တတပတ္တိနဲ့တမက် သဂရာဂါမိနဲ့အနာဂါမိနဲ့တတိယမက်ပြီးတော့နောက်ဆုံးအရဟတမက်ကိုရောက်ခံပြီးတော့ဆယ်ဆယ်ဆယ်ဆယ်ဆယ်ဆယ်ဆယ်ဆယ်လေးမှဖြစ်နေတော့ရှင်သာရိပုတ္တရာကိုရောကြီးကသုခန္ဓာကနေပြန်လာတော့မြတ်စွာဘုရားကဆန့်ကျက်ဒီခရိယာအရဟတမက်ဆိုင်တော့မယ်တို့လည်းနတ်သားပါရိပုတ္တရာပြန်ရောက်လာလို့ရှိရင်ချုံချုံချွတ်ချွတ်အပန်ကြားလို့ရှိရင်ဖြစ်ဒီခရိဟာအာယုန်တရားကြီးရဲ့တို့လည်းဒီခရိကိုကြည့်ပြီးတော့နတ်သားပါရိပုတ္တရာအပြင် မှာရပ်ပြီးနေရလို့ရှိရင်သမဏသရုပ်တာဆိုတာယဟန်ရဲ့အိမ်ကြီးတရားကြီးရဲ့ထုကမြတ်စွာဘုရားတခါကျောင်းတော်ကကွာနေပြီးတော့မှရှင်သာရိပုတ္တရာကျူတယ်ကျူတော့မြတ်စွာဘုရားတခင်မြင်တော့ရှင်သာရိပုတ္တရာဥခိုက်ပြီးကြောလိုက်တဲ့ခါကျမှသာရိပုတ္တရာသုံးကမြညရဲ့လားဆိုတော့စကားလေးပฏิတန္တရာပြုရနေပါတရားလေးပါလို့ဆူးမိလိုက်တော့တရားတစ်ထုံးနှစ်ထုံးအဲ့ဒီတရားတစ်ထုံးတစ်ဖက်ပြေးသွားလိုက်တဲ့အပြိလိုက်မှာ ဘုရားရှင်လည်းပဲမေးလိုက်တဲ့ဟာကိုရှင်သာရိပုတ္တရာကပထုံးခေါ်တဲ့ပြေရောဘုရားကပဏိတဆိုတဲ့တာမဏေလေးနဲ့အရတ္တမတမက်ကိုစိုက်သွားတယ်ပြောချင်တာကကောင်းပြီကောင်းပါလိမ့်မင်းတို့ရုပ်ဆိုးတဲ့ကလေးတွေကလည်းမင်းတို့ရဲ့အခြေကိုလက်ခံလိုက်စမ်းပါဆင်းရဲဆိုတဲ့လက်ခံလိုက်စမ်းပါပညာမတတ်ဘူးဆိုတဲ့လက်ခံလိုက်စမ်းပါအဲ့ဒါရက်မခံမဲနဲ့လောကကြီးကိုမနာကြီးစမ်းပါနဲ့ ပတ်ဝန်းကျင်ကိုမမုန်းကြီးသမ်းပါနဲ့ကိုယ့်ဘဝကိုဝေမလင်းသမ်းပါနဲ့အဲ့ဒီကနေနောက်ထပ်တက်ပြီးကြိုးစားသမ်းပါအဲ့ဒီပြင်ရစ်ဆွဲတဲ့ကလေးတွေပတ်ဝန်းကျင်ကမျက်နှာသာပေးတဲ့ကလေးတွေကလည်းပဲဘယ်လိုပြုရမလဲဆိုတော့ငါတို့ဟာရုပ်ထူးတဲ့သူတွေတော့မအောင်မြင်နေလို့ရှိရင်ငါတို့ဘာလို့မအောင်မြင်နိုင်ရမလဲစိတ်မရှိတဲ့ရေးတောင်းမှပြောင်းကြလို့ရောက်လူရရောက်နေပြီစိတ်ရှိတဲ့ငါဘာကြောင့်တပတ်တစ်ခုမရောက်ဘဲနေနိုင်ရမလဲဆိုတဲ့ရှင်ပန္တိရဲ့အကြံစီလို့ ရုပ်မဆိုးရုပ်ဆိုးတဲ့သူတွေတောင်မှလောကကြီးကိုအောင်မြင်နိုင်ရင်ရုပ်ဆတဲ့ငါတို့ကလောကကြီးကိုဘာကြောင့်မအောင်မြင်နိုင်ရမလဲဆိုတဲ့စိတ်နဲ့ကြိုးစားကြတာမှအထုတ်ချတာမှလောကကြီးကိုရင်ဆိုင်ရာကမှလို့ပြောရင်ဒီလိုဖြစ်လိုက်ပါတယ် အရှင်ဘုရားအဲ့လူကြီးဘာလုပ်နေတာလဲဗျာဘယ်သိရတာလဲခေါ်တယ်ဘာဖြစ်လို့ကြီးတာဗျာတစ်တုံးကြီးကောက်တယ်ကောက်တော့လည်းဖြောင်းသွားကြီးတာပေါ့အဲ့ဒီလိုရေးလိုက်တော့အဲ့တစ်တုံးကြီးဖြောင်းလာဖြောင်းလာဘောတိုင်အရှင်ဘုရားအဲ့ဒီတစ်တုံးကြီးမှာသိရှိလာရင်ဘယ်ရှိမလဲသိမရှိတဲ့တစ်တုံးကမှမြင်းပေးပြီးဖြောင်းလို့ရေးလို့ရသေးလို့ရှင်ပန်ဒီရဲ့သိရှိတဲ့ငါဘာကြောင့်တစ်ဖက်တစ်ဖက်မရောအောင်မလဲလို့သူ့ပြည်စဉ်းစားတော့ အရှင်ဘုရားအရှင်ဘုရားတတိကိုသိရှိရဖျာပြီးတော့ကြောင်းပြန်မရစေဖျာပြီးတော့အရှင်ဘုရားတို့လိုမိဘရောက်ချင်တယ်ဖျာမျက်မှောက်ပြုရင်လည်းဖျာကြောင်းပြန်မရစေဆိုလိုက်တဲ့ခါကြတော့မှဒီဒီပြန်လည်းတော့ပေါ့လားပြန်ခဲ့ကြတော့ကြောင်းပြန်တော့ကဲအဲ့မှာတရားကိုသိတယ်သူလိုအပ်တဲ့ကမ္မထက်ကိုသိအဲ့ဒါလေးကိုယူဆိုင်ဘာမှစိတ်ကိုမရောက်စေနဲ့ဘယ်မှမရောက်စေနဲ့ကိုယ်စိတ်ကိုဂရုစိုက်ကိုယ်စိတ်ကလေးဘယ်သွားလဲဆိုဒီစိုက်ပြိမှတ်ထား ကိုက်နဲ့ဆုံးမသွားမှာအရှင်မြတ်ဆုံးမသွားလို့လားဖေအေးသွားမှာပေါ့ကွယ်အရှင်မြတ်ဆုံးမသွားပြီးတော့ဟိုဟိုငကျင်းသားလေးပေါအောင်ခံနေမှာပေါ့ဒီကွယ်ကြားကြလေရမို့လူကြီးရဲ့တဏှိရဲ့ငကျင်းသားတွေစစ်မြောက်ပါနဲ့အဲ့ဒီငါပြောတဲ့ချက်မှာကမ္မထန်ထဲမှာအာယုံထားတဲ့မှာငကျင်းသားတွေထားတဲ့မှာထားပြီးခဲ့တဲ့ခါကျတော့ခလေးလေးကအာယုံပြလိုက်တဲ့ဥစ္စာပါရမီကပါနေတော့တတပတ္တိနဲ့တမဲ့ သဂရာဂါမိနဲ့အနာဂါမိနဲ့တတိယမြတ်ပြီးတော့နောက်ဆုံးအဟတမေကိုရောက်ခံပြီးတော့ဆယ်ဆယ်ဆယ်ဆယ်ဆယ်ဆယ်ဆယ်လေးမှဖြစ်နေတော့ရှင်သာရိပုတ္တရာဂုရောကြီးကသုံးခန္ဓာကနေပြန်လာတော့မြတ်စွာဘုရားကဆန့်ကျက်ဒီကလေးဟာအဟတမေစိုက်တော့မယ်ဆိုရလေနတ်သားပါရိပုတ္တရာပြန်ရောက်လာလို့ရှိရင်ချုံချုံချွတ်ချွတ်အပန်ကြားလို့ရှင်ဖြစ်ဒီကလေးဟာအာယုန်လေးပြရည်ရဲ့ဆိုရလေဒီကလေးကိုကြည့်ပြီးတော့နတ်သားပါရိပုတ္တရာအပြင် မှာရပ်ပြီးနေရလို့ရှိရင်သမဏတရုတ်ပါလို့ဆိုရယဟန်ရဲ့အိမ်ကြီးတရားကြီးရဲ့ဆိုတော့မြတ်စွာဘုရားတခါကျောင်းတော်ကတော့နေပြီးတော့မှရှင်သာရိပုတ္တရာယူရဲကျတော့မြတ်စွာဘုရားတခင်မြင်တော့ရှင်သာရိပုတ္တရာဥခိုက်ပြီးကြောလိုက်တဲ့ခါကျမှသာရိပုတ္တရာသုံးကုန်များညှဲ့လားဆိုတော့စကားလေးပฏิတန္တရာပြုရလေးပါတရားလေးပါလေးကိုဆွေးနွေးလိုက်တော့တရားတစ်ထုံးနှစ်ထုံးအဲဒီတရားတစ်ထုံးတစ်ဖက်ပြေးသွားလိုက်တဲ့အပြင်မှာ ဘုရားရှင်လည်းပဲမေးလိုက်တဲ့ဟာကိုရှင်သာရိပုတ္တရာပြောတထုပ်ဆိုတဲ့ပြေရောဘုရားကပဏိတဆိုတဲ့တာမဏေလေးနဲ့အရတ္တမတမက်ကိုစိုက်သွားတယ်ပြောနေတာကကောင်းလေးဒီကောင်းပါလေးဒီမင်းတို့ရုပ်ဖူးတဲ့ကလေးတွေကလည်းမင်းတို့ရဲ့အခြေလို့လက်ခံလိုက်စမ်းပါဆင်းရဲဆိုတော့လက်ခံလိုက်စမ်းပါပညာမတတ်ဘူးကလက်ခံလိုက်စမ်းပါအဲ့ဒါလက်မခံမဲနဲ့လောကကြီးကိုမနာကြီးစမ်းပါနဲ့ ပတ်ဝန်းကျင်ကိုမမုန်းကြီးသမ်းပါနဲ့ကုဘဝကိုဝင်းမလင်းသမ်းပါနဲ့အဲ့ဒီကနေနောက်ဆက်တက်ပြီးကြိုးစားသမ်းပါအဲ့ဒီဒီရင်းဆွဲတဲ့ကလေးတွေပတ်ဝန်းကျင်ကမျက်နှာသာပေးတဲ့ကလေးတွေကလည်းပဲဘယ်လိုပြုရမလဲဆိုတော့ငါတို့ဟာရုပ်ဆူးတဲ့သူတွေတော့မအောင်မြင်နေလို့ရှိရင်ငါတို့ဘာလို့မအောင်မြင်နိုင်ရမလဲစိတ်မရှိတဲ့ရေးတောင်းမှပြောင်းဆိုလို့ရောက်လူရရောက်နေပြီစိတ်ရှိတဲ့ငါဟာဘာကြောင့်တပတ်တစ်ခုမရောက်ခွင့်နေနိုင်ရမလဲဆိုတဲ့ရှင်ပန္တိရဲ့အကြံစီလို့ ရုပ်မဆိုးရုပ်ဆိုးတဲ့သူတွေတောင်မှလောကကြီးအောင်မြင်နိုင်နေရင်ရုပ်ဆတဲ့ငါတို့ကလောကကြီးဘာလို့မအောင်မြင်နိုင်ရမလဲဆိုတဲ့စိတ်နဲ့ကျိုးစားကြတာမှအထုချတာမှလောကကြီးရေဆိုင်ရာကမ်းမှလို့ပြောရင်ဒီလိုဖြစ်လိုက်ပါတယ် ရင်ချွဲတဲ့ကလေးတွေပတ်ဝန်းကျင်ကမျက်နှာသာပေးတဲ့ကလေးတွေကလည်းပဲဘယ်လိုပြုရမလဲဆိုတော့ငါတို့ဟာရုပ်ဆူးတဲ့သူတွေကမှအောင်မြင်နေလို့ရှိရင်ငါတို့ဘာလို့မအောင်မြင်နိုင်ရမလဲစိတ်မရှိတဲ့ရေးတောင်းမှပြောင်းကြလို့ရောက်လူရရောက်နေပြီစိတ်ရှိတဲ့ငါဟာဘာကြောင့်တပတ်တစ်ခုမရောက်ခွင့်နေနိုင်ရမလဲဆိုတဲ့ရှင်ပန္တိရဲ့အကြံစီလို့ရုပ်မဆူးရုပ်ဆူးတဲ့သူတွေတောင်မှလောကကြီးအောင်မြင်နေပြီရုပ်ဆတဲ့ငါတို့ကလောကကြီးဘာကြောင့်မအောင်မြင်နိုင်ရမလဲဆိုတဲ့စိတ်နဲ့ ကျိုးစားကြကမှာအထုတ်ချက်ကမှာလောကကြီးရင်ဆိုင်ရာကမ်းမှာလို့ပြောရင်ဒီကိုထုတ်လိုက်ပါ